ပြည့်နတံနှိစ္စတံဖြင့်တရားမစဲလုံစင်းရဲ့ဤထိုင်မြဲကြောမှာနှစ်မပါဘူးပညာစခု မျောထောက်ရှုသောဒုသဘာဝဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မ Bikirai badonga sayun na yo dudia sayun အတ္တဇွဲများမှထိုအတ္တဇွဲများမှကင်းသွားစေရန်မြတ်စွာဘုရားအနတ္တလက္ခဏာတို့ကို အပိုင်း၃ပိုင်းထား၍ဟောသည်ဆိုတဲ့ဟာလေးနည်းနည်းလေးပြန်ဆက်အောင်နော်ဒါမှဒီနေ့ညသွားမဲ့ဟာကို သူကဆက်ဆက်လို့ရမှာဒီနေ့ညသွားမဲ့နေရာဝိပဿနာဉာဏ်တက်သွားပုံဆိုတော့သူကဟိုကသွားပြောရင်ခါပြက်ပြီးတော့ပြောသလိုဖြစ်နေအဲဒီစာမျက်နှာမှာ အတ္တဇွဲများမှကင်းသွားစေရန်ကင်းမှုစေဖို့တို့မြတ်စွာဘုရားအနတ္တလက္ခဏာသုတ်တံဟောတယ်ဆိုတော့တတ္တဝါတွေဘဝဖြစ်နေတဲ့ဟာကဖြစ်နေတဲ့ဘဝကို စွဲထားတာက အတ္တနော်ဒါအတ္တပဲသူပဲငါပဲပုဂ္ဂိုလ်ပဲတတ္တဝါပဲရေလို့စွဲထားတဲ့အစွဲကြီးအဲ့ဒီစွဲထားတဲ့အစွဲကို ဒီနေ့အဲ့ဒီအတ္တဒုံကြီးအတ္တခဲကြီးကို ဖြိုခွဲဖို့အတွက်မြတ်စွာဘုရားဒါကိုဟောတာနော်ဖြိုခွဲဖို့ဆိုတော့အဲ့ဒီမဟောခင်မှာမြတ်စွာဘုရားပွင့်တဲ့အချိန်ကိုမျက်စိထဲမှာမြင်ကြည့်နော်အနတ္တလက္ခဏာသုတ်တံကိုဟောတာကဝါစုလစု၄ရက်နဲ့မှဟောတယ်ဆိုတော့ပြီးခဲ့တဲ့၄ရက်ကမှဓမ္မစကြာဟောထားတာဆိုတော့ပြောရမယ်ဆိုလို့ရှိရင် ဒီစကလုံးတွေနဲ့ပတ်သက်လို့ကြားတော့မကြားဘူးသေးဘူးဒါတော့တတ္တဝါတွေရဲ့စိတ်ထဲနားထဲမှာကြားဘူးတာ စိတ်ထဲမှာသိတာတွေကအတ္တနဲ့ပတ်သက်တဲ့စကလုံးတွေကြီးပဲသိတာအဲ့ဒီတော့ဟောဒီခန္ဓာကိုတတ္တဝါတွေဆွဲတာကပုဂ္ဂိုလ်ရဲ့တတ္တဝါရဲ့သူရဲ့ငါရဲ့ယောက်ျားရဲ့မိန်းမရဲ့စသဖြင့်ဆွဲထားတာဆွဲထားတာဒီထဲမှာအဓိကကတော့ဒါ အတ္တကောင်ကလေးရှိတယ်ဇီဝကောင်ကလေးရှိတယ်အဲ့ဒီအတ္တဇီဝကလေးကြောင့်မလို့အသက်ရှင်နေရတယ်အဲသွားတာလာတာလှုပ်ရှားတာတွေသူတို့လှုပ်ပေးနေလို့ရတယ်ဆိုတဲ့အစွဲရှိတယ်ဒါတော့အဲ့ဒီအစွဲကိုဖြိုခွဲဖို့မြတ်စွာဘုရားကဒီခန္ဓာ၅ပါးကအတ္တမဟုတ်ဘူးဆိုပြီးတော့တပါးချင်းထုတ်ပြီးတော့ပြောသွားတယ်ရူပံဘိခဝေအနတ္တာယုတ်တိအတ္တမဟုတ်ဘူးဝေဒနာအနတ္တာဝေဒနာလည်းအတ္တမဟုတ်ဘူးတင်ညာအနတ္တာတင်ညာအတ္တမဟုတ်ဘူး သင်္ခါရအနတ္တသင်္ခါရတွေကလည်းအတ္တမဟုတ်ဘူးဝိညာဏဝိညာဏအနတ္တဝိညာဉ်ကလည်းအတ္တမဟုတ်ဘူးဆိုပြီးတော့ပြောလိုက်တဲ့အခါကျတော့အဲ့ဒီမှာဘာသတိထားမလဲဆိုရင်မြတ်စွာဘုရားအဲ့ဒါခန္ဓာ၅ပါးဖွဲခွဲပေးလိုက်တာခန္ဓာ၅ပါးခွဲပေးလိုက်ပြီဆိုတော့အမြဲတမ်းတရားထုတ်တဲ့ပုဂ္ဂိုလ်တွေအမြဲတမ်းထည့်ထည့်ပြီးတော့ပြောနေကြဟာခန္ဓာ၅ပါးသိရမယ်ယုံနာ၅ပါးသိရမယ်ဟုတ်တယ်မဟုတ်လား ဆိုတော့မြတ်စွာဘုရားကဝိပဿနာကိုသွားနေတာဝိပဿနာကိုသွားနေတာကတာမန်ကြည့်လို့ရှင်လက်လက်နဲ့တဲတဲ့ထောက်ပြပြီးမှဒါပြောတယ်လို့ပြောမှဦးဇင်းကရိပ်မိုံရှိသေးတယ်အမှန်ကမဟုတ်ဘူးစတုတ်တန်ကိုစအခြေတဲတုံးကတဲလို့မြတ်စွာဘုရားဝိပဿနာကိုသွားနေတာဘာဖြစ်လို့ဝိပဿနာကိုသွားတယ်လဲလို့ပြောမယ်ဆိုလို့ရှိရင်ဒီအနတ္တလက္ခဏာတုတ်ကိုမစခင်တုန်းကရုပ်ဆိုတဲ့စကားလုံးကြားဘူးရဲ့လားမကြားဘူးအသုံးမရှိဘူး gain အသုံးမရှိဘူးသူတို့ရှိနေတဲ့အသုံးကဒီဟောဒီခန္ဓာကိုယ်ကြီးက ရုပ်တော်၎င်းနော်နာမ်တော်၎င်းဒုတိမောခန္ဓာ၅ပါးလုံးတော်၎င်းဒါအတ္တကပိုင်စည်းထားတယ်အတ္တရဲ့စီမံမှုနဲ့အသက်ရှင်တယ်ဒါပဲသူတို့သိတယ်ဆိုတော့အဲ့ဒီမှာမြတ်စွာဘုရားကအေးမင်းတို့စွဲနေတဲ့အတ္တတဏိတ္တဝတယောက်ရည်လို့ဖြစ်လာတဲ့ဟောဒီခန္ဓာကိုယ်မှာ main ingredient တွေကိုမြတ်စွာဘုရားတစ်ဖက်ချင်းပြန်ထုတ်ပြတာမင်းတို့ထင်နေတဲ့အတ္တဆိုတော့ဟောဒီခန္ဓာကိုယ်ကြီးထဲမှာ အတ္တမရှိဘူးတဲ့တကယ်အရှိကဒါပဲဆိုတော့စထုတ်တာပဲစပြီးတော့အဲ့ဒါလို့ဆွဲထုတ်လိုက်တဲ့အခါမှာတို့ထင်နေတဲ့တချို့ကယုတ်ကိုအတ္တလို့ထင်တယ်တချို့ကဝေဒနာကိုအတ္တထင်တယ်တချို့ကသင်ညာကိုအတ္တထင်တယ်တချို့ကသင်္ခါရကိုအတ္တထင်တယ်တချို့ကဝိညာဉ်ကိုအတ္တထင်တယ်တချို့ကဟောဒီ၅ပါးလုံးပေါင်းစုပြီးတော့အတ္တလို့ထင်တယ်ထင်မုံထင်ကြီးတွေအမျိုးမျိုးပဲအဲ့ဒါကိုချုပ်ပြီးတော့မှခန္ဓာ၅ပါးနဲ့ပြန်ပြီးတော့ပြောထားတာအဲ့ဒီတော့ဟောဒီရူပံဘိက္ခဝေနတ္တာလို့ပြောလိုက်တဲ့အချိန်ခါမှာနံပါတ်၁ကအရှိကိုပြောတယ် တို့ရှိတဲ့ခန္ဓာရှိတာမင်းတို့အတ္တဆိုတာဟောတာယုတ်ပဲတကယ်ရှိမှာဘာပဲရှိလဲယုတ်နောက်တစ်ခါပြန်ပြောမယ်ဝေဒနာရှိမယ်သင်ညာရှိမယ်သင်္ခါရရှိမယ်ဝိညာဉ်ရှိမယ်ခန္ဓာအလုံးဘယ်နှပါလဲ၅ပါးရှိတယ်အဲ့ဒီ၅ပါးကိုတစ်ပါးချင်းတစ်ပါးချင်းအနတ္တအနတ္တအနတ္တလို့ပြောလိုက်တဲ့အခါမှာအတ္တမဟုတ်ဘူးအတ္တမဟုတ်ဘူးအတ္တမဟုတ်ဘူးလို့ပြောတာဖြစ်မသွားဘူးလားဆိုတော့စောစောတုန်းကအတ္တကနေပြီးတော့မှမြတ်စွာဘုရားဘယ်ဘက်လိုက်လဲလဲဆိုအရှိဘက်ကိုလိုက်လိုက်တယ်အရှိခန္ဓာကခန္ဓာဘယ်နှပါး အကျဉ်းချုပ်ရဲ့ယုံနဲ့နာကဲဒါရူပဒနာအစဖြစ်မသွားဘူးလားအေးဖြစ်သွားပြီဘာဖြစ်လို့လဲဆိုလို့ရှိရင်ဝိပဿနာရှုတော့မယ်ဟေးဆိုလို့ရှိရင်ယုံနံစကွဲရတယ်နာမရူပပရိစ္ဆေဒညာဟုတ်တယ်မို့လားနာမပရိစ္ဆေဒယုတ်ကိုပိုင်းခြားနာမပရိစ္ဆေဒနာကိုပိုင်းခြားသိရမယ်ရူပပရိစ္ဆေဒယုတ်ကိုပိုင်းခြားပဲသိရမယ်ဆိုတော့အခုပြန်ပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်ခန္ဓာ၅ပါးကြည့်လိုက်မယ်ဆိုရင်ဘာတွေလဲဆိုတော့ယုတ်နဲ့နာခွဲပေးတာပဲ ခွဲပေးတယ်လို့ဆိုကြတဲ့ကတည်းလို့အခြေတည်ပြီးဆိုရဲကတည်းလို့အဲ့ဒီမှာစသိရမှာကတစ်ဖက်ကမြတ်စွာဘုရားဒီဟောဒီခန္ဓာ၅ပါးကိုအမိပြုပြီးတော့မှအတ္တလို့ဆွဲထားတာကိုအတ္တကိုလည်းဆွဲနှုတ်တယ်ဆွဲနှုတ်ပြီးတဲ့အပြင်မှာဟောဒီတကယ်အရှိကဘာလဲဆိုတော့ခန္ဓာ၅ပါးရှိတယ်။ကဲဆိုတော့တစ်ဖက်ကပြုတ်သွားတာကဘာလဲဆိုရင်အတ္တအတိမှန်ရသွားတာကခန္ဓာ၅ပါးအဲအဲ့ဒါကိုတွဲမှတ်ခဲ့အဲ့ဒီလိုမျိုး ဒါကြောင့်မလို့အဲ့ဒီမှာမြတ်စွာဘုရားကစပြီးတော့အခြေတည်ပြီးဆိုကြတဲ့ကတည်းလို့ယုံနံယုံနဲ့နံသတိမခန္ဓာ၅ပါးနဲ့အခြေတည်လိုက်တယ်ဆိုတော့အဲ့ဒီအခြေမတည်သေးခင်အချိန်အထိနော်ဟောဒီလောကထဲမှာခန္ဓာ၅ပါးကြားကိုမကြားဘူးမကြားဘူးသေးဘူးအဲ့ဒီခါကျမှသူတို့စကလုံးအသက်တွေရလဲဩဒါကြီးကယုတ်ဟောဒီမှတ်သားတာကအာသင်ညာနော်ခံစားတာက ဝေဒနာအာပြုပြင်ဖန်တီးပြတာကသင်္ခါရတိတာကဝိညာဉ်လို့အဲ့ဒီမှာမှသိခွင့်ရသွားတယ် အကျဉ်းချုပ်ပြောကြဆိုတို့စွဲနေတဲ့ဟောဒီခန္ဓာ၅ပါးကြီးဆိုတာတကယ်တမ်းပြောရင်ယုတ်နဲ့နာနှစ်ခုတည်းရှိတယ်ဆိုတော့အတ္တနဲ့ဟောဘက်ဒီဘက်ကွဲမသွားဘူးလားအေးတစ်ဖက်ကအတ္တလို့ထင်တာကိုဆွဲနှုတ်တယ်တစ်ဖက်ကအရှိကိုညွန်ပြတယ်အဲ့ဒီလိုမျိုးသွားတာအဲ့ဒီလိုမျိုးသွားပြီးတော့ဟောဒီခန္ဓာ၅ပါးဟာတဲ့မင်းတို့ထင်သလိုမျိုးအတ္တအတ္တဆိုတာကအခိုင်အမာအမြဲတည်နေတယ်မသေးဘူးမပြောက်ဘူးနော်ဒါသူပဲအတ္တတာမီအတ္တရှိတယ်ဒီခန္ဓာကိုယ်သူပိုင်တယ်ဆိုလို့ရှိရင်တဲ့ဟောဒီ အတ္တရဲ့တီးရဟောဒီခန္ဓာကိုယ်နော် အပြင်ဘက်ကကြည့်တော့ငါလို့သုံးမယ်ငါဒီဟူသောဟောဒီခန္ဓာကိုယ်ကိုအတွင်းထဲကအတ္တကပိုင်တယ်သူပိုင်တဲ့ခန္ဓာသူလည်းသူ့အိမ်ပဲဟုတ်တော့မလားဒီအိမ်ကြီးကိုကိုနေတဲ့အိမ်ကြီးကိုကိုဖြစ်စည်းတယ်ဆိုတာရှိလားမရှိပါဘူးကို အိမ်ကိုမပြည့်အောင်အမြဲတမ်းတာနေကြတာပဲဆိုတော့အခုကဟောဒီယုတ်တိဟူသောခန္ဓာကိုယ်မှာယုတ်ရှိတဲ့အတွက်ကြောင့်နာကျင်မှုကြိုက်ခတ်မှုမဖြစ်ဘူးလား ဖြစ်ပြီးနှိပ်စက်ခံရပြီအဲ့ဒါပြောတာတကယ်လို့သာသူဒီအတွင်းသားအတ္တရှိတယ်ဆိုရင်အတွင်းကအတ္တရှိတယ်ဆိုရင်သူ့ရဲ့တရားတဏိယုတ်တိပင်လင် အတ္တဟုတ်တော့မလားတချို့ကယုတ်အတ္တလို့ဆွဲတာကိုယုတ်တိပင်လင်အတ္တဆိုလို့ရှိရင်အတ္တတိဟုသောယုတ်ယုတ်တိဟုသောအတ္တတဏိအတ္တတိဟုသောခန္ဓာကိုယ်ခန္ဓာကိုယ်တိဟုသောအတ္တကိုဘာလို့သူနာအောင်လုပ်မှာလဲကိုကိုကိုနာကျင်လို့လို့ဓာနဲ့ခုန်နေတယ်ရှိလားမရှိဘူးဒါကို ထောက်ထထောက်ဆာသောအာဖြင့်နော် ဒီလိုနာကျင်မှုကက်ခတ်မှုအနှိမ့်ဆက်ခံရမှုတွေကိုထောက်ဆသုံးအဖြစ်ဒီရုပ်ခန္ဓာခန္ဓာကိုယ်ကြီးဒီအနတ္တကိုယ်သဘောနဲ့ကိုယ်ကိုယ်သဘာဝအတိုင်းဖြစ်ချင်တာပါရဲ့လားကိုယ့်ရဲ့သဘောကိုယ့်ရဲ့ဆန္ဒကိုယ့်ရဲ့ဖြစ်ချင်မှုကို तू ပါရဲ့လားဆိုတော့မပါဘူးမပါဘူးဆိုရင်ဒါအတ္တလားအနတ္တလားဆိုတော့အနတ္တတနည်းနော်ဟောဒီလိုရုပ်တွေရှိပြီဆိုကြတဲ့အဲ့ဒီလိုနာကျင်မှုကြိုက်ခတ်မှုတနည်းအနှိမ့်ဆက်ခံရမှုတွေရှိတာဖြစ်တဲ့အတွက်ကြောင့်မလို့ ဟောဒီဒုက္ခနှိမ့်ဆက်ခံနေရတဲ့သဘောတဘာဝကြီးနဲ့ပြည့်နေတဲ့သဘာဝဒီအတ္တမဖြစ်နိုင်ဘူးတဲ့ဒါအနတ္တပဲတဲ့ဒါတော့ဒုက္ခဆိုတဲ့သဘာဝနဲ့လည်းနော်အနတ္တကိုညွန်ပြတယ်ကိုယ်ဆန္ဒနဲ့ကိုယ်အတိုင်းမဖြစ်လို့နော်ဟောဒီခန္ဓာကိုယ်ကြီးကမနာမကျင်အောင်မကြိုက်မခဲအောင်မအိုးအောင်ဖြစ်ပါစေလို့ဆုတောင်းလို့ရလားမရဘူးကိုဖြစ်ချင်တာနဲ့တခြားစီကြီးပဲဆိုတော့ကိုယ်အလိုဘက်ကိုမပါတဲ့အတွက်ကြောင့်လဲအနတ္တတယ်ဆိုလိုတာက လက္ခဏာ၃ပါးထဲမှာအနိစ္စရဲ့ဒုက္ခရဲ့အနတ္တအဲ့ဒီထဲမှာ အခက်ဆုံးကအနတ္တဆိုတော့အနတ္တကိုတက်ရိုက်သွားရှင်းမဲ့ဆိုရင်နားလို့အမတန်ခက်တယ်ဒါတော့အနတ္တဟာအတ္တမဟုတ်ဘူးအနတ္တပါဆိုတာကို နားလဲအောင်သူနဲ့တွဲပြီးတော့ရှင်းလို့ရတာကဒုက္ခဒုက္ခကိုနော်ထောက်ပြလိုက်ခြင်းအဖြစ်အတ္တဆိုတာက အစိုးရတာပိုင်ဆိုင်တာ ကိုယ့်ရဲ့အလိုဆန္ဒအတိုင်းဖြစ်တာတကယ်အရှိမကဘာတွေဖြစ်နေလဲဆိုတော့ဒုက္ခအတ္တဒါဆိုလို့ရင်ဒီဒုက္ခရှိနိုင်မှာမလားမရှိဘူးနာတာကျင်တာကြိုက်တာကြဲတာမရှိနိုင်ဘူးဘာမှဖြစ်စရာအကြောင်းမရှိဘူးလောကမှာမြည်ရဆိုတာစလုံးတောင်ရှိတော့မှာမဟုတ်တော့ဘူးအပိဓာနဲ့တောင်ရှာလို့ရမှာမဟုတ်ဘူးဟုတ်တယ်မို့လားအလိုတွေမပြည့်ကြလို့ငိုကြယူကြရတာမဟုတ်လားဆိုတဲ့အခါကျတော့လူတွေရဲ့ဆန္ဒတ attva တွေရဲ့ဆန္ဒနဲ့တကယ်ခန္ဓာဖြစ်တာနဲ့တခြားစီဖြစ်တဲ့အတွက်လူတွေဖြစ်နေတာကဒုက္ခ နော်ဒါပေမဲ့ဆွဲတာကအတ္တဆိုတော့အတ္တမဖြစ်နိုင်ဘူးတဲ့ဒါအနတ္တပဲဒါတစ်ချက်ထောက်တယ်အဲ့ဒီတော့ခန္ဓာ၅ပါးသည်ဤကဲ့သို့သောနှိမ့်ဆက်ခံရတဲ့အတွက်ကြောင့်မလို့အတ္တမဖြစ်နိုင်ဘူးတဲ့နာကျင်ကြိုက်ခတ်မှုတွေနဲ့ပြည့်နေတဲ့အတွက်ကိုယ်ဆန္ဒနဲ့ကိုယ်အလိုနဲ့မလိုက်တဲ့အတွက်ဒါဟာအတ္တမဟုတ်အနတ္တစင်စစ်ဖြစ်၏ဆိုပြီးတော့မှပထမဆုံးမှာမြတ်စွာဘုရားအဲ့ဒီလိုပြောတယ်တစ်ချိန်တည်းမှာပဲဘာတွေပြောတယ်လဲဆိုရင်ခန္ဓာ၅ပါးအရှိတရားကဘာလဲခန္ဓာ၅ပါးတဲ့ ဒါဆိုတော့သူတို့စိတ်ထဲမှာတကယ်သိရမယ်အရှိကပရမတ်ကဘာဖြစ်သွားပြီလဲဆိုတော့ခန္ဓာ၅ပါးတကယ်မရှိတာကအတ္တအေးတစ်ဖက်ကအတ္တကိုဆွဲနှုတ်တယ်တစ်ဖက်ကအရှိကိုညွန်ပြတယ်အဲ့ဒီလိုသွားရင်းကနေပြီးတော့ခန္ဓာ၅ပါးကိုကောင်းပြီဒါကြီးကတော့ခန္ဓာ၅ပါးတယ်နော်မကုန်သေးဘူးဇလံမပြတ်သေးဘူးဟောဒီခန္ဓာကိုယ်ကြီးကို ဖန်တီးပေးတာတိဆောက်ပေးတာကစောစောတော့ကတော့ဘာလို့လဲဆိုရင်တကောရှင်မြမမင်းကြီးမို့လားဆိုတော့သူတို့ကဘာကိုပယ်ထားတယ်လဲဆိုလို့ရှိရင်မှန်ကန်တဲ့အကြောင်းတရားနော်မှန်ကန်တဲ့အကြောင်းတရားကိုပယ်ထားတယ်မသိဘူးပဲပြောကြပါစို့ပယ်တာမဟုတ်မသိတယ်လည်းပြောကြပါစို့တချို့ကဒီခန္ဓာကိုလူတွေတ attva တွေမွေးတယ်ဆိုတာကအမေနဲ့အဖေကြောင့်မွေးတာအနည်းဆုံးလေးမြင်တာလောက်ပဲသူကလက်ခံလိုက်တယ် ပြီးရင်တေပြီးရင်ပြီးပြီမရှိတော့ဘူးဒါဆိုတော့တတ္တဝါတွေဖြစ်လာရတဲ့ရှေးကအကြောင်းတရားကိုပယ်တဲ့အာဟိတုကဒိဋ္ဌိလည်းတချို့ရှိတယ်တချို့ကြတော့တတ္တဝါတွေဖြစ်တော့ဖြစ်တယ်တဘွားပြီးတဘွားဖြစ်တယ်ဒါပေမဲ့ဘာကြောင့်ဖြစ်တယ်လဲဆိုရင်ဘုရားရှင်ဖန်ဆင်းလို့တနည်းမြမမင်းကြီးကပေးလိုက်တဲ့ဇီဝအတ္တကလေးကသွားနေသေးလို့ခန္ဓာတွေတစ်ခုပြီးတစ်ခုပြီးတစ်ခုပြီးတစ်ခုဒီလိုဆောက်သွားတာဆိုတဲ့အခါကျတော့တို့မှဘာဖြစ်နေတယ်လဲဆိုရင်တတ္တဝါတွေဘဝတစ်ခုရပြီဆိုရင် နှမျိုးကွဲတယ်တချို့ကလက်ရှိဘဝတစ်ခုတည်းကိုယူတဲ့ပုံကိုများကြတော့ရှိကအကြောင်းမရှိဘူးမိဘနှစ်ပါးကြောင့်ဖြစ်တယ်သေပြီးပြီဘာဘာဒိဋ္ဌိဖြစ်သွားလဲအာယတုကဒိဋ္ဌိလည်းဖြစ်တယ်သေပြီးရင်ပြီးပြီဆိုတော့ဘာလည်းဖြစ်လဲဥပ္စေတာလည်းဖြစ်တယ်နော်တချို့ကြတော့မဟုတ်ဘူးတကောရှင်ထာဝရမြမမင်းကြီးကဖန်ဆင်းလို့ဖြစ်တယ်ဆိုတော့အကြောင်းတော့လက်ခံတယ်ဒါပေမဲ့တကယ်အကြောင်းအမှန်ဟုတ်ရဲ့လားမဟုတ်ဘူးအဲ့ဒါကြတော့ဝိသမဟေတုလို့ခေါ်တယ်ဝိသမဟေတုဒိဋ္ဌိဘာဒိဋ္ဌိလဲ အကြောင်းတော့လက်ခံတယ်ဒါပေမဲ့အကြောင်းကအကြောင်းမှားကြီးဖြစ်နေတယ်ဒါတော့ကောင်းပြီမြတ်စွာဘုရားကအဲ့ဒီတစ်ချိန်တည်းမှာဒါကိုမထိုးပြီးတော့မပြတော့လဲပဲယုံနာနှစ်ပါးရေလို့ပြောလိုက်တယ်ဆိုလို့ရှိရင်ယုံနာရဲ့အကြောင်းတရားကဒါပြောတဲ့ထက်မှာပါပြီးသားလို့ပဲနားလည်ရလိမ့်မယ်နော်နားလည်ရလိမ့်မယ်ဒါကြောင့်ဟောဒီယုံနာယုံနာနေဆိုတာသူဖြစ်ချင်တဲ့အတိုင်းဖြစ်တာမဟုတ်ဘူးနော်ဒီမင်းတို့ထင်သလို့ ထာဝရကတော့လကောင်မြမမင်းကြီးကတော့လကောင် တကုတ်ရှင်တရားဟောကတော့လကောင်ဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်ယုံနံပေါ်ဟောဒါကိုသွားမှာအကြောင်းရင်းကဟုတ်တယ်မဟုတ်လားအပင်မမျိုးမျိုးမပြင်အမြင်မပြတ်စစ်ဆက်တိခံကံကြောင့်နာယုတ်နာယုတ်ကြောင့်ကံအဖန်ပြန်ဖြစ်ပြန်သည် အလေယောမြမတရား စီရင်ဖန်ဆင်းအကြောင်းရင်းကြောင့်ဖြစ်လာရသည်မဟုတ်ဉာဏ်ဖြင့်ရှု၍မျောဒါကတော့ရကြပြီသားအဲ့ဒီနေရာမှာယုတ်နံနေရဲ့ဖြစ်ပေါ်လာပုံဂွန်းစစ်ကိုအကြောင်းကိုပြန်လဲရတာဒါကြောင့်ဒီနံရဲ့ဒီယုတ်တွေဘာကြောင့်ဖြစ်တယ်လဲဆိုလို့ရှိရင်အဝိဇ္ဇာနဲ့တဏအရင်ခံတဲ့ဥပါရံကံကံကြောင့်ဖြစ်တယ်ဆိုပါစို့နော်အဝိဇ္ဇာနဲ့တဏရှိတဲ့အတွက်ကြောင့်ဘာလို့ဖြစ်လဲဆိုတော့ဘဝချမ်းသာရေးအတွက်ကုသိုလ်အကုသိုလ်တွေလုပ်တယ် လှုပ်တဲ့အတွက်ကြောင့်မလို့ဟောဒီကံကြောင့်မလို့နောက်ထပ်ဘဝတွေရတယ်ဟုတ်တယ်မို့လားအဲ့ဒီကနေပြီးတော့မှတခါတည်းအာကံကြောင့်နောင်နောင်အဲ့ဒီမှာဘဝဆက်သွားတာဆက်တဲ့ခါကျတော့အကြောင်းရင်းကဓမ္မတက်တဲ့နော်ပုဂ္ဂိုလ်မပါဘဲနဲ့ဓမ္မတက်တဲ့လက်ပတ်ပုံကအဝိဇ္ဇာနဲ့တဏှာကအရင်ခံတာဒီအတွက်ကြောင့်ကံတွေလှုပ်တယ်ကံလှုပ်တဲ့အတွက်ဘဝရမယ်ဒီကံကနေပြီးတော့နောက်ထပ်ဘဝတွေဝိပအကျိုးပဲထုတ်မပေးဘူးလားအကျိုးပဲထုတ်ပေးတဲ့အတွက်ကြောင့်မလို့ဝိပခန္ဓာတွေဖြစ်တယ် ဘဝတွေဖြစ်တယ်အဲ့ဒီဘဝတွေဇက်တိုက်ဇက်တိုက်ဇက်တိုက်တခါတဲ့နော်ဘဝရတဲ့ဘဝရတဲ့အတွက်ကံပြန်လှုပ်တဲ့ကံလှုပ်တဲ့တခါဘဝပြန်ရတဲ့ကိုလုံးချလိုက်မသွားဘူးလားအေးအဲ့ဒီလိုနင်းနဲ့လုံးချလိုက်သွားတာလုံးချလိုက်သွားတဲ့ခါကျတော့အဲ့ဒီလိုမျိုးအကြောင်း အမှန်ကိုဧကန်သိအောင်လို့လည်းပဲဟောဒီနာမှာပဲတခါတဲ့မြတ်စွာဘုရားညွှန်ပြလာခဲ့တာညွှန်ပြလာခဲ့တဲ့အတွက်ကြောင့်မလို့ဟောဒီယုတ်ဒီနံဒီဘဝတွေဖြစ်တယ်ဆိုတာဟာအဝိဇ္ဇာနဲ့တဏှာအရင်ခံတဲ့ကံတွေကြောင့်မလို့ဖြစ်တယ်လို့ ညံထဲမှာပင်စားဝေငါးဦးရဲ့ညံထဲမှာအဲ့ဒါလိုနည်းနဲ့ရှင်းပြီးတော့သွားတာညံထဲမှာရှင်းသွားပြီဆိုလို့ရှိရင်အမှန်တခုရတိုင်းရတိုင်းဘာလဲဆိုလို့ရှိရင်အမှားတခုပျောက်ပျောက်သွားတယ်ဟုတ်တယ်မဟုတ်လားအမှန်တခုရတိုင်းရတိုင်းဘာပျောက်တော့လဲအမှားတခုပျောက်သွားတယ်အမှန်တခုတီတိုင်းတီတိုင်းမတိတာတခုပျောက်ပျောက်သွားတယ်ဆိုတော့ဟော်တော့ငါကမတိတာတခုနဲ့ နောက်ထပ်မသိတာတစ်ခုနဲ့အဲ့ဒါလိုချင်းဆက်ဆက်ပြီးတော့ဖုံးသွားတဲ့ခါကျတော့အပေါ်မှာဘာတွေဖြစ်နေလဲဆိုတော့မသိတဲ့ဟာကြီးကဒူကြီးတက်နေတယ်အဲ့ဒါဘသူကြောင့်လဲဆိုတော့အဝိဇ္ဇာဘသူလဲအေးဟိုကလည်းမသိဒီကလည်းမသိဆိုတော့အဲ့ဒီမသိတာတွေဒါပေမဲ့အဝိဇ္ဇာကအမှန်ကိုဒါမသိတာအမှားကြတော့သိတယ်ကိုမှနော်ဂုံတုထွက်အောင်သိတယ်ဟုတ်လားအမှားကြတော့ဘာဖြစ်လဲဂုံတုထွက်အောင်သိတာဒါကြောင့်မာစီဆိုတော်ဘဲကြီးကသူ့ရဲ့ပဋိစ္စသမုပ္ပါဒ်တရားဟောတဲ့ထက်မှာ အမှန်မသွားအမှားမြင်တာအဝိဇ္ဇာကြောင့်မှတ်လဲထားအောင်နော်အဝိဇ္ဇာမသိတာမဟုတ်ဘူးသိတယ်မလေးဒါပေမဲ့မှားတဲ့နေရာမကောင်းတဲ့နေရာအာဟုသူနေရာကြတော့ तू ကချွန်အောင်သိတာအေးမသိတာကတော့အမှန်ပဲကိုမသိတာအဲ့ဒီတော့အမှန်တစ်ခုတည်တိုင်းတည်တိုင်းမသိတာတစ်ခုပျောက်ပျောက်သွားတယ်ဦးဇင်းတို့မသိတဲ့နယ်ပယ်တွေကနေပယ်တွေအများကြီးမဟုတ်လားဒါတော့ဒီနယ်ပယ်တစ်ခုကိုသိလိုက်လို့ကျန်တဲ့နယ်ပယ်ကိုမသိဘူး ဒါတော့ဒီနယ်ပယ်သိရင်ဒီနယ်ပယ်ကိုဖုံးထားတဲ့အဝိဇ္ဇာပြောင်းမသွားဘူးလားအဲ့ဒါပြောတာတစ်ချက်ချင်းတစ်ချက်ချင်းလိုက်လှမ်းတာဒါကြောင့်အတိမှန်တစ်ခုယာတိုင်းယာတိုင်းမတိတာတစ်ခုပျောက်ပျောက်သွားတယ်တဲ့အတိမှန်တစ်ခုယာတိုင်းယာတိုင်းအမှားသည့်တစ်ခုပျောက်ပျောက်သွားတယ်ဒါကိုလက်မှတ်ထားနော်အကုန်လုံးကြီးမသိနိုင်ဘူးဥစဉ်တော့ကွက်ကွက်ကလေးတွေဟိုနာကွက်တည်ဒီနာကွက်တည်တည်တာဒါကြောင့်အတိမှန်လေးတစ်ကွက်တစ်ကွက်တည်လိုက်တိုင်း အမားတိတခုပျောက်ပျောက်သွားအဲ့ဒီအကွက်ကလေးတွေတခါပြန်ဆက်ယူအုတ်ချက်ကလေးတွေဆက်သလိုနော်ဦးဇင်းတို့ဒီမောဇစ်ဆက်သလိုပေါ့အကွက်ကလေးတွေပြန်ဆက်ရတယ်အဲ့ဒါတော့လူရုပ်တွေကိုဒီလေးတောင်အကွက်ကလေးတွေမောဇစ်ဆက်ထားတာသူ့တကွက်ထဲကြည့်လို့ရှိရင်လူရဟောရလားမဟုတ်ဘူးအဲ့ဒါကိုဗကြီးနော်ဘဘူးလှုပ်တတ်တဲ့ပုံကတကွက်ချင်းလေးသူ့အယောင်လေးသူလိုက်ပြီးတော့ဆက်လိုက်တဲ့ခါကျတော့အဲ့ဒါကိုအဝဲကနေကြည့်လိုက်ရင်ခလန်းလန်းနဲ့ကြည့်တော့ဘာဖြစ်သွားလဲလူရုပ်ဖြစ်သွားတယ် အဲ့ဒီတကွက်ချင်းကိုအဲ့ဒီအကွက်ကလေးကြီးပဲကြည်လူရဟောရလားမဟုတ်ပါဘူးဟုတ်မဟုတ်ဘူးဒါပေမဲ့အလှဲ့တော့ခံထားရဟုတ်တယ်မဟုတ်လားမဟုတ်တာကိုအဟုတ်လှဲ့ခံထားရအဲ့ဒီတိုင်းပဲဒီယုံနံပရမတ်တွေတစ်ခုချင်းတစ်ခုချင်းသူ့ဓာတ်သားတွေကိုလိုက်ထုတ်ကြည့်မယ်ဆိုရင်ဘယ်နှမ်းမှမှလူဆိုတာရှာလို့မရဘူးနတ်ဆိုတာလည်းရှာလို့မရဓာတ်သားပဲကြံနေတာကိုနော်ဒီမိုဇက်လောက်တဲ့အခါမှာဒီကွက်ကလေးတွေကိုလိုက်ကြည့်ရင်ဘာမှပြောလို့မရဘူးလူလည်းမဟုတ်ဘူးနတ်လည်းမဟုတ်အယုတ်လည်းမဟုတ်ဘာမှမဟုတ်ဘူးအယောင်လေးခြေထားတာဒီကုလောက်တော့ရှိမယ်ပေါ့ အဲ့ဒီလိုပဲအဲ့တော့အဲ့ဒီအယောင်ချဲပြီးတော့မှအပေါ်ကနေပုဂ္ဂိုလ်တ attva ဖြစ်အောင်ပုံလှလာလေးတွေလိုက်လှုပ်ပြီးတော့မှလှုပ်ပေးထားတာဘဝတိဆောက်တာအဝိဇ္ဇာရဲ့တဏှာရဲ့ကဆောက်ပေးထားတာနော်ဒါကြောင့်မလို့ဘဝခန္ဓာကြီးနေဖြစ်တာမြတ်စွာဘုရားဘုရားလည်းဖြစ်ရောအနေကဇာတိတန်တာဆိုအဲ့ဒါပြောတာအေးတဲ့ငါတို့မသိတဲ့ခါကျတော့အဝိဇ္ဇာကဖုံးထားတော့တို့ကမသိတော့ဘဝတွေလိုချင်တဲ့ခါကျတော့ဘဝတွေတိဆောက်တာပေါ့ဒါတော့အခုတော့ဘဝခန္ဓာတိဆောက်တဲ့ builder လက်သမားဆရာကြီးဒုရိမုတ် architect ကြီးကိုငါမိပြီတဲ့ အပိတပ်ပြလိုက်ပြီးတကယ်ရသော်ဘုရားအဲ့လိုညွှန်းထားတာအခုအဲ့ဒီသူ့ရဲ့မူရင်းဖြစ်တဲ့ယုံနာခန္ဓာတွေကိုနော်ပထမခန္ဓာ၅ပါးလို့ပြောတယ်ပြီးတဲ့အခါကျတော့ဗာပြောတယ်လေဆိုအဲ့ခန္ဓာ၅ပါးတွေမှာ तू ဖြစ်ခြင်းသလိုဖြစ်တာမဟုတ်ဘူးကစင်ကလေးအကြောင်းမရှိပဲဖြစ်တာမဟုတ်ဘူးအကြောင်းခံပြီးမှဖြစ်တယ်ဆိုပြီးတော့မြတ်စွာဘုရားကဒါတွေကိုလည်းပြောတဲ့အတွက်ကြောင့်ဗာဖြစ်လဲဆိုရင်အာဟိတုကဒိဋ္ဌိဆိုတဲ့အကြောင်းမရှိပဲကစင်ကလေးဖြစ်ခြင်းသလိုဖြစ်တယ်ဆိုတဲ့ဒိဋ္ဌိတခုလည်းပယ်ပြီးနော်ဒါတော့တစ်ဖက်ကဗာဖြစ်သွားတယ်လဲဆိုတော့ အမှားတစ်ခုပြောင်းရင်အမှန်တစ်ခုရောက်တယ်ဆိုတော့အော်အကြောင်းခံပြီးအကြောင်းရှိမှဖြစ်မယ်ဒီအကြောင်းကလည်းနော်ထာဝရသခင်ကလှုပ်တာလားမြမကြီးကလှုပ်တာလားဆိုတော့မဟုတ်ဘူးတဲ့ဘသူနဲ့ဘသူအကြောင်းခံအဝိဇ္ဇာနဲ့တဏှာယဉ်ခံကုသိုလ်အကုသိုလ်ကံနဲ့လှုပ်တော့အဲ့ဒီမှာဘဝတွေကစစ်တဲ့စစ်တဲ့ဖြစ်တယ်ဆိုပြီးတော့သိတဲ့အခါကျတော့နော်ဝိသမဟေတုဒိဋ္ဌိဆိုတဲ့မှားယွင်းတဲ့အကြောင်းခံဒါကြီးကိုလက်ခံထားတာလည်းပျောက်မသွားဘူးလားပျောက်သွားတာတမဟေတုနော်တမဆိုတာမှန်ကန်တဲ့ဟေတုအကြောင်းတနည်းအကြောင်းမှန် တက်က right course ကိုပြန်ပြီးတော့ရောက်သွားကြတယ်ဒါတော့သူတို့ရုပ်တဲ့နံဒီအပေါ်မှာအကြောင်းကိုသိမ့်စီးတဲ့ပစ္စယပရိဂဟညံဆိုတာတခါဖြစ်ပြန်ရောဘာညံလဲအေးပစ္စယပရိဂဟညံဒါတော့နံရုပ်ပေါ်မှာနော်စောစောတုန်းကတော့ယုတ်နံကိုလည်းမကွဲတဲ့အတွက်ကြောင့်ယုတ်နံကိုပဲသူငါဆွဲယူလွဲဒိဋ္ဌိသာဟုတ်တယ်မဟုတ်လားယုတ်နံမကွဲတဲ့အတွက်ကြောင့်ယုတ်နံကိုပဲသူပဲငါပဲပုဂ္ဂိုလ်တ attva ပဲဆိုတာဘာဒိဋ္ဌိဖြစ် တက္ကာယဒိဋ္ဌိဖြစ်အဋ္ဌဒိဋ္ဌိဖြစ်တာဒါတော့ယုံ nant ကိုပဲသူငါဆွဲယူလွဲဒိဋ္ဌိဒါအခုကျတော့ယုံ nant ကိုကွဲတဲ့အတွက်ကြောင့်မလို့အခုနကတက္ကာယဒိဋ္ဌိအဋ္ဌရှိသေးရဲ့လားမရှိတော့ဘူးရှင်းသွားပြီတဲ့နာမရူပပရိစ္ဆေရညံဒါကြောင့်မလို့ဟောဒီနာမရူပပရိစ္ဆေရညံယုံ nant လည်းကွဲပြီဆိုတဲ့အခါကျတော့အခုနကဒီဒိဋ္ဌိဝိသုဒ္ဓိစောစောလေးတုန်းကဒါအတွင်းထဲမှာအတ္တတော်လကောင်း ဘာတော်လကောင်ညာတော်လကောင်ဟိုလိုလိုဒီလိုလိုနဲ့ဝိုးရဝါဒနဲ့ဖြစ်နေတဲ့အတ္တဇွဲပါပဲအဲ့ဒါကရှင်းသွားတယ်ဘာကွဲလို့ဘာရှင်းတယ်လဲဆိုတော့ယုံ nant ကွဲလို့အတ္တရှင်းတာယုံ nant ကွဲအတ္တရှင်းပြီးတော့ဟောဒီယုံ nant ကြီးကိုဘသူထူထောင်ပေးတာလဲဖြစ်ခြင်းတို့လို့ဖြစ်တာလားအာဟိတုကဒိဋ္ဌိနော်ဒိုရိမို့အာဒဂိုးရှင်ကဖန်ဆင်းလို့ဖြစ်တာလားဝိသမဟိတုဒိဋ္ဌိဒါကလည်းပဲပြစ္ဆယပရိက္ခဉာဏ်အကြောင်းကိုသေးသေးချာချာပိုင်းပိုင်းခြားခြားသိတဲ့ဉာဏ်လည်းဖြစ်ပေါ်ရောနောက်ထပ်ဘာတစ်ခု ပျောက်သွားတယ်လဲဆိုတော့ကင်ခာဝိတရဏဝိသုဒ္ဓိဟောတော့ငါဘဝရှိခဲ့လေသလားမရှိခဲ့ဘူးလားရှိခဲ့ရင်ငါယောက်ျားလားမိန်းမလားဘယ်အမျိုးနွယ်လဲဘာလဲညာလဲယုံမမှုဆက်ကြပါဟောတော့ငါပြောခဲ့ပြီမဟုတ်လားမသိရင်စာအုပ်ထဲပြန်ကြည့်နော်အဲ့ဒီယုံမမှုဆက်ကြောက်ပါလဲအဲ့ဒီမှာပြုတ်သွားတယ်ရှင်းသွားတယ်နော်အဲ့ဒါယုံမမှုဆက်ကြောက်ပြီးသွားပြီဆိုတဲ့အခါကျတော့သူတို့စိတ်တွေထဲမှာနော်ဒိဋ္ဌိကလည်းရှင်းပြီယုံမမှုတွေကလည်းရှင်းပြီဆိုတော့ယုံနံဘုတ်ကို စိတ်ကစွဲပြီးတော့တန်မိုးစွဲတယ်လို့တဖြည်းဖြည်းပို့ပြီးတော့နေဆိုင်တဲ့အဆင့်ကိုဝန်းဝင်သွားတယ်အဲဒီလိုနေဆိုင်တဲ့အဆင့်ကိုဝင်သွားတဲ့အချိန်ခါမှာမြတ်စွာဘုရားကတခါပြန်ပြီးတော့ထုတ်တယ်နော်နောက်ကြောပြင်မှာရှိတယ်တန်ကိမေညထဘေခဝေနော်စောစောလေးတုန်းက ပြောချင်တာကအတ္တလို့စွဲထားတဲ့ဟောဒီယုံနာအစုကြီးကိုခန္ဓာ၅ပါးနဲ့ပြောပြီးပြီအဲ့ဒီတို့ကြောင့်နာမရူပယုံနာကွဲပြီးပစ္စယပရိကအကြောင်းမှန်ကိုလည်းသိပြီးကောင်းပြီ ဟောဒီရထားတဲ့ဟောဒီယုံနံခန္ဓာကိုယ်ကြီးဟာတကယ်တမ်းပြောတော့ယုံနံဟာသင်္ခါရမဟုတ်လားသင်္ခါရမှရင်ဖြစ်ပြီးပြည့်မယ်သူ့သဘောတိုင်းသွားမယ်ကောင်းပြီအဲ့ဒါကိုပြန်ပြီးတော့စစ်ချစ်ထုတ်တာစစ်ချစ်ထုတ်တဲ့အတွက်ကြောင့်မလို့မြန်မာလိုလေးထပ်ပတ်ကြည့်ပါဦးယဟန်တို့ ကောင်းပြီအဲ့ဒီမှာပဲထားတော့ဒါခန္ဓာ၅ပါးကိုမေးတယ်လို့ပဲသဘောထားရုပ်ပြီးရင်ဝေဒနာပြီးတော့သင်ညာပြီးတော့သင်္ခါရပြီးတော့ဝိညာဉ်မြတ်စွာဘုရားကဒုတိယအပိုင်းမှာဟောဒီခန္ဓာ၅ပါးဟာမမြဲဘူးစောစောလေးတုန်းကတော့ဒုက္ခနေပဲအနတ္တကိုညွှန်းနေဆိုပါတော့နော်အနတ္တကိုထောက်ပြတယ်ဒီတစ်ခါကျတော့အနေစာရောဒုက္ခရော ပြီးတော့အနတ္တရော လက္ခဏာ၃မျိုးလုံးနဲ့အတ္တမဟုတ်ကြောင်းထောက်ပြန်ထောက်ပြမှာဒါတော့မြတ်စွာဘုရားသူတို့သေချာမေးတယ် အယမ်းမဟုတ်ဘူးနော်မြတ်စွာဘုရားတရားတော်ကအဲ့ဒီခေတ်အဲ့ဒီခါတော့ကဆိုလို့ရှိရင်ပြောမယ်ဆိုလို့ရှိရင်တော့မင်းတို့ငါပြောတာကိုလက်ခံယုံကြည်အတွတ်မတက်နဲ့မင်းတို့ညာကဖြိုးအောင်တော့လောက်ပဲရှိတာဟုတ်တော့မဟုတ်လားဒီလိုနဲ့အောက်ကနာကြတဲ့တပည့်သားဝကတွေ listener တွေအကုန်လုံးကဒီတိုင်းဆရာကြီးပြောသမျှကိုအကုန်လုံးယုံထားတာကိုယ့်ရဲ့ရှိသမျှနော်အသိဉာဏ်တွေလက်ခံတဲ့တရားတရားတွေမှန်သမျှဒီဆရာကြီးပြောတာရဲ့အပေါ်မှာမူတည်ပြီးတော့လက်ခံထားတာ blind blind faith ပဲ နော် blind faith ပဲအဲ့တော့မြတ်စွာဘုရားကသူသည်ဆရာပင်ဖြစ်လင်ကစားနော်သူသည်ဝါရကိုတီထောင်သူပင်ဖြစ်လင်ကစားမြတ်စွာဘုရားကငါပြောတော့ကိုယုံဆိုတဲ့စကားလုံးမျိုးကိုမသုံးဘူးတန်ကိမ္မညထဘိခဝေတဲ့မင်းတို့ဘလို့ထင်တယ်လဲအဲ့ဒါကိုမင်းတို့ဘလို့သဘောရတယ်လဲကဲမေးတာသိကောင်းတယ်နော်သိကောင်းတယ်ပြောမယ်ဆိုလို့ရှိရင်ဝိဇ္ဇနောတက္ကသိုလ်မှာဒီ ဒီ professor ကြီးတွေကျောင်းသားတွေကို lecture ပေးတဲ့အခါမှာသူတို့အတိကြီးပဲမပေးဘူးမို့လားသူတို့ကကျောင်းသားနဲ့ discussion သဘောမျိုးလုပ်တယ်နော်ကျောင်းသားကမဟုတ်ဘူးလို့ကန့်ကွက်လဲဆရာကြီးရခံတာပဲဒါတော့ကျောင်းသားကိုဘာလဲဆိုရင်ပွန့်ပွန့်လင်းလင်းလွတ်လပ်လပ်လပ်အရာတစ်ခုကို objectively စဉ်းစားဖို့နော်အဲ့ဒါလို့လွတ်ပေးတာပဲဓာတိတိုင်းပဲမြတ်စွာဘုရားကနားထောင်တဲ့ဒီဓမ္မ listener တွေကိုပေါ့နော် သူဒီဆရာကြီးဆိုတဲ့အာနာနဲ့အုပ်ပြီးတော့မှအယုံမခိုင်းဘူးအေးမင်းတို့ဘယ်လိုသဘောရလဲစဉ်းစားကြည့်စမ်းပါဟောဖွင့်ပေးတာဖွင့်ပေးတာဒါတော့အဲ့ဒီခေတ်တုန်းကကအဲ့ဒီလိုဖွင့်ပြီးတော့သင်တဲ့ဆရာမရှိဘူးမှိတ်ပြီးတော့အယုံခိုင်းတာမျက်လုံးမှိတ်ပြီးတော့မှငါပြောတာကိုယုံနော်ငါပြောတာကိုလက်ခံငါကအကျင့်ပေါက်ပြီးသား ဒါတော့မင်းတို့ကမတည်သေးတဲ့လူအမောင်တဲကလူဒါကြောင့်မလို့ငါပြောသမျှအကုန်တသွေးမတင်းလိုက်တာဒီစဒီစနစ်နဲ့သွားတာဦးဇင်းတို့ဗမာပြည်ကလို့စာအလွတ်ကျစ်ပြီးတော့မှဖြေရတဲ့တင်တင်ကြားနေလေဟုတ်လားအဲ့တော့ဒီမှာကျတော့တန်ကိမညထဘိက္ခုဆိုတဲ့စကလုံးလေးရဲ့တလုံးနဲ့တန်ဖို့ဟာအဲ့ဒီခက်ကို ပြန်ပို့လိုက်ဘလောက်တန်ဖို့ရှိတယ်လဲနော်ပြိတ္တကုံပြန်ပြီးတော့စောရကတက်ခွင့်မရှိဘူးမေးမြန်းပိုင်ခွင့်မရှိတဲ့အချိန်ခါမှာမြတ်စွာဘုရားကစောရကတက်ခွင့်ပေးတယ် ပြီးတော့မင်းမြန်းပိုင်ခွင့်ပေးတယ်ဆရာနဲ့တပည့်တပည့်နဲ့ဆရာအပေါ်ကအုပ်မထားပဲနဲ့သူက level တူဆွေးနွေးတဲ့သဘောမျိုးဖွင့်ပေးလိုက်တယ်နော် level တူဆွေးနွေးတဲ့သဘောမျိုးပဲမင်းတို့ဘလို့ထင်တယ်လဲဟေးလို့ပြောချင်းဒီပလျင်တို့ရဲ့ opinion ကိုလက်ခံတာမဟုတ်လားတို့ရဲ့ opinion ကိုလက်ခံလိုက်တာအဲ့ဒီတော့မြတ်စွာဘုရားကမင်းတို့လည်းစဉ်းစားပေါ့နော်ငါပြောပြမယ်ဒီလိုလာတာဒါတော့ရုပ်ဟာမြဲသလားမမြဲဘူးလားတဲ့ဒါဟာဘာကြောင့်လဲဆိုရင် ဒီနေ့ခေတ်ဘာမှမထူးဆန်းတော့လဲအဲ့ဒီခေတ်အဲ့ဒီခါတော့ကသူတို့ယုံယုံကြည်ထားတာကယုတ်ရှိတယ်ပဲဆိုပါတော့အဲ့ဒီယုတ်ထဲမှာအပေါ်ယံအခွန်ကြီးနဲ့တူတဲ့ဟောဒီခန္ဓာကိုယ်ကြီးကတော့တဘာဝအတိုင်းတဖြည်းဖြည်းအဲနုရာကနေပြီးတော့တဖြည်းရင့်ရောအုံမင်းလာတယ်ဆိုတာတော့သိပေမဲ့အတွင်းထဲကအတ္တအတွင်းသားကအိုးရဲ့လားနော်မအိုးဘူးနော်ဒါတော့မအိုးဘူးဆိုတော့မြဲနေတယ်လို့ပြောတာဒါတော့မြတ်စွာဘုရားအပေါ်ယံခန္ဓာကိုယ်ကိုပြောတာမဟုတ် တို့အတ္တကိုပါရည်ညွှန်းပြီးတော့မှပြောပြောနေတာ အတ္တလို့ယုံထားတဲ့ယုတ်ကိုပြောတာဘို့လို့ပြောချင်တာကယုတ်ကိုအတ္တလို့ဆိုရင်အဲ့ဒီအတွင်းသားအတ္တယုတ်ဟာမြဲသလားမမြဲဘူးလားအဲ့တော့ယုတ်တိမြဲသလားမမြဲဘူးလားတဲ့မေးတယ်ဆိုတော့ဒေါတာဗန်ဖြစ်ပြီးတဲ့အတွက်ကြောင့်မလို့ဘာမှစဉ်းစားစရာမလိုဘူးမမြဲပါဖေဟာတခါတခါပြန်ပြီးတော့ဒုတိယတစ်ချက်သွားမယ်တတ္တဝါတွေရဲ့အလိုသည်ရောက်ရာဘဝမှာ ရရပစ္စည်းဥစ္စာနဲ့မိသားစုတွေကိုမြဲခြင်းသလားမမြဲခြင်းဘူးလားမြဲခြင်းတယ်ဒါပေမဲ့မြဲကောမြဲသလားဆိုတော့မမြဲဘူးဟောဒီယုံနဲ့ဖွဲ့စည်းထားတဲ့ခန္ဓာကိုယ်မှန်သမျှကိုယ်တိုင်ကိုယ့်ရဲ့မိမိခန္ဓာကိုယ်ဒီတော်လောက်ကောင်းမိမိဆိုတဲ့ဟောဒီခန္ဓာကိုယ်ရဲ့နဲ့ပိုင်ဆိုင်သောဇနီးမြတ်သမိသားလေယောက်ျားဥစ္စာဒီတော်လောက်ကောင်းကျွန်းရာတပည့်သားဝကအချမ်းရန်ဒီတော်လောက်ကောင်းဒိုရီမို့တက်မဲ့ဖြစ်တဲ့ပစ္စည်းဥစ္စာဒီတော်လောက်ကောင်းမမြဲဘူးမမြဲဘူးဆိုတော့သဘာဝတရားကမမြဲတဲ့ impermanent nature မှာရှိတယ် လူတွေကမြဲရှင်တယ်သူတို့နှစ်ခုသွားတာတူရဲ့လားတဘာဝရဲ့စီးကြောင်းနဲ့လူတွေတတ္တဝါတွေရဲ့ဆန္ဒတွေကအရှိအနောက်တောင်းနေမြောင်းအဖြူနဲ့အမဲအဲ့ဒါကြောင့်မလို့သူတို့ကတကယ်တဘာဝစီးကြောင်းနဲ့လူတွေတတ္တဝါတွေဆန္ဒတွေတခြားစီဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီတဘာဝစီးကြောင်းကြီးနဲ့သွားနေတဲ့တဘာဝတဘာဝစီးကြောင်းကြီးရဲ့တတ္တဝါတွေဘက်ကကျင်ကြိုက်ရှင်စရာကောင်းသလားမကောင်းဘူးလားမကောင်းပါဘူးမကောင်းဘူးမတက်တာလို့ခံရတာ ဟုတ်တော့မလားအခုကိုယ့်ရဲ့နာရာကျင်နာအိုရာကိုမေးကြည့်လေကိုရာတတ်နိုင်မယ်ဆိုရင်ရှိတဲ့ငွေနဲ့လှုပ်လို့ရမယ်ဆိုရင်မလှုပ်ဘူးလားအေးအဲ့ဒါကြောင့်မလို့ plastic surgery တွေလှုပ်တာလေနည်းနည်းပဲတက်တာတက်တာဆိုပြီးတော့နော်နည်းနည်းလေးပဲစိတ်ချမ်းသာစိတ်ချမ်းသာဆိုပြီးတော့ကို့ဘဝကလေးကိုကိုတတ်မဲ့တဲ့ဘဝတဏှာကလေးအစာလောင်မှုထမင်းစာသလိုစာနေတဲ့ဒီအစာကလေးနည်းနည်းပဲပြေပါစေတော့ဆိုပြီးတော့မပညာဘူးလား အေးပြင်းတဲ့အချိန်မှာဘာပဲပြောပြောအောက်ကတော့ဘလောက်ပဲအိုနေသည်ထားအောင်တော့အပေါ်ရမှန်လေးကြည့်ကောင်းနေဆိုရင်မကျင့်တတ်သွားဘူးလားအေးထမင်းနဲ့စားလိုက်ချင်းကြတော့နည်းနည်းလေးစားလိုက်ရတယ်ဆိုရင်စိတ်ကမတင်နိုင်သွားဘူးလားအေးဒါကြောင့်မလို့တဏှာဆိုတာစားလောင်တာကိုပြောတာတဏှာဆိုတာမှတ်တာတဏှာဆိုတာစားလောင်မှုအဲ့ဒီအစာပြေရေးအတွက်လိုက်လိုက်ကြွေးပေးနေရတာဒါတော့တကယ်တဘာဝကြီးကနော်လူတွေရဲ့ဆန္ဒနဲ့မကိုက်တဲ့အခါကျတော့ကြိုက်ချင်စရာမကောင်းတယ်ဆိုတဲ့စကားလုံးက တခါအဲကောင်းတာကြတော့ဒုက္ခမကောင်းတာကြတော့ဒုက္ခအဲကြိုက်ချင်စရာကောင်းတာကိုဒုက္ခကြိုက်ချင်စရာမကောင်းတာကိုဒုက္ခအဲအဲ့ဒါတော့တခါတဲ့ဒုက္ခဆိုတဲ့စကားလုံးကိုတွေ့တိုင်းလည်းပဲအော်ဟဲ့နေရတဲ့ဒုက္ခမျိုးလိုပဲမထင်နဲ့အောင်စိတ်ထဲမှာဟာဟုတ်သေးပါဘူးငါတို့ဖြစ်ချင်တာနဲ့ तू เนี่ยတခြားစီပဲလို့အဲ့ဒါလိုကလေးဖြစ်သွားရင်လည်းအဲ့ဒါဗာလဲဒုက္ခပဲတဲ့အကြိုက်မတူတော့ဘူးလို့ပြောတာအဲ့ဒါကြောင့်မလို့ဒီ အဲ့ဒီလိုမျိုးမမြဲတော့ဘူးဟေးဆိုရရတယ်လို့ကိုယ်အကြိုက်နဲ့မကြိုက်တော့ဘူးမကြိုက်တော့ရင်ကောင်းသလားမကောင်းဘူးလားလို့မေးတာကောင်းသလားမကောင်းဘူးဒုက္ခနဲ့ကဲကောင်းပြီအဲ့ဒီမမြဲဘူးနော်ပြီးတော့လဲဖောက်လဲဖောက်ပြန်ရှိတယ်နော်ဖောက်လဲဖောက်ပြန်ရှိတယ်ဆိုတာကဒီဖြစ်စဉ်အစဉ်တန်းကြီးဟာတခါတည်းရှေ့ကိုရောက်သွားတဲ့နေမြရှေ့ရှေ့ကဟာဒီကချုပ်ပြောက်သွားခဲ့ရင်နောက်နောက်နောက်အသက်အသက်တင်နေဆက်လက်ပြီးတော့သွားနေတယ်ဆိုတော့ဒီဟာကြီးကအမြဲတမ်း ဖောက်ပြန်တယ်ပြောင်းလဲတယ်ဆိုတာရှေ့တဘာဝဖြစ်စဉ်နဲ့နောက်တဘာဝဖြစ်စဉ်နှစ်ခုမတူတာကိုဖောက်ပြန်တယ်လို့သုံးတာနော်အဲ့ဒီလိုမျိုးဖြောက်ဖောက်ပြန်နေတဲ့အတွက်ကြောင့်မလို့မမြဲဘူးဆင်းလဲဆင်းရဲတဲ့သဘောလည်းရှိတယ်ဖောက်ပြန်တဲ့သဘောလည်းရှိနေတာကြီးကိုသိပါလျက်နဲ့ရှိနေပါလျက်နဲ့အဲ့ဒါကိုငါဥစ္စာလို့တဏှာနဲ့ဆွဲမယ်ဆိုရင်တင့်တော်ပါမလားတဲ့ငါဆိုပြီးတော့မှလည်းပဲဟောဒီခန္ဓာကိုအကြောင်းပြုပြီးတော့ရလာတဲ့စီစဉ်ဥစ္စာစဉ်နေမြတ်သမိတာအချမ်းရံဂုံတိတ်ခါ အဘာညာစသည်တွေအပေါ်မှာမောက်မာတဲ့မာနာကလေးနဲ့ဆွဲဖို့ကသင့်ပါမလားမသင့်ဘူးနော်ဒါတော့အတ္တမရှိဘဲနဲ့အတ္တမရှိလို့ပဲအိုရနာရသေးရတာတွေဖြစ်နေတယ်ဆိုလို့ရှိရင်ဒါကိုလည်းအတ္တလို့ဆွဲလို့ကသင့်ပါမလားတဲ့မသင့်ဘူးဆိုတော့တဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့အခရာကဒီ၃ခုဒါကြောင့်မလို့လူတွေ ဒီခန္ဓာကိုယ်ကြီးကိုငါဟာငါပိုင်တယ်လို့ထင်ထားတာကတဏှာဆွဲနော်ဟောဒီခန္ဓာကိုယ်အကြောင်းပြုပြီးတော့ရလာတဲ့ဂုံသိက္ခာတွေလှတာတွေမလှတာတွေတိုးတာတွေရှိတာတွေဖြူတာတွေမဲတာတွေဒါသမီရှိတာမရှိတာပညာတတ်တာမတတ်တာစသဖြင့်အမျိုးမျိုးနဲ့အတိုင်းထွာတိုးရှိတွေဖြစ်နေပြီးတော့မှငါဟာပဲငါပဲရေလို့ဖြစ်နေတဲ့မာနနဲ့ဆွဲဖို့လဲမတင့်တော်ဘူးဒီထက်မှအတ္တဒီဖန်တီးပေးနေတာမရှိတဲ့အတွက်အတ္တဆွဲနဲ့ဒီဟာကြီးကိုဒီယုံနံနှစ်ပါး ဒီခန္ဓာ၅ပါးကိုအတ္တဆိုပြီးတော့အတ္တဒိဋ္ဌိတက္ကာဒိဋ္ဌိနဲ့စွဲဖို့လဲမတင့်တော်ဘူးတဲ့မြတ်စွာဘုရားအဲ့ခန္ဓာ၅ပါးကိုနော်မမြဲတဲ့အနိစ္စသဘောဆင်းရဲတဲ့ဒုက္ခသဘောကြိုက်စရာမကောင်းတဲ့ဒုက္ခသဘောနော်ပြီးတော့မှကိုယ့်အလိုအတိုင်းမပါတဲ့အနတ္တသဘောနဲ့ဆိုတော့လက္ခဏာဘယ်နှပါးရှိသွားပြီလဲ၃ပါးရှိပြီတဲ့ခိုင်ဒါတော့ဟောဒီယုတ်ဟောဒီနံတွေကိုတကယ်ပရမတ်ဆိုတဲ့ခုံရုံးပေါ်မှာတင်ပြီးတော့စစ်လိုက်တဲ့အခါကျတော့ဘာထွက်လာတယ်လဲဆိုရင်မမြဲတဲ့ အနိစ္စတကယ်ဘယ်မလိုက်တန်းစစ်တာ နော်ဘယ်မလိုက်တန်းစစ်တာအဲ့ဒါကြတော့ဘယ်သူ favor နဲ့ဘယ်သူမှဘာမှဟိုလှုပ်ဆံမလို့ဘယ်မလိုက်တန်းစစ်တဲ့အတွက်ကြောင့်အနိစ္စဆိုတဲ့လက္ခဏာတစ်ခုသဘောလက္ခဏာတစ်ခုထွက်လာတယ်သဘာဝတစ်ခုသဘာဝတရားတစ်ခုထွက်လာတယ်ဒုက္ခကြိုက်ချင်စရာမကောင်းဘူးဆိုတဲ့သဘောလက္ခဏာတစ်ခုထွက်လာတယ်အနတ္တကိုယ်ပိုင်တဲ့အရာမဟုတ်ဘူးကိုယ်လိုတိုင်းမဖြစ်ဘူးဆိုတဲ့အနတ္တလက္ခဏာတစ်ခုထွက်လာတယ်ဒါတော့ယုံ nant နှစ်ပါးခန္ဓာ၅ပါးကိုတကယ်တမ်းစစ်ချက်ထုတ်လိုက်တဲ့အခါကျတော့သဘာဝဘယ်နှခုထွက်တယ်လဲဒါတော့ယုံ nant တရားကိုအနေစာရဲ့ဒုက္ခရဲ့အနတ္တရဲ့စစ်ချက်နဲ့ထွက်လာပြီဆိုရင်စစ်တယ်စစ်တယ်ဆေးတယ်စင်ကျင်တယ်ဆိုတာတမ္မတနာပါတယ်လေတမ္မတနာစင်ကျင်တာလေစစ်ဆေးတာလေစစ်စစ်တာလေဝေဖန်တာလေဟုတ်တယ်မို့လားတမ္မတနာဆိုတာစစ်စစ်ဆေးတာစစ်စစ်တာဝေဖန်တာဆန်းစစ်တာ ဟုတ်မဟုတ် အခုစမ်းစစ်ကြည့်လိုက်တဲ့အခါကျတော့တကယ်ယုံနာထဲမှာအရှိကဘယ်နှပါးပဲတွေ့တယ်လဲဟာအဲ့ဒီလက္ခဏာသုံးပါးအသေးချာရှိတယ်အဲ့ဒီလက္ခဏာတွေနဲ့ပြည့်နေတဲ့ဒီသဘောတဘာဝကြီးမှာဘာမှအာကိုစရာလုံးဒီသဘောကျစရာ ခိုင်မာမှုမရှိတဲ့ဟာကြီးကိုငါဟာပဲငါပဲငါအတ္တပဲလို့စွဲဖို့တင့်မှာမလားဆိုတော့မသင့်ဘူးတဲ့ဒါတော့ယုံနံနှစ်ပါးခန္ဓာ၅ပါးကိုမြတ်စွာဘုရားဟောရင်ဟောရင်နဲ့ဘယ်ကိုပို့နေတာလဲဆိုရင်ဟောဒီ ပင်စားဝေကေ၅ဦးရဲ့အတိညာဏ်ကိုတမ္မတနာညာဏ်နဲ့သွင်းနေတာတနည်းသူတို့ရဲ့တမ္မတနာညာဏ်သူတို့ကိုယ်ပိုင်ဝိပဿနာညာဏ်နဲ့သူတို့ရဲ့ဝိပဿနာခုံပေါ်မှာစစ်ဆေးခိုင်းနေတာနော်ဝိပဿနာဆိုတာလက်ကြီးထဲမှာစစ်ဆေးနေတာကောင်းပြီခန္ဓာ၅ပါးကို စစ်ဆေးလိုက်တော့အနေစာဒုက္ခအနတ္တဆိုတဲ့အဲလက္ခဏာ၃ပါးထွက်လာတယ်ဒါရင်မင်းလားဆိုတော့မကသိဘူးเนาะအဲ့ဒီသူနဲ့အလားတူအောက်မှာတူကိုရှိသေးတယ်နောက်ပုံစံတူစစ်တာ အဲ့တော့တတ္တမတိယဆိုတဲ့ပါဠိလေးဖတ်ကြည့်ပါဦးတတ္တမတိဟ嗯。 ya handu အဲ့တော့စောစောလေးက ပြောတာကနော်မမြဲစင်းရဲ့ဖောက်လဲဖောက်ပြန်ဖြစ်တဲ့တရားကိုငါဥစ္စာငါငါအတ္တလို့ဆွဲလို့သင်ပါမလားဆိုတာအလုံးကတင်ကြီးတင်ကြတဲ့မသင်ပါဖရားလို့ပြောပြီးပြီမသင်ရင်ဘလို့ရှုမှလဲရှုရမှလဲဖရားလို့မေးစရာဖြစ်မသွားဘူးလားအဲဒီလိုရှုလို့နောက်တစ်ခါကျတော့ထပ်ပြောတယ်ရှုတဲ့အခါမှာအဲ့ဒါကိုထပ်ပြီးတော့အသေးစိတ်သေးတယ်နော်ဒီရနေတဲ့မြ analyze လုပ်ပြတာပဲအမှန်တန်ကတမ္ပတနာဆိုတာဒီယောဂီတွေမှာဖြစ်တဲ့ဓာတ်ကတော့ ဘုသူတများတဲ့ပုဂ္ဂိုလ်တွေစာဖတ်များတဲ့ပုဂ္ဂိုလ်အကြအမြင်များတဲ့ပုဂ္ဂိုလ်အဆွေးအနွေးများတဲ့ပုဂ္ဂိုလ်တွေကြတော့ဒီနယ်ပယ်ကြီးတစ်ခုကိုချက်ထွန်းပြီးတော့မှသူတို့ကသိထားတဲ့သူတို့ရဲ့ knowledge ကတိတ်များနေတိတ်ကြီးနေလို့ရှိရင်ယောဂီတွေကတခါတလေကြလို့ရှိရင်အဲ့ဒီနယ်ပယ်ရောက်ရင်တခါတည်းဟိုကဟိုနည်းနည်းဆက်လို့ဆင်ခြင်ဒီနည်းနည်းဆက်လို့တွေးအဲ့ဒါမျိုးဆိုရင်တခါတလေကြတယ်လေယောဂီတွေအဲ့ဒီမှာမတက်တာပဲဖြစ်တယ်။နော်ဒါကြောင့်တခါတလေမှာဒီဟိုယောဂီတွေလျှောက်တဲ့ကဟိုလိုတွေလျှောက်ဒီလိုတွေလျှောက်နေအဲ့ဒီကနေမထွက်နိုင်မတက်နိုင်ဘူးဆိုရင် ဟာအဲ့ဒါလောက်ကြီးလဲစဉ်းစားမနေနဲ့ရှိတာကိုတခါတည်းမြန်မြန်တက်အောင်မြန်မြန်ပြအောင်တခါတည်းရှေ့ကိုတွန်းတာလည်းရှိတယ်ဟုတ်လားအဲ့လောက်ကြီးမစဉ်းစားနဲ့မစင်ကျင်နဲ့စဉ်းစားလို့စင်ကျင်မယ်ဆိုရင်အဲ့ဒီစဉ်းစားစင်ကျင်တဲ့ဟာကကိုယ့်ရဲ့နယ်ပယ်ကိုအဲလေ့လာထားတဲ့နယ်ပယ်ကြီးရင်ကြီးသလောက်ကျယ်ရင်ကျယ်သလောက်အဲ့ဒီတမတဏနယ်ပယ်ကမထွက်နိုင်ဘူးအဲ့ဒါလိုဖြစ်တတ်တယ်ဒါကြောင့်မလို့တမတဏနယ်ပယ်ဆိုတာအမတန်ကျယ်ပြန့်တယ်အဲ့ဒီတော့ ဟောဒီအခုယုံနာနှစ်ပါးခန္ဓာ၅ပါးကိုမြတ်စွာဘုရားကနေပြီးတော့အခုပြောခဲ့တဲ့တိုင်းနဲ့ငါဟာပဲငါပဲငါအတ္တပဲလို့ရှုမြင်ရမသိတော့တဲ့အတွက်ကြောင့်မလို့အတိတ်ဖြစ်စေအနာဂတ်ဖြစ်စေပစ္စုပန်ဖြစ်စေအတွင်းကဖြစ်စေအပကဖြစ်စေအကျမ်းဖြစ်စေနုဖြစ်စေအယုတ်ဖြစ်စေအယအယုတ်ဉဏ်ဖြစ်စေအကောင်းမြတ်ဖြစ်စေအဝေးဖြစ်စေအနီးဖြစ်စေရုပ်ဟုသမျှကိုငါဥစ္စာမဟုတ်ရှုရမဲ့ပုံတံကိုထပ်ညွှန်တာနော်ဘလို့ရှုရမှာလဲလို့မေးစရာရှိနေတဲ့အတွက် ငါဥစ္စာမဟုတ်ဆိုလို့ရှိရင်တဏှာဖြတ်ခိုင်းတာဘာဖြတ်ခိုင်းလဲငါမဟုတ်ဆိုတာမာနနော်အတ္တမာနကိုဖြတ်ခိုင်းတာငါအတ္တမဟုတ်ဆိုတာကအတ္တကိုဖြတ်ခိုင်းတာဆိုတော့ဒီသုံးခုကတန်တရားချက်ထွင်တိဆောက်နေတာဖြစ်တဲ့အတွက်တန်တရားချက်တဲ့တဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့အဲ့ဒီသုံးမျိုးကိုပယ်ခိုင်းတာတတ်ခိုင်းတာပဲဒါတော့တဏှာဒိဋ္ဌိကိုတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့ကိုပယ်တတ်ခိုင်းတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒါကိုပယ်နိုင်အောင်တဲ့နော် သူ့ရဲ့မူရဲ့အရှိအတိုင်းလေးပဲရှုပါတဲ့အထင်နဲ့မရှုနဲ့နော်ဟုတ်တော့မဟုတ်လားဘာနဲ့မရှုနဲ့လဲအထင်နဲ့မရှုနဲ့နော်အဲ့တော့အထင်နဲ့မရှုနဲ့ဆိုတာထင်ထားတာတွေကမှားနေတာတွေကိုမှားနေတာဖြစ်တဲ့အတွက်အဲ့ဒီမှားနေတာတွေကိုဖယ်ခွာပြီးတော့သူဒစိမ့်ချင်းဒစိမ့်ချင်းအကုန်လုံးကိုခွဲစိတ်ပြလိုက်တာခွဲစိတ်ပြီးတော့မှအသေးစိတ် analyze လုပ်ပြီးတော့မှအဲ့ဒီဟာတွေကိုအဲ့ဒီလိုရှုတယ်ဆိုပြီးတော့မှ ဒီအတိတ်ဖြစ်စေနာဂဖြစ်စေပိစုပန်ဖြစ်စေအဝိဖြစ်စေအနုဖြစ်စေအတွင်းဖြစ်စေအပြင်ဖြစ်စေစသည်ဖြင့်အဲ့ဒီလို7မျိုးနဲ့ခန္ဓာ5ပါးတစ်ပါးစီတစ်ပါးစီမှာ7ပါး7ပါး7ပါးနဲ့တခါတည်းမြတ်ဆုံးတယ်အသေးစိတ်ဘယ်နေရာကလေးမှာထောက်ပြစရာမကြံအောင်အကုန်ခွဲဆက်ပြီးတော့မှအေးအဲ့ဒါကိုတဏှာနဲ့လည်းမစွဲနဲ့မာနနဲ့လည်းမစွဲနဲ့ဒိဋ္ဌိနဲ့လည်းမစွဲနဲ့ဆိုပြီးတော့ဒီတဏှာမာနဒိဋ္ဌိကိုမလုပ်ခိုင်းတာဆိုတော့ပယ်ခိုင်းတာဖြတ်ခိုင်းတာဒါတော့အဲ့ဒီနေရာမှာစဉ်းစားမှာကဘာလဲဆိုရင် ယုံနဲ့နှစ်ပါးမြင်ခဲ့ပြီယုံနဲ့နှစ်ပါးရဲ့အကြောင်းကိုလည်းသိသိတဲ့ပြစ္ဆပရိက္ခဉာဏ်ကိုလည်းရခဲ့ပြီဟောဒီယုံနဲ့နှစ်ပါးရဲ့သဘောလက္ခဏာသဘာဝအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာသုံးပါးကိုလည်းသိပြီနော်သိပြီးတဲ့အပြင်မှာဘာကြံသေးတယ်လဲဆိုရင်ယုံနဲ့နှစ်ပါးရဲ့အနိစ္စဒုက္ခအနတ္တပြီးလို့ရှိရင်ယုံနဲ့တို့ရဲ့သဘာဝသင်္ခါရတို့ရဲ့သဘာဝဖြစ်ခြင်းနဲ့ပြည့်ချင်းရှိသေးတယ်နော်ဖြစ်ခြင်းနဲ့ပြည့်ချင်း ဖြစ်ချင်းဖြစ်ချင်းရှိတဲ့အခါကျတော့ဘယ်ရုပ်ဘယ်နာမဆိုဖြစ်ပြီးရင်မလုပ်ရတယ်လေပြည့်ရတယ်ဒါသင်္ခါရတွေသဘောပဲဖြစ်ပြီးရင်ပြည့်တယ်ဘယ်ရမှဒီမနေဘူးဆိုတဲ့တကယ်ရှိနေသေးတဲ့အခါကျတော့သုံးသပ်ပြီးတာနဲ့အစိတ်စိတ်အမွားမွားခွဲစိတ်လိုက်ပြီးတာနဲ့တပြိုင်နဲ့နော်သူတို့ရဲ့စိတ်ကရှေ့ကိုတိုးတိုးတိုးတိုးပြီးတော့သွားတာနဲ့တပြိုင်နဲ့နောက်မှအတ္တတွေကပြက်ပြက်ပြက်ပြက်ပြီးကြံခဲ့တယ်တနည်းအထက်ကိုနက်နက်နက်နက်ပြီးဝင်သွားတာနဲ့တပြိုင်နဲ့ သူတို့ရဲ့တမာတိကပိုးပို့ပြီးတော့တီးတီသွားတယ်တမာတိပိုးတီးတဲ့အတွက်ကြောင့်မလို့အရှိန်နဲ့ဖြစ်နေတဲ့တခါတည်းဖြစ်စဉ်ကြီးကိုသွားပြီးတော့ပြန်တွေ့တယ်ဘာလဲဆိုရင်ယုံနံရဲ့ဖြစ်စဉ်သည်ဖြစ်တာနဲ့ပြစ်တာဒါပဲယုတ်ကိုကြည့်ကြည့်နံကိုကြည့်ကြည့်ကြည့်လိုက်တာနဲ့ဖြစ်တာကိုတွေးပြီးရင်ပြစ်သွားပြီနော်ပေါ်တာတွေးလိုက်တာနဲ့ပြစ်သွားပြီနော်ရောက်လာတာတွေးလိုက်တာနဲ့ပျောက်သွားပြီဒါပဲတွေ့တယ်တွေ့တဲ့ခါကျတော့ဒီ နောက်ဆုံးကောက်ချစ်ချတဲ့အခါကျတော့ရုပ်ကိုကြည့်ကြည့်နာမ်ကိုကြည့်ကြည့်ဩဖြစ်ပြီးရင်ပြက်ပါလားဆိုတဲ့ဥရိယဘယဖြစ်ပေါ်ခြင်းရဲ့ပြစ်ခြင်းရဲ့ဒါလည်းမှတ်ထားအောင်နော်အဖြစ်အပေါ်ကိုမမြင်ဘဲနဲ့အပြစ်ကိုမမြင်ဘူးဝိပဿနာရှုတဲ့အခါမှာဖြစ်ပြကိုရှုဖြစ်ပြကိုရှုဆိုပေမဲ့နော်ဗရမအားဆက်ရတာက ဖြစ်နေတာကိုမှစစထိုင်နေရင်သိရလား မသိပါဘူးဒီမှတ်လဲဟိုရောက်လဲဟိုမှတ်လဲဒီရောက်လဲဒီလိုသွားနေတာနော်မျက်စိမုံတယ်အပေါက်ထိုးသလိုပဲတဲ့နေရလားမတဲ့နိုင်ဘူးအပေါက်ထိုးမမျက်စိမုံတယ်အပေါက်ထိုးအဲ့ဒီလိုဖြစ်နေတာအဲ့ဒီလိုမျိုး ရောက်ရက်ခတ်နေတဲ့ဟာပြားအောင်ကိုဒုံနဲ့ထိုးသလိုမျိုးအကုန်လုံးဒီ restless ဖြစ်နေတာနည်းနည်းကလေးမှမငြိမ်တဲ့စိတ်အဲ့ဒါကိုတဖြည်းဖြည်းချင်းစူးလာခဲ့ရတာစူးရင်စူးရင်ကမှတဖြည်းဖြည်းချင်းနဲ့ နည်းနည်းချင်းတရိပ်ရိပ်ချင်းထင်လာတာတရိပ်ချင်းလေးမြင်လာတာနော်အဲ့တော့အဲ့မြင်တာကနေပြီးကကြမှာထားပါတော့နော်အဲ့ဒီမှာဘာခေါ်မလဲဆိုတော့တဘာဝလက္ခဏာနော်တဘာဝလက္ခဏာလေးတွေဩပူတာလေးကိုပူတဲ့အတိုင်းသိတယ်အေးတာလေးကိုအေးတဲ့အတိုင်းသိတယ်နော်တဘာဝလက္ခဏာဆိုတာသူရှိရှိတဲ့အတိုင်းပြောတာလောဘဆိုရင်လိုချင်တယ်ဒေါသဆိုရင်ကြမ်းတမ်းတယ်မာနဆိုရင်ခက်ထန်တယ်ဒါသူတို့ရဲ့တဘာဝလက္ခဏာနော်တာမညာလက္ခဏာဆိုတာတော့ဘယ်အရာမဆို အနေစာဒုက္ခအနတ္တအတူတူပဲအားလုံးမှာဘယ်အရာဘယ်ရုပ်ဘယ်နိုင်ကြည့်ကြည့်အနေစာဒုက္ခအနတ္တမရှိဘူးလားအေးဘယ်သင်္ခါရမဆိုးဖြစ်ပြီးရင်ပြဒါသင်္ခါရသင်္ကတတို့ရဲ့လက္ခဏာတွေပဲဒါတော့အဲ့ဒီမှာသဘာဝလက္ခဏာတွေကနေတဖြည်းဖြည်းဆိုလိုတာသဘာဝလက္ခဏာဆိုတာကသူ့ရှိရင်ရှိတဲ့အတိုင်းပဲအဖြူကိုအဖြူအမဲကိုအမဲတိုင်းသိတာစသိတာပူတာကိုပူတဲ့အတိုင်းဒါတော့ဟောဒီပူတာလေးကတဖြည်းဖြည်းနေတရရိပ်ကလေးစပြီးစိတ်ကလေးမှာထင်မှဟုတ်တယ်မို့လားထွက်လေဝင်လေ စပြီးထွက်တယ်တဲ့ဟေးဆိုရင်ထွက်တာကိုသိရမယ်ဝင်နေတဲ့ဟေးဆိုရင်ဝင်တာကိုဖောင်းနေတဲ့ဟေးဆိုရင်ဖောင်းတာကိုသိရမယ်ဖောင်းတာပိန်တာဖောင်းတာမှမသိရင်ပျောက်တာလည်းမသိတော့ဘူးနော်ထွက်တယ်ဆိုလို့ထွက်တာမှမသိရင်ထွက်ရင်းနဲ့ပြစ်ပြက်သွားတဲ့ရုပ်ကိုလည်းမသိနိုင်ဘူးဆိုတော့ကဝိပဿနာအားထုတ်တဲ့ပုံကိုယ်တွေဆိုတာဖြစ်ဖြစ်ကိုသိဖြစ်ဖြစ်ကိုသိဆိုပေမဲ့ရှုဆိုပေမဲ့လည်းပဲတတွဲတဲ့တော့မလာဘူးတခါတည်းနဲ့နည်းနည်းရင်းလေးနည်းနည်းရင်းလေးသွားတာအားထုတ်ကြည့်ပါအပြောနဲ့မပြောပါနဲ့နော် ဖြစ်ဖြစ်ရှုဆိုတော့ဗဇက်နေတော့ရှုလို့ရတယ်ပြောလို့လည်းရတယ်ဒါပေမဲ့ညံကမသွားဘူးအဲ့ဒါလောက်တာလွယ်ရင်ကဟမ်လူပြီမှာလူဆိုတာတော်တော်ကြီးကိုမှတကောင်စင်းနဲ့ကောက်ယူရမှာအကုန်လုံးရတာတွေဖြစ်ကုန်လို့ဟုတ်တယ်မဟုတ်လားဒါကြောင့်တပြည့်ပြည့်ပြည့်နဲ့အော်ဖြစ်တာတွေကိုလှိုင်လှိုင်ကြီးပိုင်ပိုင်ကြီးနာနာကြီးသေးသေးချာချာသိပြီဆိုတဲ့ခါကျတော့ဖြစ်တာကိုသေးသေးချာမြင်တော့ဖြစ်တာကအိမ်မြင်သွားပြီအကြတော့ဘာဖြစ်လဲလို့ဆိုတော့ဖြစ်လာတာပေါ်လာတာကိုသိပြီဆိုရင်တော့ပြစ်တာကအိမ်မှာသိလို့လွယ်ပြီဒါကြောင့်ဖြစ်တာကိုလှိုင်လှိုင်တွေ့ပြီးမှ ပြစ်တာကိုသိအဲ့ဒီကြတော့နှစ်ခုလုံးသေသေးချာချာသိတဲ့အချိန်ကြတော့ဥဒိယဘယညာတဲ့ဘာညာလဲဥဒိယဖြစ်တာဝရကပြစ်တာအတွဲလိုက်သိတာနော်အဲ့ဒီလိုမျိုးသိရင်ကလည်းယုံနံနေသေးသေးချာချာဖြစ်တာကိုလည်းသိပြီးလက္ခဏာတွေကိုသိပြီးသူတို့ရဲ့ဖြစ်တာပြစ်တာတွေကိုမြင်ပြီးဆိုတဲ့အခါကျမှနော်ဒီယုံနံသဘာဝတွေကိုမြတ်စွာဘုရားကပြောပြောမှအောက်ကနားထောင်တဲ့ဒီပိဿဝိကေ၅ဦးက ဘာတွေကိုသိတော့မလဲဆိုတော့ပညာတိကိုခွာပြီးတော့မှဘာကိုသိတော့မလဲပရမတ်ကိုသိမှာပညာကိုခွာပရမတ်တာမှန်စွာရှုရမည်ဆိုတာအဲ့ဒီမှာလာပြီလေရုပ်ရုပ်သဘောနာယနံသဘောဒါတွေကိုရှုရတော့မယ်အဲ့ဒါကြောင့်မလို့မြတ်စွာဘုရားကအောက်မှာအခြေတည်ခဲ့တာဟာအဲ့ဒီကိုသွားမလို့ခြေတည်ခဲ့တာနော်ယုံနာတွေကိုခွဲပြတယ်နော်ခန္ဓာ၅ပါးကိုခွဲပြတယ်ဟောဒီခန္ဓာ၅ပါးဆိုတဲ့အကြောင်းအရာတွေကိုသူ့ရဲ့အကြောင်းမှန်တွေကိုပြောပြတယ် ဟောဒီခန္ဓာ၅ပါးမှာရှိတဲ့လက္ခဏာ၃ပါးကိုရှင်းပြတယ်ဟောဒီခန္ဓာ၅ပါးမှာရှိနေတဲ့သဘောတဘာဝသင်္ကတတို့သဘောတဘာဝဖြစ်ပျက်ကိုလည်းပဲဒါထည့်ထားတယ်အဲ့ဒါပြီးကကြမှာဦးဇင်းတို့အခုဒီနေ့သွားမယ်ဝိပဿနာဉာဏ်တက်ပုံဆိုတာအဲ့ဒီမှာသွားလို့ရမှာသို့မဟုတ်ဆိုရင်ခါပြတ်သွားတော့မှာနော်ဒါကြောင့်ကောင်းပြီအခုမှစရမယ်ခိုင်အခုမှစရမှာအဲ့တော့ကောင်းပြီအရင်တုန်းကပေးထားခဲ့တဲ့စာမျက်နှာ63ကအေဝံပတ္တံဘေခဝေဆိုတာကိုအလုံး ဖတ်ကြည့်ရအောင်အရင်အဟောင်းတုန်းက6ဆမ်းမျက်နှာ63စာမျက်နှာလှမ်းပြလို့ရှိရင်အလွတ်ကျစ်ထားလိုက်ရင်ရတယ်။ရှည်သေးလားအဟောင်းတုန်းကအေးအဲ့ဒီအောင်ဖတ်ကြည့်မယ်။ဧဝံပတ္တံဘိခဝေသူတော်ဝါအရိယသာဝကောရူပသမိန်ပိနိဗ္ဗိန္တတိ ဝေဒနာယာပိနိဗ္ဗိန္တတိတေညာယာပိနိဗ္ဗိန္တတိသင်္ခါရေတုပိနိဗ္ဗိန္တတိဝိညာဏသမိန်ပိနိဗ္ဗိန္တတိနိဗ္ဗိန္ဒဝိရဇတိဝိရာဂဝိမုစတိဝိမု ക്ത သမေဝိမု ക്ത မိတိညာဏံဟောတိခိနာဇာတိဝုတိတံဗြဟ္မစရိယံ ကတံကရဏီယနာပရံအိတ်တထာယာတိပဇာနာတိတိမြန်မာပြန် ကောင်းပြီရှေ့ကမြတ်စွာဘုရားအနတ္တလက္ခဏာသုတ်ကိုအပိုင်း၃ပိုင်းပိုင်းပြီးဟောလာတဲ့ချိန်ခါမှာဘေဇဝေ၅ဦးရဲ့ဉာဏ်တွေကတဖြည်းဖြည်းနဲ့ရင့်ကျက်လာတဲ့အချိန်ရောက်တဲ့အတွက်ကြောင့်မလို့ဒီဝိပဿနာဉာဏ်ကိုမြတ်စွာဘုရားဒီနေရာမှာဒါဉာဏ်စင်ပဲเนาะဉာဏ်စင်ကိုဟောသွားတယ်ဉာဏ်စင်ကို ပြောသွားတယ်ဒါတော့ပါဠိတော်တွေမှာဉာဏ်စင်ပြောတဲ့ခါကြလို့ရှင်အဲ့ဒီခါပုံစံတူဘယ်သုတ်တင်မှာပဲကြည့်ကြည့်ဒီပုံစံပဲလာတယ် ဝိသုဒ္ဓိမေထဲမှာရှိတဲ့ဉာဏ်စဉ်ဆိုတာကတော့ရသမျှကိုအကုန်တန်းစီပြီးတော့မှနာမရူပပရိစ္ဆေရဉာဏ်စပြီးတော့မှဟိုးမဉ္ဇဏ်ဖွဉ္ဇဏ်ပိဿဝကနာဉာဏ်ဒီတက်သွားတာနော်အားလုံးပေါင်းရှိသမျှတွေ့ရင်16မျိုးရှိတယ်ဒါပေမဲ့ဝိပဿနာဉာဏ်နဲ့တွေ့မှဆိုရင်တမ္မတနာစတယ်နော်တမ္မတနာစပြီးတော့မှအဲ့ဒီအနုလောမဉာဏ်ရောက်10မျိုးရှိတယ်ဆိုပြီးတော့ရေတွက်ထားတယ်ဒါတော့အားလုံးကို တွေ့မှဆိုရင်16မျိုးရှိတယ်ဒါကဒီဒီဝိသုဒ္ဓိမေတင်မှာထည့်ထားရရမျိုးသို့သောမြတ်စွာဘုရားဟောတဲ့ပါဠိတော်မူရင်းနဲ့မှာတော့ဒါပဲ။ ဒီတိုင်းပဲပြောတယ်ဆိုတော့တုတ်တန်တွေမှာမြတ်စွာဘုရားဝိပဿနာကိုတင်တော့မယ်ဝိပဿနာဉာဏ်တက်တော့မယ်ဆိုလို့ရှိရင်နောက်ဆုံးမှဒါလေးနေပဲသွားတယ်အဲ့ဒါပြီးရင်ဒါနောက်ဆုံးရတာဖြစ်ပြီပြီးရောမြန်မာလိုဖတ်ကြည့်လေပြီးပြီလှုပ်ရှားကုန်ပြီတဲ့အဲ့ဒါကြောင့်မလို့ဒီနေရာမှာဟာသူတို့ရဲ့ဉာဏ်ရင့်တာဖြစ်တဲ့အတွက်ကြောင့်ရန်တာဒီတောက်လျှောက်သွားတော့မှာသွားတော့မှာဖြစ်တဲ့အတွက်စောစောတုန်းကရှင်းပြခဲ့တဲ့အတိုင်းလို့ပြန်ပြီးတော့ refer လုပ်တာအေဝံဤသို့ဆိုတာစောစောလေးတုန်းကမင်းတို့ရှင်းပြောပြီးပြီနော် နော်ခန္ဓာ၅ပါးရှိတယ်ဟောဒီခန္ဓာ၅ပါးယုံနာ၅ပါးမှာအဲဘာကြောင့်ဖြစ်တယ်သူကဒါကြောင့်မလို့ဒါကြောင့်ဒီဒုက္ခသဘောတွေကြောင့်မလို့အတ္တမဟုတ်ဘူးအနတ္တဟောဒီဟာတွေကမမြဲဘူးဆင်းရဲတဲ့ဖောက်ပြန်တဲ့သဘောရှိတဲ့အတွက်ကြောင့်မလို့ငါငါဥစ္စာငါအတ္တလို့ဆွဲဖို့မသင့်ဘူးနော်ဟောဒီခန္ဓာ၅ပါးကိုနော်အတိတ်နာဂပစ္စုပန်စရှိပြီးအစိတ်စိတ်မွားမွားနော်အာသုံးတတ်တဲ့အခါမှာဘလို့စိတ်ထက်ထားမလဲဆိုရင်ဒါငါအတ္တမဟုတ်ငါဟာမဟုတ်ငါအတ္တမဟုတ်ငါမဟုတ်ဆိုပြီးတော့မှအဲ့ဒါကိုဖြုတ်ခိုင်းတယ် ဖြုတ်ခိုင်းပြီးတဲ့ခါကျတော့ဘယ်ကိုရောက်သွားတယ်လဲဆိုလို့ရှိရင်အဲ့ဒီကနေပြီးတော့အေဝံပတ်တန်အဲ့ဒီကနေဆက်တက်သွားတော့မှာနော်အေဝံအဲ့ဒီလိုဒီကနေပြီးတော့ဆိုပြီးတော့မှတထောက်ရှေ့ကိုဆက်တက်တော့မှာအဲ့ဒီလိုဆက်တက်တော့မှာဖြစ်တဲ့အတွက်ကြောင့်မလို့ယဟန်တို့တဲ့ဤသို့နော်ဤသို့ဆိုတာမသိမှဆိုလို့လက်သေးကွင်းလေးနဲ့ပြန်ပြီးတော့ထည့်ပေးလိုက်တယ်အနေစာဒုက္ခအနတ္တဟုမြင်အောင် ရှုသည်ရှိသောဆိုလိုတာက ရှုပြီးပြီမင်းတို့အခုမြင်ပြီးပြီ မြင်ခဲ့တဲ့အတိုင်းသိတဲ့အတိုင်း ဒါသူတို့သိပြီးသားဆိုတော့သူတို့ပြန်ပြီးတော့ထောက်ပြလိုက်တယ်အဲ့ဒီတိုင်းပဲတဲ့အကြာအမြင်နဲ့ပြည့်စုံသောဘုရား တပည့်အရိယသာဝကသည်ဘုရားရဲ့တပည့်သားပြောအရိယသာဝကသည်ယုံ၌လည်းမမွေ့မလျောညင်းငွေလေတော့ဤဘာဖြစ်လို့ညင်းငွေတာလဲနောင်ကြမှာဟုတ်လားလာလိမ့်မယ်ခံစားမှုဝေဒနာ၌လည်းမပြောမမွေ့ညင်းငွေလေတော့ဤမှတ်သားမှုတင်ညာ၌လည်းမပြောမမွေ့ညင်းငွေလေတော့ဤပြုပြင်အာထုမှုသင်္ခါရ၌လည်းမပြောမမွေ့ညင်းငွေလေတော့ဤကြံတိမှုစိတ်ဝိညာဉ်နဲ့လည်း မပျော်မမွေ့ညင်းငွေလေတော့ဤညင်းငွေခြင်းကြောင့်တတ်မဲ့ခြင်းကင်းကအရိယာမေညာဖြစ်ပေါ်လေတော့ဤဖြစ်ပေါ်လာတော့ဤမေတတ်မဲ့ခြင်းကင်းကအရိယာမေညာဖြစ်ပေါ်လာသောကြောင့်ကိလေသာတို့မှလွတ်မြောက်လေတော့ဤအဲ့ဒါဟာဉာဏ်နဲ့တဆင့်ချင်းတဆင့်ချင်းတက်သွားတော့ကိုပြောနေတာလွတ်မြောက်လျက်လွတ်သွားပြီဆိုပါတော့ငါသည်ကိလေသာမှလွတ်မြောက်သွားပြီဆိုပြီးတော့လွတ်သွားတဲ့ပုံကောမှာအတိကလေးဆင်ခြင်မှုလေးတစ်ခုဖြစ်တယ်။တိသွားတာလေးတစ်ခုဖြစ်တယ် ဆင်ခြင်ဉာဏ်ဖြစ်လေတော့ဤဘဝသည့်ဖြစ်မှုကုန်ပြီအဲ့ဒါလက်ပေါင်းလက်ခမောင်းခတ်တာနော်ပြောမယ်ဆိုလို့ရှိရင်စောစောလုံးလုံးကဒီငါဒီကိလေသာမှလွတ်မြောက်ပြီဆိုတာဟာသူတို့ကျင့်စဉ်ကြီးဆုံးလို့သူတို့ရဲ့ဥဒန်းကျူးတဲ့စကားအဲ့ဒီဥဒန်းကျူးပြီဆိုလို့ရှိရင်နားလေရမှာကအဲ့ဒီပုဂ္ဂိုလ်ဒီရဟနာဖြစ်ပြီလို့ပြောတာဒါတော့ဒီအဆင့်ကိုကျူးဥဒန်းကျူးလို့ရတာကအောက်30မှာကျူးလို့မရဘူး ဒီဆင့်ကိုရောက်ပြီဆိုတာရဟန္တာဖြစ်ပြီလို့ပြောတာဒါတော့သောတာပန်တဂရကအနာဂံဆုံးတော့မဖြစ်သေးဘူးအဲ့ဒီလိုသောတာပန်တဂရကအနာဂံကိုညှို့မယ်ဆိုရင်ပါဠိတော်မှာဘယ်လိုလာသလဲယံကိဉ္စီသမုဒိယဓမ္မတပ္ပန္တကျင်းနေတာပဲသဏ္ဍာန်သားတွေဟုတ်လားဖြစ်အဲဖြစ်လာတတ်တဲ့သဘောတရားမှန်သမျှချုပ်ပြောက်ခြင်းသဘောရှိပြီအဲ့ဒါလောက်ပဲလာတယ်နော်ဖြစ်ပေါ်လာသမျှဗာလဲချုပ်ပြောက်ရခြင်းသဘောရှိအေးအဲ့ဒါကအောက်၃ဆင့်နော် တောတာပန်တော်လကောင်းတဂရကံတော်လကောင်းအနာကံတော်လကောင်းဖြစ်မယ်ဆိုအဲ့ဒါလိုပြောတကယ်လို့ရဟန္တာဖြစ်မယ်ဆိုတော့အဲ့ဒီအဆင့်ထိသွားတယ်ဘာဖြစ်လို့လဲသူနောက်ဆုံးကျူးရင်ရမှာလေဆိုတော့နောက်ဆုံးအဆင့်ကိုရောက်မှကျူးရင်တယ်ဆိုတော့ဒါရဟန္တာပြောတာအဲ့ဒါကြောင့်အဲဘဝသစ်ဖြစ်မှုကုန်ပြီနောက်ဘဝသစ်ဖြစ်မှုကုန်ပြီဆိုတာတော့ဒါနောက်ဆုံးဘဝဖြစ်သွားပြီမဟုတ်လားဒါကြောင့်မလို့မြတ်သောအကျင့်ကိုကျင့်သုံးပြီးပြီနော်မြတ်တဲ့အကျင့်ဆိုတာသူ့အတွက်ကျင့်ရမယ့်ကျင့်စဉ်ကုန်ပြီလို့ပြောတာ မဲ့ကိစ္စကိုပြုပြီးပြီဆိုလို့ဒါမဲ့လေဘာလုံးပြီးပြီအရတမဲရောက်ပြီဆိုတော့နောက်ထပ်တက်စရာရှိသေးလားမရှိတော့ဘူးမဲ့လေဘာကိစ္စပြီးပြီတဲ့မဲ့ကိစ္စအလုံးကတပါတော့ပြုပွဲကိစ္စမရှိတော့ပြီနောက်ထပ်မဲ့တစ်ခုကိုရဖို့အတွက်နောက်ထပ်ကျင့်စရာလည်းမလိုတော့ဘူးတဲ့ကုန်ပြီလို့ပြောတာကျင့်စဉ်ဆုံးပြီလို့ပြောတာပါပဲဆင်ကျင်လေးရဲ့တိမြင်ဆုံးဖြတ်လေတော့ဤဒါမိမိကိုယ်ကိုရန်တာဖြစ်ပြီလို့တေချာပေါ့ ကျူးရည်နဲ့ဥဒန်းကျူးတဲ့ရန်တာတွေဥဒန်းကျူးတဲ့စကားနော်အဲ့တော့အဲ့ဒါလေးကိုဦးဇင်းတို့ကဒီနေရာဟာအမ်ညံစင်ကိုသွားတာဖြစ်တဲ့ဒီဦးဇင်းတို့တလုံးချင်းတလုံးချင်းသွားမယ်နော်ပြောတာလွယ်တယ်နော်လုပ်ဖို့ခက်တယ်ဟုတ်တော့မဟုတ်လားဒါတော့စာကိုဦးဇင်းတို့ဖတ်နေတာလေအစင်ပေါင်းမြောက်များစွာကြောနေတာဒါတော့အ ਨੇ ဆုံးဦးဇင်းတို့ပြောတယ်နော်တုတမယညံ စိန်တာမယညံဘာဝနာမယညံဆိုတော့ဘာကစလာလဲအေးဒါတော့ဥစဉ်တို့တုဒ္ဓမယညံအရေးမကြီးဘူးလားအရေးကြီးတယ်တုဒ္ဓမယညံသွားပြီးတော့ပေါ့ပေါ့လေးမတွက်နဲ့နော်တုဒ္ဓမယညံအားကောင်းမှအမှားနဲ့မယ်ဟုတ်တယ်မို့လားဆိုလိုတာကဥစဉ်တို့ practice လုပ်တယ်ဆိုတာကလည်း learning မိမိတို့အားကောင်းမှလေ့လာမှုအားကောင်းမှ practice မှာအမှားနဲ့တာဒါကြောင့်မိမိလုပ်ငန်းတစ်ခုဘာသာရပ်တစ်ခု subject တစ်ခုကိုလေ့လာပြီဆိုရင် ဟိုနားလေးကကွက်ကြကွက်တစ်ကွက်ကြဒီနားလေးကကွက်တစ်ကွက်ကြဟာစာမိုးဝဲဖြေဖြစ်အောင်လေလှုပ်တဲ့ပုံကိုယ်တွေကအမှားအများဆုံးတွေ့တယ်ဟုတ်တော့မလားကြားပြလောက်တာလေအေးဒီလုပ်ငန်းကြီးကိုဣတိမလွဲနော်ဇာမျက်နှာနံပါတ်1ဏိဒံကစပြီးတော့နေဋ္ဌိတံပြီးပြီဆိုတဲ့ထိအောင်အစာဆုံးလွတ်တဲ့ပုံကိုများသည်သူ့ရဲ့လောက်ရမယ်လုံနီးက menu ရဲ့သူ့ရဲ့ handbook ဒါရီမို့သူ့ရဲ့ instruction ကိုအသေးချဖတ်ထားတာဖြစ်တဲ့အတွက်ကြောင့်သူဒီဒါပြီးရင်ဒါသွားမယ်ဆိုတော့ step by step သွားမယ်နီးလောက်ကိုမသိဘူးလားသိတယ်အဲ့ဒီပုံကိုမျိုးအမှားနေတယ် ဆိုတော့ဦးဇင်းတို့အခုလေ့လာတာဒီဒီ instruction ကိုလေ့လာတာပဲနော် handbook ကိုဦးဇင်း manual တွေကိုဖတ်နေရတာပဲဒါတော့ manual များများတည်တဲ့ပုံကိုဒီအမှားနဲ့တယ်ကိုတိကိုကြမဖြစ်စလောက်နော်ကြိုးကြောင်ပြုတ်တော့ပြုတ်ကြလေ့လာတဲ့ပုံကိုဒီအဲ့ဒီပုံကိုအမှားများတယ်ဒါကြောင့်သုတမြညာရေးမကြည့်ဘူးလားတိတ်ရေးကြည့်ပါတယ်ဒါကြောင့်ဒေသေးချာချာလဲမိမိတို့နော်များများတိထားလို့ရှိရင်ကို့မှာဒီနေရာဒီအဆင့်ကိုရောက်ခဲ့သည်ရှိတော့ အော်ငါတို့ထင်တာတော့မှားတယ်ဟေးတို့တင်တန်းတော့ကလေ့လာဘူးတယ်တရားတော့ကနာဘူးတယ်ဆိုတဲ့ဟာလေးတွေကကိုယ့်ရဲ့အမှားကိုယ့်ရဲ့အထင်မှားတွေကိုဖျောက်မပေးဘူးလားကြည်စမ်းဆရာတောင်စောင့်ဆရာမလို့ကို့အမကိုပါလောက်သွားတယ်လဲဆိုကို့ဘာသာကို correction လုပ်ပလိုက်တယ်ဟုတ်တော့မလားကို့ဘာသာကိုပြင်ပလိုက်တာပဲအဲ့တော့ကောင်းပြီအခုနကပြောတဲ့တိုင်းတလုံးချင်းလစ်လာကြအောင် ဒီနေမှာအေဝံပတ္တံဘိက္ခုသူတော်ဝါတဲ့အေဝံပတ္တံဤကဲ့သို့ဆိုခဲ့ပြီးတဲ့အတိုင်းဆိုတဲ့စကားလုံးကတော့ခုနကပြောခဲ့တဲ့နောက်ကနေဦးဇုံတို့စောစောကလစ်လာခဲ့တဲ့ဉာဏ်တွေကိုပြန်ပြီးတော့ရည်ညွှန်းတယ်တဲ့အဲ့ဒီရည်ညွှန်းတာဘယ်ထိလဲဆိုရင်နော်ဧဝံပတ္တံဤဆိုခဲ့ပြီးသည့်အတိုင်းရှုမြင်သိမြင်လျင်ဟူသောစကားရဖြင့်နော်ဘင်ကဉာဏ်အထိဝိပဿနာဉာဏ်ဖြစ်ပုံကိုအကျဉ်းချုပ်အဖြစ်ပြခြင်းဖြစ်သည်တဲ့ဦးဇင်းတို့စောစောလေးပြောတဲ့စကားလုံးကဘယ်မှာဆုံးသွားတယ်လဲဆိုတော့ ဥဒိယဘယမှာဆုံးတာဘယ်မှာဆုံးလဲဥဒိယဘယမှာဆုံးတာဒါပေမဲ့တကယ်တမ်းအဲ့ဒီညံသွားတာဘယ်ထိလဲဆိုရင်ဘင်္ဂညံပထမစောစောကပြောခဲ့ပြီးအဖြစ်နဲ့အပြစ်ကိုဘာလို့ရမလဲလှိုင်လှိုင်ကြီးသေးသေးချာချာကြီးကိုထင်းထင်းရှားရှားကြီးကိုပြီးပြီးပြင်းပြင်းကြီးတွေးရမယ်တဲ့အဲ့ဒီလိုအဖြစ်နဲ့အပြစ်ကိုဇုံတွဲဇုံတွဲဇုံတွဲလိုက်ဖြစ်တယ်ရောဖြစ်တာရောဖြစ်တာရောတွေးပြီးတဲ့အချိန်ခါမှာနောက်ထပ် အဖြစ်ပြစ်ကိုအရှိန်တန်တန်နဲ့တွားနေတဲ့ဒီသင်္ခါရသင်္ကတစီချောင်းကြီးကိုကြည်ရင်ကြည်ရင်ကြည်ရင်ကနေနောက်တော့ဘာတွေပဲဖြစ်တယ်လဲဆိုတော့ပေါ်တာတွေဖြစ်လာတာတွေမတွေ့တော့ဘဲနဲ့အပြောက်တာတွေပြက်တာတွေချုပ်တာတွေကွဲတာတွေကိုပဲသိတာအဲ့ဒါတွေကိုပဲမြင်နေတာဆိုတော့အဲ့ဒီညံကိုရောက်သွားပြီတဲ့အဲ့ဒါကိုဗာညံလို့ခေါ်လဲဆိုရင်ဘင်္ဂညံဒါတော့အေဝံပတ္တန်လို့မြတ်စွာဘုရားကဟောတာကို အထကရာဆရာကြီးကချက်ပြတာအောက်ကနေပြီးတော့နာမရူပပရိစ္ဆေရဆိုတဲ့နာယုတ်ကိုပိုင်းခြားသိတဲ့ဉာဏ်ကစပြီးတော့ဘယ်တိရင်ညွန့်တယ်လဲဆိုရင်ဘယ်ကယုတ်နံသဘောတဘာဝတွေရဲ့ပြည့်ချင်းပျောက်ချင်းဆုံးချင်းကွယ်ချင်းအထိမြင်သွားပြီယောဂီဉာဏ်နဲ့ရလားမနိုင်ဘူးအပြစ်တွေကိုပြီးမြင်သွားပြီဒါကြောင့်အဲ့ဒီမှာတုတဝါဆိုတဲ့စကားလုံးလေးတစ်လုံးလာတယ်ဧဝံပတ္တံဘိက္ခဝေတုတဝါနော်တုတဝါဆိုတာက အကြာအမြင်များသောအကြာအမြင် ရှိသောလို့အဓိပ္ပာယ်ရှိတယ်နော်ဒါတော့ဦးဇင်းတို့သုံးနေတဲ့ဘ ഹു တုတကြားဘူးတယ်မဟုတ်လားအေးအဲ့ဒီတုတဆိုအဲ့ဒါပြောတာဘ ഹു ဆိုတာက များတာတုတဆိုတာက ကြားတာဘာဖြစ်လို့လဲဆို ရှင်းတော့ငါကဒီလိုစာရေးတဲ့စနစ်မရှိဘူးကြောက်တင်ပုံးနဲ့မသုံးဘူးဆိုတော့ဘာနဲ့သုံးလဲ orally သူက teaching သင်ရတယ်ဟုတ်တယ်မဟုတ်လားဒါကြောင့်လို့မြတ်စွာဘုရားသူ့ရဲ့တရားတွေကိုဟောတဲ့ခါကြလို့ရှိရင် ဟောနေနာနေတဲ့ပုံကိုယ်တွေမှတ်မိအောင်ဆိုတာအာတစ်ခါတစ်ကြိမ်အာဒုတိယပြီးနှစ်ကြိမ်တတိယပြီးသုံးကြိမ်ဒါကိုပဲအဲ့လို repeat repeat repeat လုပ်တာအဲ့လိုဟောသူကလည်း repeat လုပ်ရသလိုနာသူလေ့လာသူကလည်းပြန်ပြီးတော့ပါဇက်နဲ့လိုက် repeat လုပ်ရတယ်အဲ့လိုနီးနဲ့လေ့လာခဲ့သင်ကြားခဲ့ကြတာဒါတဲ့ခါကျတော့ကိုပညာရတစ်ခုခုကို သင်ခြင်းရင်သူများရှိမှဘာသွားလုပ်ရလဲနားထောင်နားကြီးထိုးပြတာတောင်မှဘာလုပ်ရလဲနားထောင်လို့ပြောတာ ဟုတ်တယ်မဟုတ်လားရေးလို့မရဘူး tablet တွေဝေးရောဟုတ်လားဆိုတော့နားထောင်ဆိုတော့အဲ့ဒီနားကအကြာများတဲ့ပုံကပညာတတ်တယ်ပညာများများရှိတယ်ဒါကြောင့်ဘ ഹു များသောတုတ္တကအကြာဟောတော့ကနားနဲ့နားထောင်ပြီးလေ့လာတာအေးအကြာဒါပေမဲ့အကြာဆိုပေမဲ့မျက်စိနဲ့လည်းမကြည့်ရဘူးလားအေးဒါတော့တွဲသုံးတာဒါကြောင့်မလို့အကြာရဲ့အမြင်ရဲ့နှစ်ခုပေါင်းထားတာနော်မျက်စိနဲ့လည်းကြည့်နားနဲ့လည်းကြားဒါကဥစဉ်တို့ရိုးရိုးသိတယ်ဟာ ဒီနေရာမှာအကြားနဲ့အမြင်ကိုနော်ဦးဇင်းတို့အထာဂရမှာလည်းခွဲပြရတယ်။နော်မာစီဆရာတို့ရေးလက်တာကိုနားလည်အောင်လို့အဲ့ဒါလေးကိုပြောပြရတယ်။ဒါတော့ဘုဒ္ဓတာဖြစ်အောင်တုတ္တနှမျိုးဆိုတဲ့နေရာမှာအဲ့ဒါလေးကိုပထမဒုတိယနှစ်ပိုက်ကိုဖတ်ကြည့်ပါအောင်။ခန္ဓာ၅ပါးတို့ကို အဲ့မှာပဲထားပါတော့เนาะအဲ့လောက်ဆိုရင်ပြောလို့ရပါပြီအာဂမတုတဆိုတာဘာလဲဆိုရင်လေလာသောအားဖြင့်သိထားတာเนาะပရမဆင်းဒါဟာယုတ်ဒါဟာနံဒါခန္ဓာ၅ပါးလို့ဦးဇင်းတို့မလေ့လာကြဘူးလားအေးလေ့လာတယ်လေ့ခန္ဓာဝိတရားထုတ်တော့မယ်ဆိုလို့ရှိရင်အ ਨੇ ဆုံးအဲ့ဒါလေးတော့သိရမယ်เนาะခန္ဓာ၅ပါးယုတ်နံ၅ပါးဆိုတော့မိမိရဲ့ဆရာသမားရှိကနေတော်လကောင်စာအုပ်ကတော်လကောင်ဩငါတို့ထင်ထားတာကြီးอ่ะ ဒီဟာကြီးကိုငါတို့အတ္တလို့ထင်တာရေတကယ်တမ်းကြတော့မဟုတ်ဘူးဒါကဘာလဲဆိုရင်ယုံနာနှစ်ပါးပဲရှိတယ်နော်ဒုရမောခန္ဓာ၅ပါးပဲရှိတယ်ဆိုပြီးတော့စောစောတုန်းကစွဲထားတဲ့အတ္တဇွဲတက်ကာယဇွဲကိုမိမိရဲ့ကြားဘူးတဲ့နာကြားဘူးတဲ့တုတ္တနဲ့စပြီးတော့ဒိဋ္ဌိမဖြစ်အောင်ဘူးလားအဲ့ဒါကိုပြောတာအဲ့တော့အကြားဘူးတုတ္တလေ့လာတာနဲ့နော်အာငါတို့ထင်တဲ့ဒိဋ္ဌိဆိုတာမရှိဘူးဟေလို့စောစောက ဖြုတ်ထားတာကိုကြားသည့်နာသည့်သောအဖြစ်ဖြုတ်လို့ ဒါကိုကြာတိပြုတ်ဘာဖြုတ်လဲအေးကြာတိပြုတ်ဆိုတာဆိုလိုတာကလစ်လာပြီးတော့နာကြားပြီးတော့မှနော်ဖြုတ်တာဒါတော့ကောင်းပြီဒါဟာယုံနာနှစ်ပါးပဲရှိတယ်ဒါခန္ဓာ၅ပါးပဲရှိတယ်အဲ့ဒါတွေကနော်ရုပ်ရနာရဒါတွေကိုကြည့်မယ်ဆိုရင်အနိစ္စဒုက္ခအနတ္တပဲရဲ့လို့မိမိတို့ကလစ်လာပြီးပြီလစ်လာတော့အဲ့ဒီညာဟာဝိပဿနာတရားအထုတ်မယ်ဆိုရင်အခြေခံပဲတဲ့အဲ့ဒါတော့သိပါစေလို့ဆိုလိုတယ်နော်ဒီမှာဦးဇင်းတို့ဒီ ဝိပဿနာတရားထောက်ရမယ်ဆိုလို့ရှိရင်ဒီလိုတို့အခြေခံအပြင်ဘလောက်လောက်နားလဲပြီးလိုတယ်လဲဆိုရင်ဒါအခုသိပြီဟုတ်တယ်မို့လားအနေဆုံးအစဉ်ယုံနာနှစ်ပါးခန္ဓာ၅ပါးပြီးတော့အနိစ္စဒုက္ခအနတ္တအဲ့ဒီဟာတွေကအနိစ္စဒုက္ခရှိတယ်အဲ့ဒီလောက်တော့သိပါစေတဲ့အဲကြောင့်ဦးဇင်းတို့ဒီဆုလတန်တဲ့ခရီးတော်မှာမြတ်စွာဘုရားတရားမင်းကြီးကလာပြီလို့မြတ်စွာဘုရားပြောတဲ့ဟာလေးကိုမာစီဆရာတော်ကြီးကဆောင်းပုဂ္ဂလေးစီထားတာရှိတယ်နော်အဲဒီ မြန်မာလိုပြောမယ်ဆိုရင်ဆောင်းဘုတ်ကအစမဲ့နေတယ်မြန်မာလိုပြောမယ်ဆိုရင်ဖြစ်ဖြစ်သမျှသင်္ခါရတွေကအနိစ္စဒုက္ခအနတ္တသဘောပဲဒါကိုပြောတာနောက်ခုနရံကိစီသမုဒိယဓမ္မနဲ့အတူတူပဲเนาะဖြစ်လာသမျှအရာအလုံးဒီပြည့်ရဤเนาะဒါသင်္ခါရနေကြီးတစ်ခုလုံးကိုမချုပ်ဘူးလားရုပ်ကိုပဲရှုရှုနာမ်ကိုပဲရှုရှုဖြစ်လာရင်ပြည့်ရတယ်ဒါနောက်ဆုံးကောက်ချက်ချတာเนาะဝိဇ္ဇတို့လုပ်ငန်းတစ်ခုလုပ်ပြီးဆိုလို့ချင်းကဲမဲအဲ့ဒီဟာကြီးနဲ့လုပ်ငန်းကြီးနဲ့ပတ်သက်လို့ငါ့ကိုတလုံးနဲ့ပြောပြစမ်းကွာလို့ ပြောတာနဲ့အတူတူပဲ conclusion ချတာမဟုတ်လားအေးရုပ်ကိုပဲရှုနာမ်ကိုပဲရှုတယ်ရှုတယ်ရှုတယ်နော်ရှုတော့နောက်ဆုံးရုပ်တဲ့နာမ်တွေကိုရှုတော့သဘောတစ်ခုပေါက်သွားတယ်နော်အဲ့ဒီပေါက်သွားတာကဘာလဲဆိုတော့ရုပ်ကိုပဲရှုရှုနာမ်ကိုပဲရှုရှုဖြစ်လာသမျှသည် ပြည့်ရ၏ဒါလေးကိုပြောတာတနည်းပြောမယ်ဆိုရင်အဲ့ဒီဖြစ်ပြနေတဲ့သဘာဝနှစ်ခုကဘာတွေလဲဆိုရင်ဒီသူ့ရဲ့မူရင်းတွေကအတ္တမပါဘူးယုံနဲ့နာအဲ့ဒီယုံနာကိုသင်္ခါရအဲ့သင်္ခါရသည်ဖြစ်ပြီးရင်ပြည့်ရ၏အဲ့ဒါလိုလေးပြောတာအဲ့ဒါလောက်ဆိုတော့ နော်အဲ့ဒါတော့အခြေခံမိတယ်ဆိုရင်ဝိပဿနာရှုလို့ရပါတယ်တဲ့နော်အဲ့ဒါလို့ဆိုတော့အဲ့ဒါတော့အတိညာနဲ့အဲ့ဒါလို့တုဒ္ဒအတိညာနဲ့ငကတော့ကဆွဲခဲ့တဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိကိုကြားနာဘူးသောအဖြစ်ဝိပဿနာတရားအာမထုတ်မီကြိုတင်ပြီးနှလုံးသွင်းဆင်ခြင်ပြီးဖြုတ်ထားပါနော်ဒါတော့အဲ့ဒီလိုမျိုးဖြုတ်တာကိုအကြာတိဘုဒ္ဓတနဲ့ဖြုတ်လို့ကြာတိပြုတ်ဘာပြုတ်တယ်လဲ အေးဂျာတိပြုတ်ခုကောင်းပြီခုလက်ထက်လုပ်ငန်းကိုဝင်တော့မယ်နော် lab ထဲကိုသွားကြတော့မယ်ဆိုတော့တကယ်တရားအထုတ်ပြီးဟေးဆိုတဲ့အခါကျတော့မိမိတို့လုပ်ငန်းခွင်ကိုဝင်ပြီဆိုလို့ရှိရင်မိမိအသိဉာဏ်ထဲမှာထည့်ပါမှာကနော်ငါသူတော်ပုဂ္ဂိုလ်တ attva ဆိုတဲ့ဟာမရှိဘူးဟေးတကယ်အရှိကယုံနဲ့နံခန္ဓာ၅ပါးအဲ့ဒီယုံနဲ့ခန္ဓာ၅ပါးလည်းဖြစ်သမျှပြည့်ရအိစ္ဆဒုက္ခအနတ္တသဘောပဲရှိတယ်အဲ့ဒါလောက်ကလေးနားလည်တူပြီဆိုရင်ကျန်တာကိုကလိုက်ပြီးတော့ဆက်သွားလို့ရပြီ သွားလို့ရတဲ့ခါကျတော့ဟောဒီအရှိဖြစ်တဲ့မူရင်းကယုတ်နဲ့နံဟုတ်တယ်မဟုတ်လားယုတ်နံကိုအခြေခံပြီးတော့ဖြစ်လာတဲ့ဟာမြင်သိစိတ်ကြားသိစိတ်နံသိစိတ်စားသိစိတ်ထိသိစိတ်ကြံသိစိတ်တွေမဖြစ်ဘူးလားဖြစ်လာတဲ့ခါကျတော့ဒါတွေအကုန်လုံးကယုတ်နံနေကြီးပဲနော်ခန္ဓာ၅ပါးကြီးပဲဆိုတော့ယုတ်မြင်မြင်တဲ့ချိန်မှာမှတ်တယ်ကြားရင်ကြားတဲ့ချိန်မှာမှတ်တယ်အဲ့ဒီလိုလေးတွေမှတ်ရင်မှတ်ရင်ကနေပြီးတော့မှအဲဖြစ်တဲ့အချိန်ခါလေးတွေမှာအဲအခုနကသဘာဝလက္ခဏာလေးတွေနော်ပူတဲ့အချိန်ကမပူတော့ရှုတော့ပူတဲ့သဘောတည်တယ် အေးတဲ့ချိန်ကမှအေးတာရှုတယ်အေးတဲ့သဘောသိတယ်နော်ဟာဒေါသဖြစ်တဲ့ချိန်ကမှဒေါသကိုရှုတဲ့အခါကျတော့ဒေါသရဲ့ကြမ်းတမ်းတဲ့သဘောတွေသိတယ်ဟာမာနာကလေးနော်ဖြစ်ချင်တာလေးဖြစ်တော့မာနာကလေးဖြစ်တယ်အော်ငါအဲ့ဒီစိတ်ဖြစ်တဲ့အခါကျရှုလိုက်ပြန်တဲ့အခါကျတော့လေမာနာဖြစ်တဲ့စိတ်သိတယ်တဘာဝလေးတစ်ခုချင်းလေးတစ်ခုချင်းလေးသူ့ရဲ့မူရင်းတဘာဝလက္ခဏာဇေယိုက်ကိုပြောတာဦးဇင်းတို့ကလူတွေအများကြီးပဲတဏှန်သားတယ်နော်တယောက်နဲ့တယောက်ရောရောတူရဲ့လားအကြိုက်ကောတူရဲ့လားတယောက်နဲ့တယောက်အတွင်းတက်ခံတူရဲ့လားမတူဘူး ဒါတော့တယောက်နဲ့တယောက်မတူဘူးဆိုရင်သူ့ရှိတဲ့လက္ခဏာသူ့ကိုယ်ပိုင်ဖြစ်မသွားဘူးလားအဲ့ဒါသဘာဝလက္ခဏာခေါ်တယ်အဲ့ဒီသဘာဝလက္ခဏာစသိတာအဲ့လိုလိုသိရင်သိရင်သိရင်ကနေနောက်တော့တာမညာလက္ခဏာเนาะအားလုံးမှာအဖြစ်တူအပြစ်တူတဲ့အနေစာသဘောဒုက္ခသဘောအနတ္တသဘောအဲ့လိုသိသိသွားတာဒါတော့ရှုရင်မှတ်ရင်နဲ့တဖြည်းဖြည်းချင်းသူ့သဘာဝလက္ခဏာတာမညာလက္ခဏာလေးတွေတဖြည်းဖြည်းချင်းသိတဲ့အခါမှာစောစောတော့ကမသိခဲ့တဲ့ဟာတွေတနည်းဟောတော့ကထင်တဲ့အထင်မှားတွေအမှတ်မှားတွေက တည်ရင်ရှုရင်နဲ့နော်ဦးဇင်းစောစောကပြောပြီးအတိမှန်တစ်ခုတစ်ခုရတိုင်းမတိတာတစ်ခုတစ်ခုပျောက်ဤပါတယ်လေအတိမှန်တစ်ခုတစ်ခုရတိုင်းမတိတာတစ်ခုတစ်ခုပျောက်ကောင်းပြီဒါတစ်ခု နောက်တစ်ခါအတိမှန်တစ်ခုတစ်ခုရတိုင်းအမှားသည့်တစ်ခုတစ်ခုပျောက်ဤဆိုကြည့်ပါဦးဒါတော့ဦးဇင်းတို့မှာရှိနေတာကဘာတိလဲအမှားတိလေခိုင် ဒါကြောင့်မလို့အဝိဇ္ဇာစတာအမှန်မသွားအမှားမြင်တာအဝိဇ္ဇာကြောင့်တဲ့ကဲဒါတော့ဝိဇ္ဇနုမှာနော်ဟောဆင်းရဲတယ်တော့မထင်နဲ့တော်တော်ချမ်းသာတာနော်အမှားတိတွေချမ်းသာတာလို့ဟုတ်လားအဲ့ဒါတော့အတိမှန်တစ်ခုတစ်ခုရတဲ့အမှားတိတစ်ခုတစ်ခုပျောက်ဤဆိုတော့ဒါတော်လိုင်းလုံနေတာပဲခန္ဓာကိုယ်ထဲမှာဟုတ်တော့မလားဦးဇင်းတော့တော်လိုင်းစစ်သားတွေတော်လိုင်းစစ်သားတွေပဲမြတ်စွာဘုရားလည်းဟောဒီတရားကိုဟောနေတာတကယ် revolution မဟုတ်ဘူးနော် evolution အနေနဲ့ကိုချက်ချင်းတုံးကနဲ့တန်းကနဲ့ပြောင်းနေတာချက်ချင်းပြောင်းပြလိုက်တာအတ္တလောကကြီးကနေဘာပြောင်းလဲဆိုအနတ္တလောကကိုပြောင်းတယ်အတ္တမှသည် yeah အတ္တမှအနတ္တကိုသွားနေတာဆိုတော့တခါတည်းဖြည်းဖြည်းချင်းမသွားဘူးတိုင်းနေဆိုတန်းတက်တာတခါတည်း evolution ပဲဒါတော့မိမိတို့ကလည်းပဲအဲ့ဒီလိုအတ္တလောကကြီးကနေပြီးတော့ထုံမွန်းပြီးတော့အမှားကြီးတွေဖုံးထားတာကိုတစိမ့်ချင်းတပည့်ချင်းဦးဇင်းတို့ခုနမိုးစစ်ဆက်တယ်လို့မျိုးဆက်ဆက်ပြီးတော့မှအတိညာဉ်ကလေးလိုက်ဆက်ယူရမှာ နော်ဟိုဘက်ကဖက်လိုက်ဒီဘက်ကဖက်လိုက်ဟိုဘက်ကထုတ်လိုက်ဒီဘက်ကထုတ်လိုက်နဲ့အမှားနေရာကိုတကွယ်ချင်းတကွယ်ချင်းအစားထိုးရမှာအတိအမှန်နဲ့အဲ့ဒါလို့တည်တည်သွားတာဒီတကွယ်ကလေးတည်ရင်အမှားတတိတလုံးပြောက်တယ်ဒီတကွယ်ကတည်ရင်အမှားတကူပြောက်တယ်နော်အဲ့ဒါလို့နင်းနဲ့တည်ပြီးတော့မှဩဩဆိုတော့ကိုကိုလေးအဖြေလေးထွက်ထွက်သွားတာကြတော့တည်ရင်ပယ်လို့အားထိုးရင်ပယ်လို့နော်ပွားများရင်ပယ်လို့ပွားတိပြုတ်ပါတယ်လေပွားတိ တကယ်ကိုယ်တိုင်လက်တွေ့လုပ်ပြီးတော့ lab ထဲမှာနော်ဝိပဿနာ lab ထဲမှာတကယ်လုပ်လို့ဩငါတို့ရဲ့အမှားတွေဒါတွေကဩဒါပါလားဒါပါလားလို့အမှားပြောက်အမှန်ရောက်သွားတာပွားရင်းနဲ့တီးလို့နော်ပြုတ်သွားတဲ့ဒိဋ္ဌိမို့လို့ပွားတီးပြုတ်အဲပွားတီးပြုတ်အဲ့လိုမျိုးပြောတာအဲ့ဒါတော့အဲ့ဒီခါမှာနော်အာကွေးမယ်ဆမ်းမယ်သွားမယ်လာမယ်ချမယ်အဲ့ဒီခါတွေမှာလည်းပဲတကယ်သွားခြင်းနဲ့စိတ်ကြောက်မလို့သွားရတာဖြစ်တယ်ဟုတ်တော့မလားဒီစိတ်ကြောက်မလို့ပြုံးတာရဲတာနှွဲတာနှောင်းတာငိုတာရဲတာဆဲတာဆိုတာဒီစိတ်ဒိစာယုတ်တွေဖြစ်တယ်မဟုတ်လား အဲ့ဒါမျိုးအဲ့သဘောတွေလည်းပဲသိလာတယ်အဲ့ဒီကနေပြီးတော့မှတကယ်လို့မရှုခဲ့မိဘူးဆိုလို့ရှင်တော့တို့မရှိတဲ့ရုပ်တည်နံတွေမှာဘာဆွဲတယ်လဲဆိုတော့အတ္တဆွဲတက်ကာယဆွဲငါဆွဲဆွဲတယ်နော်ဒါဆိုလို့ရှင်မရှုမိတဲ့မရှုမိရှုပင် ရှုနေမရှုမိတဲ့ယုံနာမန်သမျှမှာအတ္တဆွဲမယ်ဟုတ်တယ်မဟုတ်လားဥပါဒံဆွဲမယ်ရှုနေတဲ့အချိန်ကြာကာလတွေမှာပြက်ပြက်ထွက်သွားရင်လည်းပဲဘာတွေဆွဲမလဲအတ္တဆွဲမယ်ဥပါဒံဆွဲမယ် အဲ့ဒါကြောင့်မလို့အဲ့ဒီတော့အဲ့ဒီဟာတွေမှာမိမိတို့ကဒါကြောင့်မလို့မနာမရကြားမလတ်ရှုမှတ်မြဲရမည်တဲ့ကဲနော်မောတော့ကွာနားလိုက်အောင်မယ်နော်ကွန်းလေးစားလိုက်အောင်မယ်ဆေးလေးလေးတောက်လိုက်အောင်မယ်ဆိုလို့ရှိရင်နော်အဲ့ဒါကြားတွေကပြက်ပြက်သွားတော့သူတို့ကပြန်ပြန်ပြီးတော့မှအဲ့ဒါလောက်တာနော်ပြန်ထလာတာကြံပင်သွားခုတ်ပြီးတော့မှမိရှုတော့နော်ခုတ်ပြီးမိရှုရင်နော်တေရော့လားမတေပါဘူးဘာဖြစ်လဲကြံသမားတွေပါဦးထင်တယ် ဗမာပြည်မှာတော့ငါမကြောက်ဘူးလားဝင်းအဲတိုင်မှုတယောက်ထင်ပါတယ်နော်လေတဲ့ကိုကြံဆက်ရကောင်းလားဆိုတော့မှဒီကြံတွေကိုခုတ်မိရှုပြေဆောင်ကောက်လို့ပြောတာပြီးတော့ကြံတဲ့အကြံဆိုတာမိရှုမှာထတာဇီးငုတ်လိုပဲအဲ့ဒီကြတော့ဘာလုပ်လဲဆိုကြံတဲ့ပို့ထတာပေါ့တလောက်ညံကောင်းတဲ့တိုင်မှုအဲအဲ့ဒီလိုပဲကျုပ်တို့ကလည်းပဲနော်အပေါ်လေးကခုတ်မိရှုလဲနဲ့အဲ့ဒါစောစောစောစောတည်းပို့တောင်ထလာလဲကြံနေဇီးငုတ်တွေလိုပဲနော်ဇီးငုတ်ကလည်းမိရှုရတယ်ကြံငုတ်ကလည်းမိရှုရတယ်အဲ့ဒါမှပို့ထတာ အဲ့တော့မဖြစ်တဲ့လောက်ကလေးသွားလို့ရင်အဲ့ဒါကြံကုန်မီးရှိသလိုဖြစ်နေမှာအဲ့ဒါဖြစ်အောင်လုပ်ကြအဲ့တော့ကောင်းပြီမရှိမီလျင်ဆွဲလန်းဆွဲလန်းတော့ရအောင်အားထုတ်ဆိုတဲ့ကိုတိလာပြီနော်မရှိမီတော့ဆွဲလန်းနေဆိုတော့ဩဒါကိုသူပဲငါပဲယောက်ျားပုဂ္ဂိုလ်တ attva ဆိုဖြစ်တယ်မဟုတ်လားဒါတော့ဖြစ်ပုဂ္ဂိုလ်တ attva လို့ဖြစ်လာပြီဆိုရင်ဒါကြီးကိုဘဝရအောင်ရလဲတဲ့ဘဝချမ်းသာအောင်နော်ကုသိုလ်တွေအကုသိုလ်တွေမလုပ်တော့ဘူးလားလုပ်တယ်လုပ်တော့ဘဝရပြီဆိုတော့ဟောဒီပရိစ္ဆသမုပ္ပါဓမ္မပရိစ္ဆသမုပ္ပါသဘောတွေကိုလည်းစင်ကြင်မိလာတယ် ဆိုတော့ဟောတော့ကပုဂ္ဂိုလ်တ attva နဲ့သွားတဲ့စီးကြောင်းလမ်းကြောင်းကြီးတွေအခုဓမ္မပရိစ္ဆတ်နဲ့သွားတဲ့ခါကျတော့ဒီပရိစ္ဆတ်သမုပ္ပါလမ်းကြောင်းကြီးလည်းတွေ့မလားဘူးလားအော်ငါတို့ဒါတွေကြောင့်လို့ဒါတွေဖြစ်တာပဲလို့အကြောင်းစစ်ကွင်းစစ်တွေကိုသွားတွေ့တာဒါကြောင့်ဒါဖြစ်တယ်ဒါကြောင့်ဒါဖြစ်တယ်ဆိုပြီးဆိုတော့ကွင်းစစ်တွေကိုလိုက်ရတာမဟုတ်လားသူတို့ဟောထောက်လိုင်းရေးဌာနတွေလိုက်တယ်ဆိုကွင်းစစ်တွေကိုရသမျှလေးကို case တွေမှာတစ်ခုချင်းစုရတယ်ပြီးကဘာလို့ရလဲဒီဒီအပိုင်းအစုလေးတွေကဒါဘာကြောင့်ဖြစ်တယ်ဘာကြောင့်ဖြစ်တယ်ဆိုပြန်ပြီးတော့အဲတိဆောက်ယူရတာလေအဲ့ဒါကိုပြန်ပြီးတော့မှစက်ကြောင်းလိုက်ရတာလေ အဲ့ဒါလိုလိုက်တာပဲအဲ့ဒါလိုလိုက်တာပဲလိုက်ရင်ကနေပြီးတော့မှအဲ့ဒါလိုလိုက်ရင်ကနေယုံနာသဘောတဘာဝတွေတွေးပြီးဆိုတဲ့အခါကျတော့ဟောတော့ကဖန်ဆင်းခြင်းကြောင့်လို့ဖြစ်တယ်ဆိုတဲ့ယုံနာတွေကိုယုံနာအတိုင်းအရင်တိုင်းတွေးပြီးဆိုတော့ယုံနာကိုယုံနာအတိုင်းရှုရှုတဲ့အခါကျတော့တဘာဝတွေတွေးပြီးယုံတွေးတယ်နာန်တွေးတယ်ယုံနာတွေကပေါ်လဲပြောက်လဲပေါ်လဲပြောက်လဲတွေးတဲ့အခါကျတော့ပေါ်တယ်တည်တယ်ပေါ်တယ်တည်တယ်ဖြစ်မလားဘူးလားဒါတော့ပေါ်တာနဲ့တည်တာပျောက်တာနဲ့တည်တာတွဲမလားဘူးလား အေးအဲ့ဒီလိုစိတ်ကတမာရီကတွဲတွဲပြီးတော့ကက်ကက်လာတဲ့ကဝိပဿနာဉာဏ်အာကောင်းပြီဒါတော့အော်ပေါ်တယ်မှတ်တယ်ပြစ်တယ်အဲပျောက်သွားတယ်မှတ်တယ်ပေါ်တာနဲ့မှတ်တာနဲ့ပျောက်တာနဲ့ပြစ်တာနဲ့အဲ့လိုနော်ဖြစ်တာနဲ့ဖြစ်ပြစ်တာနဲ့ဝိပဿနာဉာဏ်နဲ့အတွဲလဲအတွဲလဲအဲ့ဒီမှာသွားပြီနော်အဲ့ဒီလိုသွားတဲ့ခါကျတော့အဲ့ဒီစောစောတုန်းကအတ္တဇွဲတွေဘာတွေပုဂ္ဂိုလ်ဇွဲတွေဆိုတာဟာယုံ nant သဘာဝတွေဖြစ်စဉ်စီးကြောင်းကြီးတဲ့ကိုတေးသေးချာချာမြင်ပြီးဆိုတဲ့ခါကျတော့တကယ်ယုံ nant သဘာဝတွေဟာ ဟုတ်တယ်ဟေတို့တင်နန်းတက်တုံးကတရားနာတုံးကစာအုပ်ဖတ်တုံးကတွေ့တာတည်းငါအခုတကယ်အားထုတ်ကြည့်တော့ဟုတ်တယ်လို့ကိုကိုတိုင်းသဘောကျပြီး လက်ခံပြီးတော့เนาะတိသွားတာကဘာတုဒ္ဒအဓိကမတုဒ္ဒဒါဆိုတုဒ္ဒဘယ်နှမျိုးရှိပထမကဒုတိယကအေးအဲ့ဒါကြောင့်အဲ့ဒီတုဒ္ဒတွေဟာအာဂမတုဒ္ဒတွေတုဒ္ဒမေယညာဟုတ်တော့မလားအေး တုတ္တမယဉာဏ်ကနေစေတမယထိသွားဒါတော့အခုအာထုတ်တဲ့အချိန်ကျတော့ဘာဉာဏ်လဲဘာဝနာမယဉာဏ်အာထုတ်ရင်းနဲ့ဒီဒီဒီဟာကိုပယ်တာမဟုတ်လားအေးအဲ့ဒီလိုမျိုးနဲ့ပယ်သွားတာအဲ့ဒါတော့အခုဦးဇင်းတို့အနတ္တလက္ခဏာသုံးမှာဟောတဲ့တုတ္တဝါဒီအကြအမြင်ဘုဒ္ဓတာရှိသောဘုရားတပိသားသည်ဆိုတာနှစ်မျိုးယဉ်ညွတ်နိုင်တယ်နော်အဲထာဂရာတွေမပြောတာတွေတော့ထားပါတော့ဗျာရှိပါလိမ့်မယ်ဦးဇင်းမပြောတော့ပါဘူးလွယ်လွယ်ပဲပြောမယ်နော် ယုံနံခန္ဓာယုံနံနှစ်ပါးခန္ဓာ၅ပါးနော်သစ္စာ၄ပါးနည်းနည်းလေးချက်လိုက်ကြပါစို့ဗျာနော်ပြောမယ်ဆိုရင်ဒီသဘောတရားတွေကိုမိမိတို့ကကြားဘူးတယ်ယုံနံနှစ်ပါးဆိုတာ ကြားဘူးတယ်ခန္ဓာ၅ပါးဆိုတာကြားဘူးတယ်သစ္စာ၄ပါးဆိုတာကြားဘူးတယ်နော်ဖြစ်ဖြစ်ပြီးရင်ပြည့်ရတယ်ဆိုတဲ့သဘောတရားကြားဘူးတယ်အနေစာဒုက္ခအနတ္တကြားဘူးတယ်ဆိုလို့ရှိရင်အဲဒါလောက်ကြားဘူးတယ်ဆိုလို့ရှိရင်တဲ့သူတဝါအကြအမြင်နဲ့ပြည်စုံတဲ့ဖရာတပည့်သားလို့ခေါ်လို့ရပါပြီတဲ့နော် ဒီလောက်ဆင်းတော့ဦးဇင်းတို့ဒီထက်တင်နန်းသားတွေကဘယ်ဂုံတုတောင်7ပြန်15ပြန်ထွက်သေးတယ်နော်ဘယ်လိလာလာတွေနဲပါမနဲ့တော့ပဲဟုတ်တော့မလားနာထားတဲ့တရားတွေလည်းမနဲ့တော့ဆရာဘုန်းကိုစုံလို့စုံလုံးလို့တောင်မှသဘုတ်ဦးကြီးလို့ဖြစ်နေပြီရောကုန်ရှုပ်ကုန်ဒါဆိုအရင်ပြန်ရောက်ပြီနဲ့ထူတာလားပြန်စားလိုက်ကြအောင်မနဲ့ထူတယ်နော်အဲ့ဒါတော့အဲ့ဒီလိုမျိုးမိမိတို့ရဲ့လုပ်ရမယ့်လုပ်ငန်းစဉ်ဘယ်အဆင့်ကစမလဲဆိုတာလည်းသိဖို့အရေးမကြီးဘူးလား အေးအဲ့ဒီလိုမျိုးအဲ့ဒီလောက်အခြေခံလေးတော့ပြတ်မသွားစေနဲ့အမြဲတမ်းမိမိတို့ကရှုပ်ထွေးမှုဖြစ်ပြီဆိုကြတဲ့ကတည်းလို့နောက်ကိုပြန်ပြန်မသွားဘူးလားရှေ့ကိုတက်ဖို့ရှုပ်တယ်ဆိုရင်နောက်ကိုပြန်သွားတယ်နော်အဲ့တော့သူတို့ဒီသိပ္ပံနေမှာလည်းရှိတယ်မို့လားလို့သူတို့အထက်ကိုတက်လို့ရင်ဖြစ်ပြီဆိုလို့ရှိရင်အာနောက်တစ်ခါပြန်ပြီးတော့သူတို့ရဲ့ဘာမှမူရင်း basic တွေးတဲ့အတွေးကိုပဲပြန်ပြီးတော့သွားရတယ်လေသူတို့ရဲ့ foundation လောက်ထားတဲ့ရာအဲ့ဒီလိုမျိုးပဲဦးဇင်းတို့အထက်ကိုတက်လို့သွားတဲ့အခါမှာရှုပ်ပြီနော်နားမလည်လောက်တော့ဘူးဆိုလို့ရှိရင်ဦးဇင်းတို့ရဲ့မူရင်းဖြစ်တဲ့နော်ယုံသဘော နံသဘောဖြစ်သဘောပြစ်သဘောပြန်မလှည့်ရဘူးလားပြန်လှည့်ရတယ်ဒီယုတ်ဒီနံတွေကိုပြန်မြင်အောင်ကြည့်ရဒီအဖြစ်ဖြစ်ပြန်မြင်အောင်ကြည့်ရတယ်အဲအဲ့ဒီဟာလေးမှာမိမိတို့ကဆုတ်ထားမှာကင်ထားရမယ်နော်အဲ့ဒီလိုဆိုလို့ရှိရင်တော့အကြအမြင်နဲ့ပြည့်စုံတဲ့ဘုရားရဲ့တပိတာဖြစ်ပြီတဲ့အဲ့ဒီတော့အဲ့ဒီကနေပြီးတော့ဘုရားညာဆိုတော့ပစ္စည်းတဲ့ယုတ်တင်နံနဲ့ပစ္စည်းတဲ့အထီကိုနော်တွေ့သွားပြီတွေ့သွားတဲ့ခါကျတော့အဲ့ဒါလေးဝိသုဒ္ဓဖြစ်အောင်နော်ပစ္စည်းတာကနေညီးငွေတဲ့အဆင့်ကိုမြတ်စွာဘုရားတင်တော့မယ်တင်တော့မယ်ဆိုတော့အောက်က နိဗ္ဗိန္ဒဉာဏ်သရုပ်ဆိုတာလေးဖတ်ကြည့်ပါဦးနိဗ္ဗိန္ဒတိတော်ပြီတော်ပြီရပြီရပြီ တင်းကြိုတက်တာကမ္မထာမင်းရောက်ပြီမဟုတ်လားဟမ်ကမ္မထာမင်းကုန်ပြီမဟုတ်လားမရောက်သေးဘူးလားဟာတင်းကြိုတန်တရားဒီဘဝပဲလဲပြက်ပါမလားနော်တင်းကြိုတက်ပြီလို့ရှိရင်ဒီစကလုံးတွေကကမ္မထာမင်းမှာအကုန်ပါတယ်လေဒါတော့ရှာတွေကအခုထွေးလုံးထွေးလုံးနဲ့တခါတည်းလေဖြတ်တဲ့သူလို့ဖြစ်နေတော့ဟာလာဟုတ်ဌာနဂါမိနီဖတ်ကြည့်ပါဦးဟုတ်ဌာန အဲအဲ့စကလုံးလေးဟုတ်ဌာဏကာမိနီလို့ဖတ်တယ်နော်ဝုဌာဏမဟုတ်ဌာဏဖတ်ဒါလေးရရှေ့မှာဘာကြောင့်ဦးဇင်းအဲ့ဒါလို့ဖတ်ခိုင်းတယ်လဲဆိုရင်အဲ့ဒီစကလုံးဝေါ်ဟာရတွေကိုလည်းတိသွားအောင်လို့နော်နောက်မှလည်းအဲ့ဒီညံတွေကိုဦးဇင်းကမာစီဆော်တော်ကြီးရဲ့ရှင်းပြချက်ကိုဟောအသေးစိတ်ထည့်ထားပါတယ်ဘာကြောင့်ထည့်တယ်လဲရှင်ဘုရားလို့ပြောရင်စောစောကပြောလို့တုတ္တမယညာအားကောင်းစေခြင်းလို့ဘာညာလဲကြားဘူးရမယ်ပြောတယ်ဆိုလို့ရှိရင်အကုန်လုံးမမှတ်မိပေမဲ့ ပြောပြီဟေးနော်ဘုန်းကြီးတစ်ပါးနဲ့ပဲပြောပြောဟောဟောစာအုပ်ပဲဖတ်ပါအောင်ငါတို့တွေ့ဘူးတယ်ဖတ်ဘူးတယ်ကြားဘူးတယ်အဲဒီလိုလေးဖြစ်အောင်လို့ဒါကနေ accumulate လုပ်ရတာမဟုတ်လား knowledge ဆိုတာနည်းနည်းရင်းနည်းနည်းချင်းကစုရတာအဲဒီလိုတစ်ခါကြားနှစ်ခါကြားသုံးခါကြားတော့အဲ့ဒီကနေပြီးတော့မှအဲ့ဒီအကြားကနေပြီးတဖြည်းဖြည်းနဲ့နော်စုမိလာတယ်စုမိရင်ဘာဖြစ်တယ်လဲ energy စုမိရင်ဘာဖြစ်လဲအေးဒီတက်မှာ physics တွေကလိုနေတယ် တို့ပဲတင်ပြီးတော့စုမင် energy ဖြစ်တယ်လေရေလိုပေါ့ဟုတ်တော့မလားလို့ hydraulic တွေလောက်တာရေတစ်ပေါက်ကလေးနဲ့ဖြစ်ပါမလားမဖြစ်ဘူးဗျဒါပေမဲ့ရေတွေအများကြီးစုအပေါ်တင်လိုက်ပါလားဘာအားရှိလားတွန်းအားတွန်းအားမသိရင်ကြုတ်ရှိလာတယ်ကြုတ်ပါစုမိရင်ဘာဖြစ်လဲဆို energy ဖြစ်တယ် energy ဆိုတာအခုတွေ့ကစုမိတဲ့ခါတွန်းပြီလေကိုဟုတ်တော့မလားတွန်းပြီဒီ knowledge ကိုတွန်းပြီဒီနေရာတွေမနေခိုင်းတော့ဘူးတွန်းတာထိုးဖောက်တာပြောတာ နော်ဒါ penetration ဖြစ်လာပြီးပြောတာဒါတော့မိမိတို့စုထားတဲ့အဆင့်ဒီစုစည်းမှုအားနေသေးတယ်နော်တောင့်ခံမှုအားနေသေးတယ်နော်မဖြစ်သေးဘူးဆိုလို့ရှိရင်တော့ပွားဆောင်းဆောင်းဖြစ်မနေဘူးလားဖြစ်နေတယ်လေဒါတော့ပွားဆောင်းတဲ့အတွက်ကြက်လက်သက်သေးမှုမရှိသေးတဲ့အတွက်မဖောက်ထွင်းနိုင်ဘူးဦးဇင်ခဏခဏပြောခဲ့တယ်နော်တန်ချောင်းလေးကိုတိုင်ထဲကိုရိုက်ထည့်တဲ့အခါမှာပမာဏကြည့်ရင်တန်ချောင်းကသေးသေးလေးပဲဘာကြောင့်မလို့တန်ချောင်းဒီတိုင်ထဲဝင်သွားတယ်လဲ တိတ်သီးမှုမတူလို့တိတ်သီးစမတူဘူးတန်ချောင်းတည်ပမာဏငဲတော့လဲတန်ရဲ့တိတ်သီးစတဲ့တန်ရဲ့တိတ်သီးစပို့ပြီးတော့မာကြောတဲ့အတွက် solid ဖြစ်တဲ့เนาะတန်ချောင်းကသူ့ထက်ပွားတဲ့တိုင်တဲ့ကိုဝင်သွားဤဟုတ်တယ်မို့လားဒါတော့ဥစဉ်ကဒီတိုင်းပဲတက်တန်တက်သားပေါ်မှာတန်ဒီအဲတန်ပြားပေါ်မှာတန်တုံးပေါ်မှာတက်သားအချွန်နဲ့ရိုက်ထိုင်ဝင်မမလားမဝင်ဘူးတန်ကတက်သားထက်ပို့ပြီးတော့တိတ်သီးတယ်ဥစဉ်ကဒီတိုင်းပဲအခုနေမှာကတော့ တန်ပြားပေါ်မှာတက်သားအချွန်နဲ့ရိုက်တယ်လို့မထွန်းသေးဘူးမဖောက်သေးဘူးအေးဒါပေမဲ့နော်တန်တရားဆိုတာအမြဲတမ်းလဲနေတာလေခြားစီတော့ဟာလားအေးအဲ့ဒီမသိသိသေးတဲ့အခုဉာဏ် knowledge ကို accumulation လုပ်နေတဲ့အချိန်ကမှပွားနေသေးတယ်ထိုးပေါက်အားမရှိသေးဘူးဒါပေမဲ့တဖြည်းဖြည်းများလာရင်စုမိလာမယ်စုမိလာရင်အင်အားဖြစ်တယ်အင်အားဖြစ်ဖောက်ထွင်းအားဖြစ်လာလိမ့်မယ်နော်အဲ့ဒီနည်းနဲ့သွားတာကိုပဲ penetration ဖြစ်တယ်ခေါ်တာပဲဒီရုပ်ဒီနာနေတဲ့ကိုဖိုးထိုးဖောက်လာလိမ့်မယ်အဲ့တော့ကောင်းပြီအဲ့ဒါတွေကိုမိမိတို့ အဲ့ဒီလိုသွားနိုင်အောင်လို့ဦးဇင်းတို့ကဒီတုရမယညာလေ့လာတဲ့အဆင့်ခါမှာစကလုံးဟောဟာတာ times 2ကိုလည်းလေ့လာမယ်ဒီဟာတွေကိုမိမိကြားပြီးပြီးပေါ်ကကြားဘူးရမယ်ဘာကြောင့်လဲလုပ်ငန်းခွင်ရောက်တဲ့ခါများများကြားဘူးတဲ့ပုံကိုဒီအမှားနဲ့ဤနော်များများကြားဘူးတဲ့ပုံကိုဒီအမှားနဲ့ဤတဲ့အဲ့ဒီလိုမျိုးနော်မဖြစ်အောင်လို့ကောင်းပြီဒါတော့မြတ်စွာဘုရားရဲ့ဒီဟောစဉ်ထဲမှာကြည့်လိုက်တော့ သူကဘယ်ထိသွားတယ်လဲဆိုအောက်ဆင့်မှာကဘယညံတဲ့နော်ဖြစ်တဲ့အပြစ်မှာအပြစ်ကို မြင်သွားပြီးတော့အပြစ်ကနေပြီးလို့ရှိရင်ဘယ်ထိဆက်တယ်လဲဆိုသူကပြောတယ်ဘယဆိုတာကဒီနောင်ကြမှာအကျယ်ချက်မယ်ပေါ့လေကြောက်မဲ့တဲ့ကြောက်မဲ့တဲ့စိတ်တွေကြောက်ထိတ်လန့်တဲ့စိတ်တွေဖြစ်လာတယ်နော်ထိတ်လန့်တဲ့စိတ်ကနေပြီးတော့မှစောစောလေးတုန်းကကိုထင်ထားတာနဲ့တကယ်လက်တွေ့မှာမြင်ရတာနဲ့တခြားစီဖြစ်တဲ့ခါကြတဲ့ခါကြတော့အဲ့ဒီမိမိ ကြိုက်ထားပါတယ်ရထားပါတယ်ဆိုတာရဲ့အားနည်းချက်ကိုသွားတွေ့တာနော်အားနည်းချက်ကိုတွေ့တာနော်ဥပမာပြောမယ်ခမရတို့အိမ်ကြိုက်လို့ဝယ်ထားလိုက်တယ်နော်အိမ်ပွဲစားကသူ့အိမ်ထွက်ရေးတွေ့ဟာပြောလိုက်တယ်ခမရတို့လည်းသဘောတွေကြားပြီးတော့ဝယ်လိုက်တာနော်အိမ်ပွဲစားတွေများချိန်ဆနေပါအောင်မယ်ခမရတို့အိမ်เจ้าမသိဘူးဟုတ်တော့မလားအိမ်เจ้าမသိတော့အိမ်ရဲ့ပြော့ချက်ကိုခမရတို့မပြောဘူး တောင်ကုန်းလေးပေါ်မှာတိတ်လာတာပဲဟောဘက်ကနေကြည့်လိုက်ဒီ view တွေဘယ်လိုမြင်ရတယ်ညာလိုမြင်ရတယ်အာဘယ်လိုဖြစ်တယ်ညာလိုဖြစ်တယ်အင်ရှေ့ပန်းချန်တွေဘယ်လိုဖြစ်တယ် location ကောင်းတယ်ကြောင်းကောင်းတယ်ဘာဖြစ်တယ်ညာဖြစ်တယ်ဆိုဝယ်ချပလိုက်တာပဲနော်အဲ့တော့ဝယ်လိုက်တဲ့အခါကျခင်ဗျားတို့နေပြီးတစ်နှစ်ခွဲနှစ်နှစ်လောက်ကြာကကျမှဟိုနာကဘာတွေတွေ့ဒီနာဘာတွေတွေ့အယိုးတွေအပေါက်တွေအပြဲတွေအပေါ်ဆစ်တုပ်ပြီးဖုံးထားတယ်ခင်ဗျားတို့တွေ့တော့အာဒါကြီးကမကြခင်ပြင်ရတော့မှပြိုတော့မှနော်ဒီ area ကြီးကလည်းမြင့်မြင့်ကိုနေကြလို့ဝယ်လိုက်ခါကျမှ landslide ဖြစ်တဲ့နေရာတဲ့မိုးမြရွာလို့ကတော့ကျုပ်တို့ပါကြီးရဲ့ နော်အဲ့တော့မိုးလေးကပြက်ပြက်ပြက်ပြက်နေ2ရက်ကနေ3ရက်3ရက်ကနေ4ရက်4ရက်ကနေ5ရက်ရွာလိုက်တာလဲတောက်တော့ကိုလဲရောအိပ်ပျော်သေးလားဟုတ်ပြီခင်ဗျားတို့ပဲလှလို့ကြိုက်လို့ဝယ်ထားပြီဘာဖြစ်လို့မပြောလဲပြိုတော့မယ်လေတောင်းကညိုပြိုတော့မယ်ကိုပြိုတော့မယ်ဒါတော့စောစောကြိုက်တာဘာဖြစ်လို့ကြိုက်လဲအာပြောချစ်ကိုမသိလို့ကြိုက်တာအပြစ်ကိုမသိလို့ကြိုက်တာ ဒါတော့အခုသိပြီဆိုတဲ့အချိန်သားတည်းတပြိုင်နက်စောစောတုန်းကလှပါတယ်ဆိုတာတွေလည်းမလှတော့စောစောလုံးကအဲ့ဒီဟာလေးဟာငါတို့တော့ enjoy your life ပြောကြတာလေခင်ဗျားတို့ပဲအခု enjoy လုပ်လို့ရသေးလားအေးအဲ့ဒါပြောတာအခုမြင်ပြီအောက်ကရိုးပေါက်ကြီးပြစ်ပြစ်တဲ့ဟာတွေတွေ့ပြီအားနဲ့ချက်တွေတွေ့ပြီဆိုတဲ့အခါကျတော့အဲ့ဒီမကြိုက်တဲ့ပြစ်ချက်ကိုတွေ့သွားတာပြောတာပြစ်ချက်ကိုတွေ့သွားတာအဲ့ဒါအာဒီနဝတဲ့ပြစ်ကိုတွေ့သွားတာဟိုစင်းတွေက live ထဲမှာအတွင်းထဲကိုနှစ်နှစ်နော်နော် တလွှာပြီးတလွှာခွာကြည့်လိုက်တော့အဲ့ဒီအပြစ်တွေတွားတွေ့နေတာမတည်သေးခင်ကတော့ enjoy your life ပဲ join တာပဲเนาะအဲ့ဒါမျိုးကအာဒီနေဝအဲ့ဒီကနေပြီးတော့မှတိလဲတိရောအိတ်မပြောတော့ဘူးဆိုတဲ့အခါအဲ့ဒါအဲ့ဒါကိုညင်းငွေတော့ခေါ်တာတစ်စက်မှမပြောတော့ဘူးဒါကြီးနေနေရတာဘာဖြစ်လို့လဲဆိုတော့ကြောက်လာပြီလေဘယ်ချိန်ပြုံးမလဲဘယ်ချိန်ပြီမလဲเนาะအိမ်ကြီးကမှခဏခဏအတွင်းနဲ့မာတာဘာမှမရှိဘူးအဲ့ထက်လမ်းစလိုက်နေပြုံးသွားမှာတော်တော့เนาะအဲ့ဒါတော့အဲ့ဒီလိုမပြောတာမျိုးကိုပြောတာ အဲ့ဒီလိုတွေဖြဲပြီးတော့တဆင်ကျက်တဆင်ကျင်တက်လာเนาะဒါတော့အဲ့ဒီမှာဝိဇ္ဇနုတရားရှာတဲ့အခါမှာเนาะတန်ဝေကမပါရင်တရားမရှာနဲ့ဆိုတာဒီ point ကိုပြောတာเนาะအဲ့ဒါပဲအခုဗမာပြည်တင်းကျင်းတစ်ခုမှတွေ့လိုက်ပါသေးတယ်တန်ဝေကမပါတရားမရှာနဲ့ဆိုတာဒါလည်းကောင်းတာပါပဲတင်းကျင်းဆိုတော့လူတွေသေးရတာဟုတ်တယ်မို့လားဒီသဘောတရားကြီးရှောင်လုံးမမရတာအဲ့ဒီတော့တကယ်တရားရှာတဲ့အခါမှာ ဟောဒီညံဟောဒီစင်ကျင်မှုမျိုးအ ਨੇ စုသုတမယညံပေါ့နော်စင်ကျင်ညံမျိုးနဲ့စင်တမယညံမျိုးလောက်နဲ့မှတကယ်နိဗ္ဗိဒသဘောကိုမတွေ့ဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကြီးတရားရှာခြင်းဒီဘဝပြန်ရှာတိုင်းနဲ့အတူတူပြန်ဖြစ်သွားတယ်။ဘာဖြစ်လို့လဲဒါပြီးရင်နောက်ဘဝအတွက်ကောင်းစားရေးကမလုပ်တော့ဘူးလား။အေးအဝိဇ္ဇာနဲ့တဏှာကြီးကဥပါဒံကံကြောင့်ယုံနာအာလုပ်တော့မယ်သွားပြီးလဲတော့မယ်တန်တရားဆိုတော့ကုသိုလ်တော့သွားလုပ်တယ်လာပေမဲ့ရပ်ဖို့လားလဲဖို့လားဆိုတော့လဲဖို့သွားအချိန်ဓာတ်စီသွားထဲတာလေခင်ဗျားတို့စတေရှင်ကိုသွားပြီးတော့ နော်ရိတ်တာလာပြီးတော့ station မှာလာထည့်တာလေကုသိုလ်ဟုတ်တော့မလားလဲဖို့ထည့်ခင်ဗျားတို့ကားသွားဓာတ်စီထည့်တာရပ်ဖို့လားလဲဖို့လားဒါဆိုကျုပ်ကျုပ်နောက်တော့ကကြောင်းလာဒီလူတွေလဲဖို့လားထည့်တာတင်တော့အဲ့လိုပြောရတော့မတင်နဲ့ဒါစဉ်းစားလေကိုယ့်ဘာသာကိုစဉ်းစားပါဒါစဉ်းစားမဲ့အဆင့်ရောက်ပြီလေခင်ဗျားတို့ကလေးမဟုတ်ဘူးပဲငါထဲတာလဲဖို့လားရပ်ဖို့လားမေးပါဘူး ဟုတ်တာမလားလူကြတဲ့ဖြစ်ရှစ်ဆရာရောလားအဲ့တော့အမှန်ကတော့ဖရာကလောက်ခိုင်းတာရပ်ဖို့လောက်ခိုင်းတာနော်ဒါတွေကိုကံတွေကိုဖြတ်ရတော့မဟုတ်လားအဲကံတွေဖြတ်တော့အကြောင်းတွေတက်ရတော့ပဲလေဖရာတို့ကံဖြတ်အကြောင်းမတက်ပဲနဲ့ကံတွေသွားပြန်အားပေးနေတာဟုတ်လားလဲတော့မှာပေါ့အဲ့တော့ကောင်းပြီဒါတော့ကံတွေဖြတ်ဖို့ကံတွေရပ်ဖို့အကြောင်းတွေတက်ဖို့ဆိုတာခုနကပြောတယ်ဘဝရဲ့အပြစ်ကိုမမြင်တတ်ပါမလားမငင်းငွေရင်လည်းတတ်ပါမလားမတတ်ဘူးအဲ့တော့ခင်ဗျားတို့နိဗ္ဗေဒဉာဏ်ဆိုဒီမှာဆိုတာ တတိယရွှေချင်းเนาะဒီဘက်ဒီဘက်ဆရာတော်ဘုရားကြီးอ่ะအဲ့ဒီသူ့ရဲ့ရေးထားတဲ့ဒီပရမတ္ထစက္ခုကျမ်းဆိုတာမသိကောင်းတာပဲအဲ့ဒါလေးကိုဘုသူဒ္ဓဖြစ်စေခြင်းလို့ထည့်ပေးထားတယ်เนาะအဲ့ဒါလေးကိုကဲဘုသူဒ္ဓဖြစ်အောင်သူတ္တမယဉဏ်ပွားတယ်နဲ့ဆိုကြည့်ပါဦးနိဗ္ဗာန်ဉဏ်ဆိုသည်မှာဆိုပြီးနိဗ္ဗာန် ကလုံးတွေကဆရာတော်ကြီးအမတန်ပြောင်မြောက်တာအဲ့တော့ညင်းငွေတယ်ဆိုတဲ့သဘောတဘာဝကအမတန်အရေးကြီးတာဖြစ်တဲ့အတွက်နော်အပေါ်ယံကျော်ညင်းငွေုံနေလဲဘာမှမမြင်ဘူးနော်ဒီလောက်မြင်သွားတယ်ဆိုတာလဲတကယ်ကိုယုံနံတို့ရဲ့ဖြစ်ဖြစ်သဘောကိုနဲ့နဲ့နော်နော်ကြီးအတွင်းနဲ့ထိအောင်ထိုးထိုးထွန်းထွန်းတိသွားလို့နော်အားထုတ်ထားလို့လဲမြင်သွားတာအဲ့တော့ဒီနေရာမှာ ပညာကို ခွာလန်း၍အဟုတ်အဟုတ်အမှန်ကိုတကယ်တိတိကတဲ့နော်ဒလောကလုံးမှာကောင်းကွက်ကိုမမြင်ဘယ်ဘုံဘယ်ဘဝမှာမှမဖြစ်ချင်းအဲ့ဒီနေရာမှာပညာကိုခွာဆိုတာလေးကဒါလေးလည်းအရေးကြီးပါတယ်ဘုရားတို့ဆက်သွယ်ဒီနေ့စဉ်နေ့စဉ်ဆက်သွယ်နေတဲ့လောကမှာပညာကိုရှောင်လို့မရအောင်သုံးကိုသုံးရတယ်နော် ဒါတော့ဟာပြညတ်တွေပြညတ်တွေနဲ့ပြောနေတယ်ပြညတ်တွေနဲ့ဆိုနေတယ်ဆိုပြီးတော့တချို့အဲ့ဒါကိုပဲအပြစ်တခါတည်းနည်းနည်းဟောအစွန်းထွက်တာမျိုးရှိတယ်တချို့တချို့ပုံကိုယ်တွေပြောတာသုံးတာပြညတ်ကိုဒါမသုံးရတော့ဘူးပရမတ်ကြီးပဲသုံးမယ်ဆိုကျုပ်တို့ပါဇာပိတ်ထားလိုက်အောင်မယ်ကဲဖះလို့ပြောခြင်းနဲ့ဥစဉ်ဘာနဲ့ပြောမလဲပြောလို့မရဘူးလေဖះဆိုတာဟောရတဲ့စကားလုံးပြညတ်ကြီးကဲဒါကြောင့်မလို့ ဇောဟာရစကလုံးစကလုံးပညာကြီးဖြစ်နေပြီဟုတ်တော့မလားဥပမာအဖြစ်ထားပါတော့တကယ်အရှိပရမတ်စိတ်ဆိုပါတော့ gain စိတ်သူ့ရဲ့တကယ်သဘာဝတိတဲ့သဘာဝကလေးကတကယ်ပရမတ်ဒါပေမဲ့စိတ်လို့စကလုံးနဲ့ခေါ်လိုက်ရင်ပြဉ္ညာဩဟာရဖြစ်သွားပြီဩဟာရပြဉ္ညာအဲဒါဆိုဦးဇင်းတို့ပြဉ္ညာတွေကိုဖယ်လိုက်ရင်ဘယ်လိုလုပ်ဆက်ဆံမလဲဘယ်လိုလုပ်ပြီးတော့မှပြောကြခေါ်ကြတော့မလဲပြဉ္ညာကိုရှောင်လို့မရဘူးဒါကြောင့်မလို့ဒီ ပြောတဲ့အခါမှာပညာနဲ့ပြောသိတဲ့အခါမှာနားလည်တဲ့အခါမှာတော့ပရမတ်နဲ့နားလည်ဆိုပြီးတော့ဆရာတော်ကြီးကအဲ့ဒါမှာတာဒါကြောင့်ပညာကိုသွားပြီးတော့တစ်ဖက်သာအပြစ်မတင်ရအောင်ပညာကိုဒါနော်ပညာကိုသုံးလို့တော့ရဖြစ်မယ်ဆိုလို့ရှိရင်နောင်ကြကြုံပါလဲဦးမယ်ပညာသုံးရခြင်းအကြောင်းတရားရှင်းမျိုးရှိသေးတယ်နော်ဘာကြောင့်မလို့သုံးရတယ်လဲဆိုတဲ့အပညာကိုမသုံးတော့ဘူးဆိုလို့ရှိရင်ဂုံရှိသူနဲ့မရှိသူနော်ထတ်တူဖြစ်သွားမှာပေါ့ အဖေနဲ့အဖေအမေနဲ့ဒီပြင်ပုံကိုယ်တွေနဲ့လက်ထပ်တူဖြစ်သွားမှာပေါ့ပြောရမှဆိုရင်နော်ဟိုမယုတ်သေးစေကအမေနဲ့ကိုမိန်းမနဲ့ထပ်တူဖြစ်မသွားဘူးလားဖြစ်သွားမှာပေါ့မိန်းမပဲဆိုတဲ့ဟာထပ်တူထားလို့ရှင်ကပြီးရောအမေကအမေပဲမိန်းမမိန်းမပဲမတူဘူးဒါကြောင့်မလို့အမေကအမေလိုနေရာမျိုးကြတော့အမေကိုယူသေးရတာပဲကပညာခွာလို့ဖြစ်ပါမလားမဖြစ်ဘူးဒါကြောင့်ဒီ သူ့နေရာနဲ့သူရှိတယ်အကယ်တရားနယ်ပယ်ကိုလာကြပြီဆိုလို့ရှိရင်တော့တဲ့စကလုံးသုံးတာပြောတာဆိုတာကတော့ပြညတ်လို့သုံးရမယ်သို့တော့ကိုကတရားနယ်ပယ်ကိုရောက်ပြီဆိုရင်တော့နားလေတဲ့အခါမှာဟောငါတို့ကခေါ်လို့ပြောလို့ရရုံပဲတကယ်ရှိကြတဲ့ယုံနာပရမတ်ပဲပုဂ္ဂိုလ်တ attva ယောက်ျားမိန်းမမရှိဘူးဒီလိုနားလဲရမှာမဟုတ်လားဒီလိုပဲနားလဲရမယ်အရှိကြတဲ့ယုံနာပရမတ်ပဲရှိမယ်ဒါပေမဲ့ခေါ်တဲ့အခါကျတော့ပြညတ်နဲ့ခေါ်ပြညတ်နဲ့သုံးရတယ်ဒါတော့ပြညတ်ကိုခေါ်ဆိုတာလုပ်ငန်းခွင်တဲ့ကိုပြောတာ နော်လုပ်ငန်းခွင်မှာလုပ်ပြီးဆိုတဲ့အခါကျရင်ပညာကိုခွာတယ်ခွာပြီးတော့မှအခုနယုံနယ်ဆိုတဲ့တကယ်အရှိပရမတ်ကိုမြင်အောင်ကြည့်ကြည့်တော့သူတို့ရဲ့အဲဘာခေါ်မလဲဆိုရင်ဖြစ်တဲ့ဖြစ်တဲ့သဘောမမြဲတဲ့သဘောတွေသိပြီးဆိုတဲ့အခါကျတော့တကယ်သူတို့ရဲ့သဘာဝတွေလည်းမြင်လဲရအဟုတ်အမှန်ကိုတကယ်သိပြီးဆိုတဲ့အခါကျတလောကလုံးမှာ ကောင်းခွက်ကိုမမြင်ဆိုတာအဲ့ဒါတလောကလုံးလို့ပြောခြင်းသည်ဒါလည်းပဲရှိသေးတယ်။ဦးဇင်းတို့တရားရှုတဲ့အခါမှာဝိပဿနာရှုတဲ့အခါတွေမှာ အတွင်းအဇ္ဇတကိုအရင်ရှုရတယ်။ဘာကိုအရင်ရှုမလဲ။အဲ့ဒါအရင်ရှိတယ်။အဇ္ဇတံဝဗိဓာဝအတွင်းအပြင်ဆိုတဲ့နေရာမှာအပြင်မှာလည်းယုံနံနေရှိတယ်အတွင်းမှာလည်းယုံနံနေရှိတယ်။အပြင်ကဟာကကိုနဲ့မဆိုင်ဘူးသူများနဲ့ဆိုင်တာဟုတ်တယ်မို့လား။အတွင်းယုံနံကိုနဲ့ဆိုင်တယ်အတွင်းယုံနံကိုနဲ့ဆိုင်တော့ဒီမှာလောလောဆယ်ဖြစ်နေတဲ့သဘောတဘာဝတန်တတိအစဉ်တန်းကြီးကိုချင်းချင်းခံစားလို့မရဘူးလား။ကိုဒါတဲ့ experience ဖြစ်နေတာ။ဒါတဲ့ခံစားနေတာခံစားနေတာဖြစ်တဲ့အတွက်ကိုစိတ်ကောက်တာမကောက်တာပြောတာရှင်တာညီငွေတာအကုန်လုံး ကိုယ်သဘောသဘာဝတွေကိုမသိနေဘူးလားသိနေတာဖြစ်တဲ့အတွက်ကြောင့်မလို့ကိုယ်ခန္ဓာကိုယ်မှာရှိနေတဲ့ယုံနံသဘာဝတွေကိုပထမနားလည်အောင်အားထုတ်ရတယ်ဟုတ်တယ်မဟုတ်လားကိုယုတ်ကိုနံကိုခန္ဓာ၅ပါးကိုနားလည်အောင်အားထုတ်အားထုတ်လို့ကိုယုတ်ကိုနံကိုခန္ဓာ၅ပါးရဲ့သဘောသဘာဝဖြစ်ဖြစ်သဘောအနိစ္စဒုက္ခအနတ္တသဘောတွေသိပြီဆိုလို့ရှိရင်တော့အဲ့ဒီမိမိရဲ့ direct experience နဲ့ direct knowledge နဲ့ဟုတ်တယ်မဟုတ်လားကိုယ်တိုင်သိကိုယ်တိုင်ခံစားတာဖြစ်တဲ့အတွက် direct experience ကိုယ်တိုင်ကျင့်ပြီးတော့နားလည်တာဖြစ်တဲ့အတွက် direct knowledge မဟုတ်ဘူးလားအေးအဲ့ဒီ direct knowledge ကို အခြေခံပြီးတော့မှဩငါလိုခန္ဓာ၅ပါးရှိနေတဲ့ပုဂ္ဂိုလ်အပြင်ဘက်ကိုလှမ်းရှုတဲ့ခါကျတော့သူတို့လည်းဒီယုတ်ဒီနတိခန္ဓာပဲဒီယုတ်ဒီနတိခန္ဓာဆိုဒီအဖြစ်ဒီအပြစ်ပဲရှိမှာမဟုတ်လားအေးအဲ့ဒါကြတော့အနုမာနလို့ခေါ်တယ်အနုမာနဆိုတာမှန်းဆတာ inferential knowledge ဟုတ်တယ်မဟုတ်လားငါရဲ့ခန္ဓာမှာရှိတဲ့မြေယုံ nant ဒီအနိစ္စဒုက္ခအနတ္တဖြစ်သလို နော်သူတို့ခန္ဓာယုံနာနေလည်းပဲအနိစ္စဒုက္ခအနတ္တပဲငါရဲ့ခန္ဓာဒီလည်းပဲဖြစ်ပြီးပြည့်တယ်လို့သူတို့ရဲ့ယုံနာခန္ဓာတွေလည်းဖြစ်ပြီးပြည့်မယ်ဒါကိုပြောတာဒါကြောင့်မလို့ဝိပဿနာအထုတ်တဲ့အခါမှာအတွင်းအစ္ဆတရဲ့ယုံနံဖြစ်ဖြစ်ကိုပထမစပြီးတော့ရှုနားလည်ပြီဆိုရင်ကျမ်းနာတွေအပြင်ဘက်လောကတလောကဒီဟာလုံးခြုံလို့ရပြီ conclusion ချလို့ရပြီပြောတာနော်ဒါကြောင့်ပြောတာဒါကြောင့်ဒီစကလုံးလေးတွေကတလုံးချင်းသွားတယ်ဒီတိုင်းလေးဖတ်ရင်ဘာမှမသိဘူးနော်ဘာမှမသိဘူး ဒါတော့ပြောလိုက်တဲ့ခါမှာကြည်အခုစာလေးဖတ်သွားတယ်ဒါပေမဲ့ဒီကွက်ကလေးမြုပ်သွားတာသိရလားမသိဘူး။အော်တလောကလုံးကိုလို့ဒီစရောကြီးကရေးလိုက်တယ်နော်။တလောကလုံးမှာကောင်းကွက်ကိုမမြင်လို့ပြောချင်းတည်ရှေ့မှာ तू ဘာဖြစ်ပြီလဲဆိုတော့ तू အတွဲအဇတ်တာကိုကောင်းကောင်းမြင်ပြီးပြီလို့ပြောတာဟုတ်တယ်မဟုတ်လား။အေး तू အနိဒီအနိဗ္ဗာန်ဉာဏ်ကောင်းကောင်းကြီး तू ရခဲ့ပြီဆိုတော့ဒါသိပြီးပြီလို့ဆိုလိုတယ် understood ပေါ့။သူ့ရဲ့အတွဲအဇတ်တာယုံနာသဘောဖြစ်ဖြစ်တွေကိုသိပြီးပြီသိတဲ့အတွက်ကြောင့်အနုမာနာနည်းနဲ့ inferential knowledge အနေနဲ့အရှင်မြတ်ကိုရှုတော့မယ်။ ရှုပြန်တော့လည်းပဲဒီသဘောပဲမတွေ့ဘူးလားအဲ့ဒါကြောင့်မလို့တလောကလုံးမှာ ကောင်းကွက်ကိုမမြင်ဟောအပြင်ပဲရှိပြီဘယ်ဘုံဘယ်ဘဝဆိုဟောဖြန့်ကုန်ပြီဘုံနော်ဘယ်ဘုံဘယ်ဘဝဆိုတာနောက်ထပ်နတ်ဘုံရောက်လဲဒီတိုင်းနေမှာပါပဲမြမဘုံကြတော့လဲအေးအဲ့ဒါကောက်ချစ်ချတော့တာဒါဆိုတော့ဒီမှာဖြစ်ဖြစ်တယ်လို့လဲသူတို့ရှိမှလဲဖြစ်ဖြစ်ရှိမယ်ဒီမှာတည်တယ်လို့ပဲသူတို့လဲအသေးရှိမှာပဲနော်ဒီမှာအဆုံးရှိတယ်လို့သူတို့ရှိလဲအဆုံးရှိမယ်ဆိုရင်ဘာထူးလဲဘာမှမထူးတော့ ဘာမှမထူတော့ဘာမှမက်စရာမလိုတော့ဘူးလို့ပြောတာနော်အဲ့ဒါဟာနိဗ္ဗာန်ဉာဏ်ရဲ့ဖြန့်ကျက်ပုံဒါကြောင့်မလို့ तू ကဘာလို့မြင်တယ်လဲဆိုတော့ဘဲဘုံဘဲဘဝမှာမှမဖြစ်ချင်းကြောက်ရွံ့ပွဲဘေးအပြစ်ကိုသာမြင်၍တဲ့စောစောလေးတုန်းက तू ဒါရိုက်ခံစားသိခဲ့ရတာနဲ့ तू ကဟိုအားလုံးဖြန့်ပြီဘဝတန်တရားခန္ဓာအစင်၌ကြောက်ရွံ့ညင်းငွေတော့ဒီသားဆိုတော့ဟော तू ကဘာဘာပြန်ဆန့်တယ်လဲဆိုတော့မိမိရဲ့ခန္ဓာကိုယ်ကနေအပြင်ဘက်သူများခန္ဓာ မိမိရဲ့နေတဲ့ဘုံဘဝနဲ့အခြားဘုံဘဝဒါမိမိကဒီလက်ရှိဘဝနဲ့နောက်ထပ်ဘယ်တော့မှဆုံးမမှန်းမသိတော့တဲ့နော်ကမ်းမမြင်လမ်းမြင်တန်တရားကြီးပါဖြတ်မသွားဘူးလားဒါပဲကြိုက်တဲ့လောက်ရှိဒါပဲဒါတည်းမပုတ်ဘူးဘာတွေ့မလဲယုံနံတွေ့မယ်နောက်ထပ်ဘာတွေ့မလဲဖြစ်ဖြစ်တွေ့မယ်ကဲရှိသေးလားမရှိတော့ဘူးဒါပဲ that's it ဘာမှမရှိတော့ဘူးအဲ့ဒါကြောင့်မလို့ तू ကဒါအဲ့ဒါကောက်ရှိပြန်ချတယ်နော်အဲ့ဒါလို့ဖြစ်ပြီဆိုတဲ့ခါကြတော့တဲ့ ယင်းသို့ကြောက်ရွံ့ညီးငွေ့သည်ကိုပဲနိဗ္ဗိဒဉာဏ်လို့ခေါ်ပါတယ်ဒါတော်တော်နည်းနည်းပြီကြောက်ရွံ့ညင်းငွေသည်ဆိုတော့လေတဲ့ဒီနေရာမှာကြောက်တယ်ဆိုတဲ့စကားလုံးလေးပတ်တယ်လို့ကြောက်တာကအဘိဓမ္မာနိယပြောရင်ဘာလဲဆိုရင်ဒေါသဒေါမနတဒီနေရာမှာတရားနယ်ပယ်မှာဖြစ်တဲ့ကြောက်တယ်လန့်တယ်ဆိုတာကမဟုတ်ဘူးဒေါသကြောင့်ဖြစ်တာမျိုးမဟုတ်ဘူးသူကနော်ညံကနေပြီးတော့မှဖြန့်ကျစ်ပြီးတော့မှအဲ့ဒီသဘောသဘာဝတွေကိုညင်းငွေသွားတာမလို့ခြင်းတော့တာ အခုနကအင်ကြီးအန်တရဖြစ်တယ်လို့မျိုးပုံစံတူပုံစံတူပုံစံတူတူက तू က copy ကူးလိုက်တော့တာနော်လော်လည်းပြောနေတာ cut and paste လုပ်လိုက်တာပဲပြီးရောဒီတိုင်းပဲဆိုတာပြောဒါတော့မလို့ချင်းတော့မလို့ချင်းတဲ့ခါကျတော့ဟိုအိမ်လေးကိုဟိုဘုံကိုရောက်ကြည့်တယ်အတူတူပဲဟိုဘွားကိုရောက်ကြည့်တယ်အတူတူပဲစက်ကူးလေးနဲ့ရောက်ကြည့်လေဒါတော့ဘာထူးလဲဘာမှမထူးတော့ဘူးပြောတာဘာမှမထူးတော့တဲ့အတွက်ကြောင့်မလို့အဲ့ဒီလိုမျိုးဖြစ်ပြီးညှင်းငွေသွားတာပြောတာဒါတော့ဦးဇင်းတို့အဲဒေါသနဲ့ကြောက်တာကြတော့နော် နော်ထိတ်လန့်နဲ့တုံလုံးတဲ့အသက်ခံမှာမျိုးရိုက်ခံမှာမျိုးအနှစ်ခံမှာမျိုးတစီတရေကြောက်တာမျိုးကြောက်တာအဲ့ဒါဒေါသကြောက်နော်သို့တော်လည်းတဲ့မာစီဆရာတို့ဒီနေရာမှာပြောတာတော့ရှိတယ်နော်တခါတလေမှာတော့တယ်ပဲတဲ့အဲ့ဒါလို့ဆင်ခြင်ရင်းနဲ့ပေါ့နော်ဓမ္မတန်ဝေကသဘောမျိုးဖြစ်တဲ့ဟာကနေပြီးတော့မှဝိပဿနာတန်ဝေကဖြစ်တဲ့မျိုးကနေပြီးတော့မှတခါတလေကျတော့အဆင်ခြင်ဆင်ခြင်တဲ့ဘက်ကနည်းနည်းလေးလွတ်သွားတာမျိုးရှိတယ်လွတ်သွားပြီးတော့တကယ်ကြောက်တယ်လို့မျိုးဖြစ်တဲ့ဟာမျိုးလည်းရှိတတ်ပါတယ်နော် တကယ်ကြောက်တဲ့အကြောင်းမျိုးဖြစ်တာမျိုးလည်းရှိတတ်တယ်ဒါဖြစ်နိုင်ခြေရှိပါတယ်နော်ဆရာတော်ကြီးကဘာဖြစ်လို့လဲဆိုတော့ဒါကယောဂီတွေစစ်တဲ့ခါတွေမှာဒီသူတို့ရဲ့မှတ်တာတွေကလွတ်သွားပြီဆိုလို့ရှိရင်တကယ်ညံထဲမှာဖြစ်တာနဲ့အပြင်းမဲ့မှာဖြစ်တာနဲ့သွားသွားရောပြီးတော့မှဒီလိုတွေဖြစ်တာတွေရှိတယ်လေဒါကြောင့်အဲ့ဒီဖြစ်တဲ့ယောဂီတွေကဖြစ်ပုံကိုကြည့်ပြီးတော့မှတစ်ခါတလေအဲ့ဒီလိုလေးဖြစ်သွားတတ်တာလည်းရှိတတ်ပါတယ်တဲ့သို့တော်လည်းပဲလွန်လွန်ကဲကဲကြီးတော့မဟုတ်ပါဘူးတဲ့နော်နောက်ပြီးတော့ကောင်းပြီစင်စစ်မှာယထာဘူတဉဏ်ဖြင့်အမှန်ကို မတိကြ၍သာဤလူလောကနတ်လောကလူစည်းစိမ်နတ်စည်းစိမ်လူကောင်းနတ်ကောင်းအထီးအမစသည်ဖြင့်အတောင် အတုံးအခဲနော်အတောင်အတုံးအလုံးအခဲတရှိတဲ့ခင်ပွဲမင်းပွဲနှစ်သက်ပွဲတွေထင်ကြရမြင်ကြရလေသည်နော်ယထာဘုဒ္ဓဉာဏ်ဖြင့်အမှန်ကိုသိလိုက်သောလောကီဘက်တွင် ကောင်းွက်ကို မမြင်နော်ဦးဇင်းတို့လောကီဆိုတာဒီလှက်ပတ်နေတဲ့တန်တရားကြီးပြောတာနော်လောကီနေပေတဲ့မှာ ဟိုးကအထက်ဘဝက်ဘုံအထိနေဝတညာနာတညာတဏ္ဍဘုံဝေယဘုံဘုံဒီလိုဘုံတွေအထိရောက်ပြီးတော့မှအကောင်းဆုံးထိတ်ဆုံးဒိတ်လို့ပြောတဲ့ဘုံဘွားကိုရောက်လို့နော်အဲ့ဒါလောက်ကောင်းပါတယ်ဆိုတာတောင်မှပဲနောက်ဆုံးကြတော့တက်တန်းကုန်တော့ဘာဖြစ်လဲတေရတယ်လို့ပြောတာတေရတယ်ဒါကြောင့်မလို့အဲကောင်းကွေကိုမမြင်ပြုပြင်မစဲဘာဖြစ်လို့လဲယုတ်နံရှိရင်ယုတ်နံသင်္ခါရမရှိဘူးလား အဲ့တော့အဲ့ဒီယုံနာတွေကိုဖြစ်အောင်လို့ကစေရနာသင်္ခါရတွေပြင်မပေးရဘူးလားပြင်ပေးရတာဖြစ်တဲ့အတွက်သင်္ခါရဒုက္ခတော့ရှိနေမှာပဲနာရကျင်နာကြိုက်တာခဲတာဒါတော့မရှိဘူးပဲထားငိုကယူရတာလည်းမရှိဘူးပဲထားဗြဟ္မချမ်းသာဗြဟ္မလည်းပဲအရူပဘုံဘွားမှာနန္တရားပင်ရှိတော်လို့ဆိုတော်လည်းပဲနန္တရားဒီပင်နံအပြစ်ကမရှိဘူးလားအဲနံဒုက္ခရှိတယ်နော်ဒါကြောင့်မလို့ ပြုပြင်မဆက်အမြဲဖြစ်ဖြစ်နေသောနာယုတ်တို့ဤအလုံးအထွေအစုအခဲအဲသူတို့ကိုပိုင်သူမရှိနော်ဒါတော့နာကြီးပဲတည်တဲ့ဘုံကြတော့လဲနာအလုံးထွေးပဲဟုတ်တယ်မို့လားနာအလုံးထွေးလို့ပြောလိုက်ချင်းဒီဒီနေရာမှာအတိတ်ပဲရှိပါတယ်နာတရားကိုနာအတိုင်းနော်ဒီယုတ်တွေကိုဒီနာတွေကိုဒီတိုင်းစိတ် ဒီစိတ်တွေစေတသိက်တွေကိုဒီတဲ့တလုံးချင်းတလုံးချင်းလက္ခဏာတတပိစုပ္ပရာပရတ္ထသူတို့ရဲ့ဖြစ်ဖြစ်သဘောသဘာဝတွေကိုတော့မြင်နေမယ်ဆိုလို့ရှိရင်အလုံးထွေးကဏဖြစ်เสียရှိရလားမရှိဘူးเนาะဒီဒီယုံနာနေရဲ့အစင်တန်းသဘောသဘာဝတွေကိုအလုံးအထွေးအဖြစ်နဲ့ပုဂ္ဂိုလ်တ attva ကောင်ထွေးเสียလုံးเสียအကြောင်းမရှိဘူးဒါတော့ဘာကြောင့်မလို့ထွေးသွားတယ်လဲလုံးသွားတယ်လဲခဲသွားတယ်လဲဘာကြောင့်မလို့ပုဂ္ဂိုလ်တ attva ရေလို့တတ်မှတ်တယ်လဲဆိုရင် သူတို့ရဲ့ရုပ်တွေအဲသူတို့ရဲ့နံတရားတွေတလုံးချင်းသဘောတဘာဝလက္ခဏာရတ္တပိစုပ္ပံပရထံဖြစ်တာပြစ်တာတွေကိုမသိတဲ့အတွက်သူတို့လည်းပဲပုဂ္ဂိုလ်ရဲ့တတ္တဝါရဲ့ငါရဲ့လို့ဖြစ်မသွားဘူးလားဖြစ်တာအဲ့ဒါလုံးထွေးသွားတယ်ခေါ်တာနော်တလုံးချင်းမကွဲတော့ဘူးတလုံးချင်းမကွဲတော့ခုနကပြောပြီးနော်ဒီဟာတွေဆုလိုက်ပြီးဆိုလို့ရှိရင်နံကလည်းနံလျောက်ရုပ်ကလည်းရုပ်လျောက်ခန္ဓာဆိုတာမဖြစ်ဘူးလားဖြစ်တော့အဲ့ဒီခန္ဓာဆိုတာအစုပဲအဲ့ဒီအစုကိုမှအရှိ ရမတ်ယုံနာအစုအပေါ်မှာမှပညာကသွားတဲ့တာဒါတော့ပရမတ်ကိုမမြင်ရင်ဘာကိုပဲမြင်တော့မလဲပညာကိုမြင်ရင်လုံးပြီးထွေးပြီးခဲပြီးဒါကိုပြောတာတော့ပေါ့တော့နော်ဒါကြောင့်အဲ့ဒီမှာအလုံးအထွေးအစုအခဲသူတို့ကိုပိုင်သူမရှိနိုင်သူမရှိအစိုးရသူမရှိဖြစ်ချင်သလိုဖြစ်ပြစ်ချင်သလိုပြစ်အပြစ်သေးပြစ်အပြစ်ကြီးပြစ်တပြစ်တက်ပြစ်ဟွန်းပြစ်လိုက်တာကိုမနေပါဘူး မမြင်မဲ့တာမမြင်တာဟလားဒါတော့ကောင်းပြီယုံ nant သဘာဝကသူ့သဘာဝအတိုင်းသူစည်းကြောင်းကြီးအတိုင်းနော်ဖြစ်စဉ်ကြီးအတိုင်းပေါ့နော်စီးပြီးတော့သွားနေတာနော်ငငယ်ကနေတဖြည်းဖြည်းရင်လာရင်လာလဲအိုအိုလာပြီးတော့တည်သွားပြန်ဆိုတော့ဒီစီးကြောင်းကြီးပြောတာနော်အဖြစ်ဖြစ်စီးကြောင်းကြီးအဲ့ဒီစီးကြောင်းကြီးဟာရှိနေတယ်နော်ဒီဟာကိုပဲဘဝလို့ခေါ်နေရတယ်နော်အိုခြင်းနဲ့အိုရတယ်သေခြင်းနဲ့သေရတယ်ဒါတော့ဒီယုတ်ဒီနံတွေကိုဟောဒီပြုံနေသောအခိုက်ကောင်းနေသောအခိုက်ကြမ်းမာနေသောအခိုက် ตายာနေသောအခက်ကလေးကိုဒီနေရာလေးမှာပဲရပ်ပါတော့ဒီပုံစံမပြောင်းပါစေနဲ့ဆိုပြီးတော့မှရထားနိုင်တဲ့သူရှိလားမရှိဘူးဘယ်သူရဲ့ဆန္ဒနော်ဘယ်တကိုးရှင်ရဲ့ဆန္ဒဘယ်အာနာရှင်ရဲ့ဆန္ဒကမှဂရုမစိုက်ဘူးနော်နေတို့လာတို့သွားတဲ့လမ်းကြောင်းလိုပဲသူလမ်းကြောင်းသူသွားနေတာနော်ဘသူမှဂရုမစိုက်ဘူးဘသူမှခလုံးမတိုက်ဘူးသူလမ်းကြောင်းသူသွားနေတာပဲအဲ့တော့လူတွေရဲ့ဆန္ဒတဘာဝကိုနော်ပြောမယ်ဆိုရင်မျက်နာလိုက်ချင်းဘက်လိုက်ချင်းကင်းတယ် ဘသူ့ပုံမှာမှตาစီရဲ့လို့တော့တနေရာတဲ့ကွက်ပြီးတော့ပူတာမျိုးရွာတာမျိုးရှိရလားမရှိဘူးဒီသင်္ခါရသဘောတရားတွေဆိုတာအကုန်လုံးတပြည့်ကျင်ညီတွေသွားကြတာအဲ့ဒါကြောင့်မလို့သူသူ့ကိုဘသူကမှအစိုးပိုင်သူအစိုးရသူမရှိဘူးတဲ့သူ့သဘောအတိုင်းဖြစ်ချမ်းသလိုဖြစ်ဒါလေးရလည်းတစ်ခုရှိပါတယ်ဦးဇင်းတို့ယုံ nant တရားတွေမှာ အမြဲတမ်းဘာရှိတယ်လဲဆိုတော့အကြောင်းရှိတယ်အကြောင်းရှိတာဖြစ်တဲ့အတွက်အဲ ဖြစ်ကျင်တယ်လို့ဖြစ်ဆိုတာကဥစဉ်နဲ့စကုဝိညာဉ်စိတ်ဖြစ်တယ်ဆိုတာလေးကြည့်ပါတော့နော်စကုဝိညာဉ်ဆိုတဲ့မြင်စိတ်ကလေးကသူ့အကြောင်းလေးနဲ့သူ့မှာအကြောင်းဘယ်နှမျိုးရှိလဲဆိုတော့၄မျိုးရှိတယ်မျက်စိရှိရကောင်းရမယ်စကုပတာရာအပြင်ဘက်ကရူပါယုံရှိရမယ်နော်ဒီနှစ်ခုစစ်သွဲပေးတယ်အလင်းရောင်ရှိရမယ်ဒါလေးကိုကြည့်တယ်နှလုံးသွင်းတယ်မနတိကရာရှိရမယ်အကြောင်းဘယ်နှမျိုးအကြောင်း၄မျိုးရှိတယ်အဲ့ဒီအကြောင်း၄မျိုးမစုံဘူးဆိုရင်ဘယ်တကိုးရှင်မှလာလို့လို့မြင်သေးရလားမမြင်ပါဘူးမမြင်တော့ဘူးအကြောင်းကတခုချွေရင်မမြင်ဘူး မမြင်တော့ဘူးဆိုတဲ့အခါကျတော့အကြောင်းရှိတဲ့အတိုင်းဖြစ်မှာပဲအကြောင်းရှိပြီဆိုမဖြစ်ပါနဲ့လို့တားထားရင်လည်းမရဘူးနော်ဒါတော့ तू ဖြစ်ချင်းတယ်လို့ဖြစ်ဆိုတာကသူ့ရဲ့ဖြစ်ဖို့အကြောင်းကံရှိပြီဆိုရင်ဘယ်သူမှလာတားတာမရဘူးမရှိဘူးဆိုလို့ရှိရင်လည်းဖြစ်ပါလို့ဘယ်သူမှလာအမိန်ပေးပေးမဖြစ်ဘူးပြောတာနော် तू ဖြစ်ချင်းတဲ့အတိုင်းပဲဖြစ်မှာပဲလို့ပြောတာ तू အကြောင်းတိုင်းဖြစ်ချင်းတယ်လို့ဖြစ်ပြစ်ချင်းတယ်လို့ပြစ်ပြစ်ချင်းတိုင်းလည်းပြစ်မှာပဲငါသဘောငါရဲ့လမ်းကြောင်းတိုင်းငါသွားမှာလို့ပြောတာပြစ်ချင်းတယ်လို့ပြစ်အပြစ်လဲပြစ်အပြစ်ကြီးပြစ်တပြစ်ထက်ပြစ်ဟုတ်တယ်လေ ကြတော့ရှူရင်းရှူရင်းကနေပြီးတော့ဥရိယပြညံဖြစ်တာနဲ့ပြစ်တာလှန်လိုင်းကြီးတွေ့တယ်ဒါတော့အဲ့အဖြစ်ပြစ်လှန်လိုင်းကြီးကိုရှူရင်းရှူရင်းကနေနောက်တော့နှစ်ခုကနေတစ်ခုတည်းပဲကြံတော့တယ်ဖြစ်တာတစ်ခုပဲအပြစ်တာတစ်ခုပဲတွေ့တယ်အဲ့ဒီအပြစ်ပြစ်ပြစ်ပြစ်နောက်ဆုံးကြတော့ဘာဖြစ်လဲဟာဒါကြီးကတကူလုံးကြည့်လိုက်ကြည့်ဘာကြည့်လိုက်ကြည့်လဲဘဲကြည့်လိုက်ကြည့်လဲဘာနှလုံးသွင်းသွင်းတောက်လျှောက်ကြည့်ပြက်လိုက်ပြောက်လိုက်ဆုံးလိုက်ကုန်လိုက်ဒါကြီးပဲတွေ့တော့တာဆိုတော့အပြစ်ကြီးပြစ်အပြစ်ကလေးပြစ်တပြစ်ထက်ပြစ်ဆိုတော့နောက်ဆုံးဒါနဲ့အဆုံးသတ်လိုက်တော့တာတပြစ်ထက်ပြစ် မြင်သောကြောင့်တဲ့ဘဝပုဂ္ဂိုလ်တ attva ဆိုတာမမြင်တော့ဘဲနဲ့ဘာကိုပဲတွေ့တယ်လဲဆိုတော့ပြက်နေတဲ့သဘာဝကိုသွားတွေ့တာလူလောကနတ်လောကတရဏံယုတ်အလုံးထွေးကိုဘေးတွေရန်တွေကဲ့သို့ကြောက်ရွံ့လန့်ပွဲမတွယ်မနစ်တဲ့ဟောပညာဆိုတဲ့ပုဂ္ဂိုလ်တ attva ကိုကြောယုံ nant သဘာဝတဲကိုရောက် ယုံနဲ့တဘာဝမှာလည်းပဲအပြစ်တွေကိုကြီးပဲမြင်ပြီးတော့မှနော်လိုချင်စရာတတ်မဲ့စရာမကောင်းတော့တဲ့ဟာကြီးကိုပဲဒီတဘာဝစီချောင်းကြီးကိုတေးသေးချာချာကြည့်တော့နော်ကြည်ရင်ကြည်ရင်နဲ့ကြည်သူကိုနဲ့ကလည်းပဲဒီဟာကြီးကယုံနဲ့နာမဲ့မဟုတ်လားဒီယုတ်ဒီနဲ့ဆိုတော့ဒီအပြစ်မရှိဘူးလားအဲသူဟာသူမြင်သူဟာသူကြောက်လာတိုင်းမှာအဲ့ဒါပြောတာသူယုတ်သူနာသူမြင်ပြီးတော့သူဘာသာသူကြောက်သူဘာသာသူညင်းငွေအဲ့ဒါတွေဖြစ်လာတာကြောက်ရွံ့လန့်ပွဲမတွဲမနဲ့တဲ့နော် လက်လွတ်အဲပါလဲလက်လွတ်ထုတ်ကင်းရှင်းခြင်းအဲအဲ့ဒီတော့အဲ့ဒီအပြစ်မကောင်းတာတွေတွေ့ပြီဆိုတဲ့ခါကျတော့အဲ့ဒီမှာမနေခြင်းတော့ဘူးတဲ့လွတ်ရာကိုတွားခြင်းပြီလွတ်တဲ့နေရာကိုသူထွက်ခြင်းပြီနော်မရွှင်ကြီးငွေမပျော်မွေသော အချင်းအရာအဖြစ်အတိညာညင်ညောတိမ်မွေ့စွာ ဖြစ်သည်ကိုပင် ကြောက်ရွံ့ညီးငွေ့သည်ဟု၍ဆိုရသည်တဲ့အဲ့ဒါပဲနော်အဲ့တော့အဲ့ဒီနိဗ္ဗာန်ညာဟာအမတန်အရေးကြီးတယ် တရားနယ်ပယ်ကိုသွားကြတော့မယ်ဆိုလို့ရှိရင်ဒီနိဗ္ဗိန္ဒဆိုတဲ့တန်တရားကိုညှင်းငွေတဲ့ယုံနံကိုညှင်းငွေတဲ့ဉာဏ်အ ਨੇ ဆုံးဆင်ကျင်တတ်တဲ့ဉာဏ်လောက်မှမပါဘူးဆိုလို့ရှိရင်တော့တရားထုတ်လို့မဖြစ်ပါနော်တရားထုတ်လို့မဖြစ်ဘူးအထုတ်တယ်ဆိုရင်အတူရောက်မဖြစ်လိမ့်မယ်အထုတ်တယ်ဆိုလို့ရှိရင်လည်းတက်စီသွားပြီးတော့လဲဖို့ထဲတာပဲဖြစ်လိမ့်မယ်အချိန်သွားတင်တာပဲဖြစ်လိမ့်မယ်ရပ်ဖို့တော့မဖြစ်နိုင်ဘူးနော်ဒါကြောင့်နိဗ္ဗိန္ဒဉာဏ်အရေးကြီးတဲ့အတွက် အဲနောက်တစ်ပတ်ကိုကြာမှာတခါပြန်ဆက်မယ်ဒီတစ်ပတ်တည်းဒီလောက်ပဲထားကြအောင်ဆိုနော်嗯。 ခြင်းလဲရလဲဒုက္ခပိဒံယမံအပေါင်းမကောင်းဟုသည်မြမတွေ့ရပဲတဘအိဆာမင်္ဂလာကိုရွေကတာတိုင်းရစေသောယနေ့ယခုပြုပြုသည်မြမြတ်ဘာကကိုမိဘဆရာမျိုးသဟာနဲ့ကိုမဆောင်ချက်ကိုဆောင်နကရင်စား ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြဝေနေရတုရကြပါစေဘေငါဝေသည်မြာထွေသာတုခေါ်စီတော်မြာအမြာအမြာယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုအမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု